ဒီနေ့မြန်မာသစ်ကရက်1384ခုနှစ်နတော်လာပြည့်ကျော်တရက်ခရစ်သစ်ကရက်2012ခုနှစ်ဒီဇင်ဘာလ29ရက်စနေနေ့ဒီ29ရက်စနေနေ့က2012ခုနှစ်ရနောက်ဆုံးနှုတ်ဆက်စနေနေ့ဖြစ်ပါတယ်ဒီစနေပြီးရင်လာမယ့်စနေကြလို့ရှိရင်နှစ်သက်ဖြစ်သွားပြီဒါကြောင့် ဟောဒီသဏ္ဍန်သူသဏ္ဍန်သားအပေါင်းဝက်ဘ်ဆိုက်ကနေကြည့်နေကြတဲ့အဝေးရောက်သဏ္ဍန်သူသဏ္ဍန်သားအပေါင်းအနီးအဝေးအလုံးသောသဏ္ဍန်သူသဏ္ဍန်သားအပေါင်းနှင့်တကွကဘာသူကဘာသားဝိနည်းတ attva များတို့သည်ဘေးရန်ခတ်သိမ်းကင်းခြင်းကြပါစေ။ကြောင်းကြခတ်သိမ်းကင်းခြင်းကြပါစေ။ဆင်းရဲခတ်သိမ်းကင်းခြင်းကြပါစေ။နှလုံးစေဝံအေးချမ်းကြပါစေ။နှစ်သက်မကောင်းမြတ်တဲ့ မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေလို့ဦးဇင်းကဒီသင်္นานကနေဆုတောင်းမေတ္တာပုဒ်အပ်ပါတယ်ဒီနေ့ဦးဇင်းတို့ပြီးခဲ့တဲ့ဘက်ကအစွန်နှစ်ပါးမှာဒုတိယဖြစ်တဲ့အတ္တကိလမထာနုယောဂ ဒီနေရာကိုအရောက်မှရက်ခဲ့တယ်။ဒါကြောင့်ဒုတိယစွန်တစ်ပါးကအတ္တကိလမထာနုယောကအကျင့်ဓမ္မစကြာပါဠိတော်မှာမြတ်စွာဘုရားဟောထားတဲ့ပါဠိလေးကယောစာယံအတ္တကိလမထာနုယောကောဒုက္ခအနာရိယောအနတ္ထတဟိတောအဲ့ဒီပါဠိလေးဆိုကြည့်ပါဦးအတ္တကိလမထာ ဒုက္ခအနာရိယောအနတ္ထတန်ဟိတောဒါလေးကချင်းချင်းကလေးပဲဒါပေမဲ့ဘုရားအဲ့ဒါဟောဖို့အတွက်လေးတင်ချင်းတဲ့ကဘာတသိန်းကျင့်ခဲ့ရတာဒါလွယ်တယ်များမထင်နဲ့အိုင်စတိုင်းကြီးရဲ့ဖော်မြူလာသူ့ရဲ့ theory နဲ့ပတ်သက်ပြီးတော့တွက်ချက်လုပ်ပြီးတော့သူတွက်တဲ့ဖော်မြူလာလေးကလက်တစ်ဆက်တောင်မရှိဘူးတူတူလေးမဟုတ်လားလို့ဒါပေမဲ့သူအဲ့ဒါကြီးရဖို့ဘယ်လောက်တွက်ရလဲ အကြာကြီးပဲလေ့လာဟုတ်တယ်မဟုတ်လားဒါလောကီပညာရမှာဒီ physics နဲ့ပတ်သက်ပြီးတော့မှအဖြစ်တစ်ခုရဖို့အဖြစ်ထုတ်တာမြတ်စွာဘုရားကဟောဒီကာမတုခံလိကနိယောဂနဲ့အတ္တကိလမထာနိယောဂနှစ်ပါးသည်မာရွနဲ့အကျင့်ဖြစ်တယ်လို့သိအောင်တွက်ချက်လာတာလေးသိချင်းနဲ့ကွာတသိဒါလွယ်လွယ်လေးမမှန်နဲ့ဒီဓမ္မစစ်ကြတရားကချက်ရင်ချက်တဲ့လောက်ကျဲတယ်ခြုံပြောရင်လည်းအခုပြီးလိုက်တောင်ရတယ် ဒါတော့သူကဒါဝိဇ္ဇဆောဆောသင်္นานအစာတော့ကပြောတယ်လို့ပဲဒါ religious ဒီ platform ချတာ principle တစ်ခုချတာဒါတော့ constitution တစ်ခုချတဲ့အခါမှာစကလုံးတွေကရှင်းရမယ်တိကျရမယ်ခိုင်လုံရမယ်ဆိုတော့မြတ်စွာဘုရားကဒီယောစာယံအတ္တကလိမထာနုယောကောဒုက္ခအနာရိယောအနတ္တတန်ဟိတောလို့ပြောဖို့ဟာလေးကိုအများကြီးသူက လက်တွေ့လုပ်ခဲ့ရတာ theory တွေမရဘူးဒါ practice ပါလုပ်ရတယ် practical လည်းလုပ်ရတယ်မှားရင်လည်းမှားတဲ့ကြောင်ကိုယ်တိုင်ဝင်မှားကြည့်ရတယ်မကောင်းလည်းမကောင်းကြောင်ကိုယ်တိုင်ဝင်မကောင်းကြည့်ရတယ်ဒါကြောင့်ဒီအတ္တကိလမထာနုယောဂသည်အစွန်းတစ်ပါးဖြစ်တယ်မှားရွံ့တဲ့အကျင့်ဖြစ်တယ်အယုတ်တစ်ပါးဖြစ်တယ်ရေလို့ဒါကိုအဖြေထုတ်နိုင်ဖို့ဟာမကောင်းတာတွေကိုသူကိုယ်တိုင်လိုက်လုပ်ကြည့်ရတာပဲ အဲ့တော့ကောင်းပြီဦးဇင်းတို့ကဘာကြောင့်မလို့ဒါဟာအစွန်းတဘာဖြစ်နေတတ်မှတ်တယ်လဲဆိုတာကိုဦးဇင်းတို့လာမဲ့အောက်ကအဲဆိုတဲ့အချက်တင်မှာလိုက်ပြီးတော့လေ့လာကြည့်ကြဆိုအတ္တကိလမထဟူသည်ဆိုတာလေးကိုကိုင်းဖတ်ကြည့်ပါဦးမြာအတ္တဟူသည်မိမိကိုယ်ကို C'est pas le bon. Il veut qu'on... တ္တကိလေသာကျင့်စဉ်တွေကိုပြောဒါတောင်အကုန်မစုံဘူးနော်အများကြီးရှိတယ်ဒါတော့အတ္တကိလေသာကိုဘာကြောင့်မလို့အစွန်းရောက်တဲ့အကျင့်စဉ်တစ်ပါးလို့ပြောရတယ်လဲဆိုရင်ဒီမှာကအတ္တကိလေသာဆိုတာမိမိခန္ဓာကိုယ်ကိုပြင်းပြင်းထန်ထန်ပင်ပင်ပန်းပန်းကျင့်တဲ့ကျင့်ကိုဒါအတ္တကိလေသာကျင့်လို့ခေါ်တယ်အဲ့တော့အခြားတစ်ဘက်ကဘာရှိနေသလဲဆိုရင်ဦးဇုံတို့ပြီးခဲ့တဲ့အပတ်တုန်းကလေ့လာတဲ့ကာမတုခံလိကနိယောကသူတို့ကကာမဂုဏ်စည်းစိမ်နဲ့မှန်သမျှကို နှောင်ကြိုးမဲ့ခံစားတာအဲ့ဒီလိုခံစားနေတဲ့ခါကျတော့ခန္ဓာအာယုံ၅ပါးနဲ့ပတ်သက်ပြီးမြစ်စိနာနာလျာကိုကနေလိုချင်သမျှအကုန်လုံးဖြည့်ပေးနေတာတောက်နေတဲ့မိဘုံကြီးတဲ့ကိုတခါတည်းလောင်စာကုန်းလဲထဲလဲလောင်စာကုန်းလဲထဲလဲအဲ့ဒီလိုထဲတယ်လို့မျိုးမြစ်စိကလိုချင်လဲအစင်းယူပါယုံကိုကြည့်ပေးတယ်နားကအတန်ကြားခြင်းလဲနားထောင်ပေးတယ်ဒီလိုဟာမျိုးအဲ့တော့မိမိခန္ဓာကိုယ်ကလိုချင်တာမှန်သမျှကို အာယုံဆိုတဲ့လောင်စာနဲ့ထက်ထက်ပြီးတော့အစာကျွေးနေတာအဲ့ဒီလိုမျိုးအစာကျွေးလို့မိမိတို့မိမိခံစားခြင်းနဲ့အာယုံကာမဂုဏ်ခံစားနေပြီဆိုလို့ရှိရင်အဲ့ဒါလောကနိဗ္ဗာန်ပဲတဲ့ဒါတို့ယူဆဆိုတော့မိမိတို့ပိုင်ဆိုင်သမျှချမ်းသာသမျှเนาะကြီးကျယ်ကြီးကျယ်သလောက်လူတွေဟာခံစားကြတာပဲလူတွေမှာရှာဖွေစုဆောင်းထားတဲ့ပစ္စည်းတွေဟာဘာလို့ဖို့လဲဒီစည်းစိမ်တွေခံစားဖို့ပဲ ဒါတော့စိစဉ်ခံစားတဲ့အခါမှာမိမိတို့ကချမ်းသာရင်ချမ်းသာတဲ့လောက်ကြီးကြီးကျယ်ကျယ်ခံစားကြတယ်အဲ့တော့အဲ့ဒီခံစားလို့ပြည့်ပြည့်စုံစုံကာမဂုဏ်တွေရှိပြီဆိုရင်ဒါဟာလောကနိဗ္ဗာန်လို့ယူဆတာတချို့ကြတော့လည်းအဲ့ဒီလိုတော့မဟုတ်ဘူးနောက်ဘဝလည်းကောင်းစားစေခြင်းကောင်းစားခြင်းသေးတယ်ကောင်းစားခြင်းသေးတော့ဒီဘဝကရှိတာတွေကိုလည်းတခါလှူဒန်းပြုစု ထောက်ပံ့ပြီးတခါဘဝကောင်းတဲ့ဟာကိုရောက်ဖို့အရေးနော်လုပ်သေးတယ်ဒါကြောင့်မလို့တချို့က ဘာလို့တယ်လဲဆိုရင်သူများကိုပေးကြတာကန်းတာထောက်ပံ့တာလည်းရှိတယ်ပြီးလို့ရှိရင်လည်းပဲကောင်းမြတ်တဲ့ဘုဘကိုရောက်ဖို့လည်းပဲတခါတဲ့ရစ်တွေပူဇော်ပြီးတော့မှဆူတောင်းတယ်ဘာဖြစ်လဲလဲနောက်ဘဝမှာဒါပြီးရင်လည်းနောက်ဘဝလည်းကောင်းကျင်သေးတာ哦ဆိုတော့အဲ့ဒီလိုကောင်းကျင်တဲ့အတွက်ကြောင့်တို့ကလည်းပဲအဲ့ဒီလိုမျိုးနောက်ဘဝကောင်းစားရေးပဲဆက်ပြီးတော့လုပ်သေးတယ်ဒါတော့အဲ့ဒါတွေအလုံးကဘာလဲဆိုရင်ကာမတုခံလေးကအကျင့်ထဲမှာပါတယ်အဲ့တော့ဒီဘက်ကကြတော့သူနဲ့ဆန့်ကျင်ဘက် သူကြတာဘဝပြတ်အောင်ဘဝကလွတ်ထွက်သွားအောင်လုပ်တဲ့အခါမှာတဲ့အတ္တကိုကာမဂုဏ်လောင်စာထည့်ကျွေးနေလို့တော့ဒီကောင်ထွက်မှာမဟုတ်ဘူးသူတို့တွေ့တာကဒါကြောင့်မလို့ဒီအတ္တကဘယ်မှာနေတယ်လဲသူတို့ကအသက်ရှင်တာနေတဲ့အကောင်ကလေးဖြစ်နေခန္ဓာကိုယ်ကိုဒီလိုယူဆတာခန္ဓာကိုယ်ထဲမှာရှိတယ်ဒါတော့ဟောဒီခန္ဓာကိုယ်ထဲမှာအတ္တကလေးကအတွင်းကတောင်းဆိုတာအပြင်ကထည့်ပေးနေရတာ ဒါတော့သူတို့လူချင်းသမျှတာကောင်းကောင်းကြည့်ကောင်းကောင်းစားကောင်းကောင်းနားထောင်ကောင်းကောင်းတခါတည်းဟိုပွေသိပ်ပြီးတော့မှနေမယ်ဆိုရင်လူကျင်တာလေးတခါတည်းအာနုနုနာလာလေးတွေနဲ့ဝတ်နေမယ်စားနေမယ်ထိုင်နေမယ်ဆိုလို့ရှင်တော့တဲ့ဒီအတ္တခန္ဓာကိုယ်တွေထွက်မှာမဟုတ်ဘူးအဲ့ဒီတော့ तू ထွက်အောင်ဒုရိမုတ်တောင်းဆိုနေတဲ့တို့ရဲ့လူချင်းမှုကိလေသာနဲ့အောင်ဘယ်လိုလုပ်မလဲဆိုရင်ခန္ဓာကိုယ်ကိုညှင်းဆဲပေးရမယ်ဦးဇင်းတို့ဒီ မြန်မာနှစ်ဆန်းကြတော့ပြိတ္တိရွတ်တယ်မို့လားလို့ပြိတ္တိရွတ်တဲ့ကတချို့ရက်တွေမှာတန်ဖုံးတွေတီးပြီးတော့အော်ထုတ်တာမကြဘူးလားအဲ့ဒီပုံစံမျိုးသူကအတ္တကို6ထောက်ရမယ်ပြောချင်တာအဲ့ဒီနည်းနဲ့အတ္တကို6ထောက်ရမယ်ဒါမှကိလေသာတွေနည်းသွားအောင်အတ္တမနေခြင်းအောင်ခန္ဓာကိုယ်ကိုပင်ပင်ပန်းပန်းညှင်းဆဲပြီးပင်ပင်ပန်းပန်းညှင်းဆဲပြီးပြီဆိုလို့ရှိရင်တော့အဲ့ဒီအတ္တခန္ဓာမှာမပြောတော့ဘူးသူထွက်သွားလိမ့်မယ် ဆိုတော့အတ္တမပြိုအောင်ဟောဒီအတ္တနေတဲ့အိမ်ကြီးမှာအိမ်မကောင်းအောင်လုပ်တာပဲအိမ်ကောင်းရင်ပျော်မယ်အိမ်မကောင်းရင်တော့ထွက်သွားမယ်ဒါတော့အိမ်နဲ့တူတဲ့ဟောဒီခန္ဓာကိုယ်ကြီးကို အတ္တမနေခြင်းအောင်သူကပင်ပင်ပန်းပန်းကျင်တာပင်ပင်ပန်းပန်းကျင်တဲ့အစာလည်းဟိုကောင်းကောင်းမစားဘူးဖြတ်ထားမယ်ရစ်ကြောမယ်လာချီကြောမယ်အာတခါတည်းအမျိုးမျိုးဖုံဖုံနေစက်တာမသေးယုံလေးပဲစားမယ်အဝတ်စားမဝတ်ဘူးအဲ့ဒါလိုတွေကျင့်တာအဲ့ဒါတော့ဘာဖြစ်လဲဆိုလို့ရှိရင် ဒီအတ္တအခန္ဓာကိုယ်ကြီးကတခါတည်းဒီပြင်ကြာကြာနာနာကြွေးမွေးပြီးတော့လှလှပပနေတဲ့ခန္ဓာကိုယ်ကြီးတွေလို့နေခြင်းစရာမကောင်းဘူးနေခြင်းစရာမကောင်းတဲ့အတွက်သူထွက်သွားလိမ့်မယ်ဒါတနည်းအဲဒါကြောင့်မလို့လဲသူတို့ကဘာလုပ်လဲဆိုအဝဲမဝဲဘူးပြီးတော့မှဟောဒီအတွင်းထဲမှာရှိနေတဲ့ကိလေသာဆိုအစီတွေကုံသွားအောင်၆ခန်းသွားအောင်နေနေကင်းမွန်းတဲ့တဲ့အချိန်အခါမှာမိဘုံ၄ခုအလယ်မှာထိုင်ပြီးတော့ခန္ဓာကိုယ်အတွင်းထဲကကိလေသာဓာတ်တွေအစီတွေခန်းသွားအောင်လုပ်တယ် အဲ့ထက်မှနေတာအဲ့ဒါကိုပင်စတပလို့ခေါ်တယ်ပင်စတပနော်ပင်စ၅ခုတပကအပူအပူ၅ခုအလယ်မှာနေတာနော်ဒါတော့ဘေးကလည်းမြူပို၄ခုကအပူ၄ခုလေအပေါ်တက်တဲ့ကနေမွန်းတက်တယ်ဆိုတော့စဉ်းစားကြည့်ပေါ့အပူ၅ခုထဲမှာအလယ်မှာထိုင်နေတာအဲ့ဒါမျိုးလဲထိုင်တာရှိတယ်ပြီးတော့မှရေခဲပြီးရေအေးပြီးဆိုတဲ့အချိန်ကျရင်အဲ့ရေခဲရေအေးတဲ့အထက်မှာပြင်မှာထွက်နေမယ်စနိုးကြရင်အပြင်ကြီးမှာထွက်ထိုင်နေတာမျိုးပြောတာ အဲ့ဒီလိုမျိုးအေးအေးခဲခဲဆိုလဲရေထဲစိန်ကျင်လဲစိန်မယ်စွန်တို့လည်းသွားထိုင်ကျင်ထိုင်နေမယ်အဲ့ဒီလိုမျိုးပြီးတော့အစာနဲ့ပတ်သက်လို့ရှင်လည်းပဲမီးလွတ်စားမယ်အသီးတွေအရွတ်တွေကြီးပဲစားမယ်ပြီးတော့အစာကိုရစ်ချစားမယ်နောက်တော့အစာမစားပဲနေမယ်လေကိုအောင်ထားမယ်မြတ်စွာဘုရားဒီဒုက္ခရစီတကျင့်တဲ့အချိန်တုန်းကကျင့်တဲ့အကျင့်မျိုးပြောတာနော်အပ္ပန္နကအကျင့်ခေါ်တယ်အသက်ကိုအောင်ထားတာလေလေတွေကိုဟောကံဒီကံနဲ့ထွက်လို့မရတော့ခေါင်းတွေဆောင်း ဘိုက်တွေဆောက်တခါအဲ့မှာလေတွေအတုံအကုန်ရှောက်ကန်တာအဲ့ဒါတော့ဘာနဲ့တူလဲဆိုလဲအခုသွေးတိုးတယ်ဆိုတာပြောတော့မဟုတ်လားသူ့ရဲ့သူလမ်းကြောင်းသူမသွားနိုင်တော့ဟိုတိုးဒီတိုးမတိုးဘူးလားအဲ့ဒီတိုးတာလေးတောင်တော်တော်ခါခက်တာအဲ့ဒါနဲ့ဆိုင်ဘာမှမဟုတ်သေးဘူးသွေးတိုးတယ်ဆိုတာဟိုမှာကအတင်းဆောင်တာတခါတည်းပြတ်ထွက်သွားအောင်ဥရင်တောင်ပြတ်ပြီးလို့အောင်းမိတာလေအဲ့ဒါလောက်ပြင်းပြထန်ထန်အကျင့်ကြီးတွေကိုကျင့်တာပြီးတော့ squatting လုပ်တဲ့ခေါ်တယ်ဆောင်းကြောက်ထိုင်ပြီးတော့မလုပ်ဘူးတချို့ကြတော့တခါတည်းတက်ကိုင်းမှာအဘိုးကမြောက်ချိတ်တယ်လို့ခြေထောက်နဲ့ချိတ်ပြီးအောက်ကိုဆောက်ထွေးဆွဲထားတာ တချို့ကြတော့လက်လက်တွေကိုအပေါ်ကိုထောင်းပြီးတော့လက်နှစ်ဘက်ကိုအပေါ်မြှောက်ထားတာမျိုးအဲ့ဒီလိုပင်မန်းတဲ့အကျင့်တွေကိုကျင့်တာဆိုတော့ तू နေစေခြင်းနဲ့ပုံနဲ့ကြာကြာနာနာအခုလိုနှွေးနှွေးထွေးထွေးကောင်းကောင်းမွန်မွန်အရိတ်ထဲမှာအနှွေးထဲမှာအကျိုးတော့အေးတော့မှဟိတာဖွေးရတော့မလားဟာ तू ကမထားဘူးအေးအေးတဲ့နေရာသွားနေတယ်ပူပူပွေ့စေအဲ့မှာအပြင်ထွက်ထိုင်တယ်အဲ့လိုမျိုးအဲ့တော့ဒီကောင်ဒီခန္ဓာကိုယ်ကြီးကနေခြင်းစရာမကောင်းတော့ဒီအဲ့ကျမှအတ္တထွက်လိမ့်မယ် နော်ကောင်းကောင်းမွန်မွန်ကြွေးမထားတော့တဲ့ဒီများလိုပဲလှလှပပဆူဆူဖြူဖြူဖြူတုတ်တုတ်မနေတော့ဘဲနဲ့ပိန်တီပိန်ချောက်မဲတီမဲချောက်ဆိုရင်မနေချင်တော့ဘူးလေဟုတ်တော့မလားလို့အဲ့ဒီလိုမျိုးဖြစ်အောင်လုပ်တာအဲ့ဒီတော့အဲ့ဒီအကျင့်ကိုသူတို့ကသူတို့ဘာတွေစားတော့လဲမစားဘူးဝတ်တော့လဲမဝတ်ဘူးသူတို့ဘာတွေဆန့်ကျင်ပဲလုပ်တဲ့အတွက်အကောင်းအနေနဲ့ခေါ်ရင်တော့တပအကျင့်လို့ခေါ်တယ်နော် တပဆိုတာကပါဠိလိုရင်ကြီးကြီးပြန်ရင်ချိုးချံချွေတာတဲ့အကျင့် ဒါပေမဲ့သူတို့ချိုးချံတာကကောင်းတဲ့အဆင့်ထိအောင်မဟုတ်ဘဲနဲ့ကောင်းတဲ့အဆင့်ရဲ့လွန်အောင်ချိုးချံလိုက်တော့အဝတ်မဝတ်တော့မဟုတ်တော့ဘူးကဲနော်ချိုးချံတယ်ဆိုတာကောင်းတဲ့အကျင့်လောက်ကျင့်ရင်တော့ကောင်းတဲ့အဆင့်လောက်တယ်ရက်ရင်တော့ဒါတပတိချိုးချံတယ်လို့ခေါ်တယ်ဒါတော့အဝတ်ကဝတ်ကိုဝတ်ရမှာသူတို့ကလုံးဝမဝတ်ဘူးဆိုတော့အဲ့ဒါအစွန်းထွက်တယ်ဆိုတော့အဲ့ဒီကိုပြောတာနော်ဥပုသ်ဆောင်တာမျိုး အစာမစားပဲနေတာကကောင်းတဲ့ဘက်မှာရှိတော်လဲပဲ အဲမစားဘဲနဲ့နေတာမျိုးကြတော့ဒါအစွန်းထွက်သွားပြန်ရောအဲ့ဒီလိုမျိုးအဲဒါကြောင့်မလို့တို့ရဲ့အကျင့်ဒီအဲကျိုးပင်ကြိုးစားတော့လည်းပဲအစွန်းထွက်သွားတဲ့အတွက်အဲ့ဒီအတ္တကိလမတာခန္ဓာကိုယ်ကိုပင်မပန်းပန်းကျင့်တဲ့အကျင့်ဟာတရားတူရရင်ဉာဏ်တူရရင်မဟုတ်ဘူးတဲ့ဒါကြောင့်ဟောဒီတို့ရဲ့နိဂန္ထလို့ခေါ်တယ်အဲ့ဒီဘုရားမပွင့်ခင်တုန်းကနိဂန္ထနာတပုတ္တတို့ဂိုင်းပေါ့နော်တို့ကခက်စားတယ်ဘုရားမပွင့်ခင်တုန်းကဒီလိုခက်စားပြီးတော့အစိုးရတဲ့ကြိုခက်စားနေတာ ကြိုခေစားနေတော့ဘုရားပွင့်တဲ့အချိန်ကမှသူတို့အကျင့်တွေကမေဇိမဒေတာကြီးတခုလုံးအကောင်လုံးလွှမ်းမိုးနေပြီသူတို့အကျင့်တွေကတိတ်ပေါ်ပြူလာဖြစ်တယ်ပညာရှိလို့ခေါ်ဆိုအပ်တဲ့ပုဂ္ဂိုလ်တွေကလည်းဒါတွေကိုလက်ခံထားတဲ့တထေးတကြွယ်ကုံတဲ့ပွဲစားမင်းဆိုရစားဒါတွေကဒီလိုအကျင့်ကျင့်တဲ့ဒီတပအကျင့်ကျင့်နေတဲ့ဒီသူတို့လို့ခေါ်တော့ဘုန်းကြီးပဲပြောခြင်းပြောဘာရပိုက်ပဲပြောခြင်းပြောစသည်ပေါ့ဗျာဘာသာရေးဆရာပြောခြင်းပြောအဲ့ဒါတွေကိုသူတို့ကနန်းတဲ့အထိ မင်းဆရာဖြစ်နေတင်းပြီးကိုးကွယ်တာရထက်ရွာထဲမှာလည်းပဲတကယ့်ကိုဒါဟောပညာရှိသူတွေကောင်းတို့ကိုးကွယ်နေတဲ့ဘုန်းကြီးတွေဒါတော့ဒီလိုအကျင့်ကိုသူတို့ကလေးစားတယ်အထင်ကြီးတယ်အဲ့ဒီကျင့်ကျင့်တဲ့ပုံကိုယ်တွေကိုကြီးညိုတယ်အဲ့ဒီဂျားထဲမှာဘုရားပွင့်လာရတာဒါတော့သူတို့ဂျားတွေကိုတိုးဝင်ဖို့ဆိုတာလွယ်လွယ်ကလေးမဟုတ်ဘူးနော်လူဆိုတာကိုယ့်ဘက်ကကြည့်တော့မကောင်းဘူးလို့ထင်ပေမဲ့အထင်ကြီးမိပြီးရင်အမှန်တန်ခက်တယ်ဒါကိုအထင်ကြီးမိပြီးရဆိုလို့ရှိရင် အဲ့ဒါဒီအမားကိုပြင်းဖို့တော်တော်ခက်တာဒါကြောင့်အဲ့ဒီဟာတွေကိုသူတို့ရဲ့ဒီနိဂန္ဓတွေရဲ့အကျင့်နှမျိုးရှိတယ်အဲ့ဒါကဒီနိဂန္ဓဂိုင်းသားတွေကဘာလဲဆိုလို့ရှိရင်သူတို့ရဲ့ကြံ့ကနေထဲမှာဆိုထားတာကိုမာစီဆရာကြီးကသူ့ရဲ့ဓမ္မစစ်ကြာတရားတော်ကြီးထဲမှာဒါလေးကိုထည့်ပြောထားတာရှိတယ်ဦးဇင်းတို့အဲ့ဒီကျမ်းစာတော့မတွေ့ဘူးဆရာကြီးပြောတဲ့မတ်ဒီတရားဟောတဲ့ဒီတရားတွေကနေထုတ်ပြီးတော့ပြထားတာ သူကဘာလဲဆိုတွေ့ရဲ့ကျင့်စဉ်တစ်ပါးကဒီအတ္တကိလမထအကျင့်ဒီတန်တရားမှထွံ့မြောက်နေတဲ့အကျင့်ဖြစ်တယ်ဒါတော့အဲ့ဒီအကျင့်ကိုကျင့်ဖို့တို့တို့မှာနှစ်နည်းရှိတယ်တန်ဝရလို့ခေါ်တဲ့ပိတ်ဆို့ခြင်းနဲ့နိသေဇာခေါ်တဲ့ညှစ်ခြင်းလို့ပြောရလိမ့်မယ်နော်ညှစ်ထုတ်ခြင်းအကျင့်ပဲအဲ့ဒါကတို့ရဲ့အဓိကအကျင့်ဒါတော့တန်ဝရပိတ်ဆို့တယ်ဆိုတာကဦးဇင်းတို့ဒီမြတ်စွာဘုရား ဟောတဲ့အထက်မှာလည်းတန်ဝရဆိုတာရှိတယ်ကာယေနတန်ဝရောတာဓုခန္ဓာကိုယ်ကိုစောင့်စည်းခြင်းသည်ထိ ंछ ုပ်ခြင်းသည်ကောင်း၏နော်ခန္ဓာကာယေဝရောတာဓုဓာတုတန်ဓာတုဝါစာယတန်ဝရောစောင့်စည်းခြင်းသည်လည်းကောင်း၏နော်မနောကိုစောင့်စည်းခြင်းဒီလည်းကောင်းပြီလို့မြတ်စွာဘုရားလည်းပဲကိုနှုတ်စိတ်သုံးပါးလုံးကိုစောင့်စည်းတာကောင်းတယ်လို့ပြောထားတယ်။ဒါပေမဲ့သူတို့စောင့်စည်းတဲ့အသုံးတန်ဝရဆိုတာနဲ့ ဦးဇင်းတို့ဒီမြတ်စွာဘုရားဟောတဲ့တန်ဝရစည်းခြင်းကမတူဘူးအဲ့ဒီတော့သူတို့ဆောင်စည်းခြင်းကဘာလဲဆိုလို့ရှိရင်ဓွာရနဲ့ုံတိုက်ဆိုင်တဲ့အခါနော်ဒွါရနဲ့အာယုံတိုက်ဆိုင်တဲ့အခါမှာတွင်းထဲမှာအတ္တလေးရှိတယ်အတ္တကလေးရှိတော့အပြင်ဘက်ကအာယုံကအတွင်းထဲလာရင်ဒါကိုအတ္တကခံစားတော့မယ်ဒါတော့ အတွင်းထဲမှာသူတို့ဘာရှိလဲဆိုရင်အတ္တရှိတယ်ဒီအတ္တကမျက်စိနဲ့ကိုယ်ကနေအာယုံဝင်ပြီဆိုရင်ဒီအာယုံကိုအတ္တ enjoy လုပ်လိုက်မယ်ခံစားပြီခံစားဆိုရင်အဲ့ဒီအချိန်ခါသည်သူတို့အတွက်ကံအသက်တစ်ခုဖြစ်သွားပြီမြတ်စွာဘုရားဟောတာကကိုယ်နဲ့လောက်တော့ကာယကနဲ့ပြောစီကစိတ်နဲ့ကြံစီတော့မနှောကသူတို့ကံဖြစ်တာကမ အတွင်းထဲမှာအတ္တရှိတယ်အာယုံကဝင်လာပြီးမျက်စိနာနာလျာကိုယ်စိတ်ဓာရ6ပေါက်ကနေဖလားလို့အတွင်းထဲကအစလေးနဲ့ဆုံမိသွားတာနဲ့တပြိုင်နက်ပြသွားပြီကံအသက်ဖြစ်ပြီဒါတော့သူတို့ကအဲ့ဒီနောက်မတိုးအကီမျိုးလည်းမလုပ်ချင်ဘူးမစုဆောင်းချင်ဘူးမစုဆောင်းခြင်းတဲ့ခါကျတော့အဲ့ဒီကံအသက်တွေကဘာဖြစ်လို့လဲဝါကိုပေးလို့ဒါတော့ဘဝသက်မရခြင်းရင်ကံမစုဆောင်းနဲ့ကံအသက်ကို မဖြစ်စေနဲ့လို့ဆိုကံတဲ့တားစီဘာလဲဆိုရင်ကံအသက်တားစီရေကံအသက်မရောက်လာရေအဲ့တော့ကံအသက်ဘာကြောင့်သူတို့မယူခြင်းတယ်လဲဆိုရင်ကံအသက်ရပြီဆိုရင်ဘဝအသက်ဖြစ်မယ်ဘဝအသက်ဖြစ်ရင်သူတို့ဘဝနောက်ထပ်လာလို့ရှင်ဘဝကမလွတ်တော့ဘူးသူတို့ပြောတဲ့သူတို့ပြောတော့သူတို့ကမောက္ခရှလို့ခေါ်တယ်မောက္ခရှဆိုတာလွတ်မြောက်ခြင်း liberation ကိုပြောတာဝိသုဒ္ဓိကိလေသာကလည်းမစင်တော့ဘူး ဝိမု ക്തി ဘဝကလည်းမလွတ်တော့ဘူးဒါတော့ဝိသုဒ္ဓိစင်ကြယ်ခြင်းဝိမု ക്തി လွတ်မြောက်ခြင်းဆိုတဲ့သူတို့လိုချင်တဲ့ပန်းတိုင်ကိုမရောက်တော့ဘူးအဲ့ဒါတော့သူတို့မရောက်မှဆိုတော့ဘာဖြစ်တယ်လဲကံအသက်မရရေထိမ့်ချုပ်တယ်အဲ့တော့တန်ဝရအကျင့်စဉ်လို့ခေါ်တယ်ဘာကျင့်စဉ်လဲတန်ဝရကျင့်စဉ်အဲ့ဒါအဲ့ဒါကိုသူတို့ကခန္ဓာကိုယ်ရဲ့ကို အာယုံနဲ့ အတ္တကလေးနဲ့ပေါင်းပြီးကံအသက်မစုဆောင်းရေးဘာတွေလုပ်တယ်လဲဆိုရင်အဲ့ဒီမှာတခါတည်းအခုနကပြောတဲ့စောင့်စည်းခြင်းထိမ့်ချုပ်ခြင်းဆိုတဲ့ကျင့်စဉ်တွေကိုကျင့်တော့တာဒါကြောင့်မလို့တချို့ကပါဇာကလေးတွေပိတ်သွားတယ်နော်ဘာဖြစ်လို့လဲပိုးမွားတွေကိုပါဇာထဲဝင်လေထဲကနေပါမှာဆိုးလို့စသည်ဖြင့်ဟာရေကိုမဖြတ်ဘူးရေဘာဖြစ်လို့လဲရေထဲမှာသူတို့ဇီဝဆိုတာရှိတယ်ဆိုတော့သေကုန်လိမ့်မယ်ဖြတ်မိလို့ရှိရင်လည်းဟိုဘက်ရောက်ထားတဲ့တခါတည်းတဲပုံလေးလှုပ်ပြီးတော့ထိုင်ရှိကိုအာဘဖြစ်ကြတော့တာပဲအဲ့ဒီလိုတွေအစွန်းထွက်သွားတာနော် လမ်းသွားလို့ရှိရင်မြေကြီးတွေထဲမှာလည်းပဲပိုးမွားတွေရှိတယ်ဓမြေစည်းလေးတွေရှိရဖတ်တာဖတ်တာနဲ့လှုပ်ပြီးတော့မှသွားတယ်လေအဲ့လိုလေနော်အဲ့တော့အဲ့ဒီကျင့်စဉ်တွေကသူတို့ဘာဖြစ်လို့လဲဆိုရင်ကံအသက်တွေမဆောင်မိရေးအတွက်လောက်တာဒါတွေကအိန္ဒိယမှာရှိတယ်အခုတည်းလည်းရှိနေတော့မှသူတို့ဂျင်းတွေဦးဇင်းတော့အကုန်လုံးတော့မမြင်ဘူးအဲ့ဒီကကိုတော်တွေပြောကြတာရှိသေးတယ်တဲ့တချို့ဟာတွေလောက်ကြတော့မဲ့တဲ့ဒါတော့အဲ့ဒီလိုလောက်တာဒီကံအသက်မဆူဆောင်မိရေးအတွက်ပိတ်ဆို့တဲ့နီးနဲ့သူတို့ကတားဆီးတယ် နောက်တစ်ခုကနိသစ္စာကျင့်စဉ်နဲ့နိသစ္စာကျင့်စဉ်ကြတော့ရှေးတုန်းကပါခဲ့တဲ့အတွက်ကံဟောင်းတဲ့ဒီမှာရှိပြီးသားဖြစ်နေတယ်ကံဟောင်းရှိတဲ့အတွက်ဘဝရတယ်ဒါတော့ဒီဘဝထဲမှာသူတို့ဘာပါလဲကံဟောင်းတွေပါနေတယ်ဒါတော့ဒီကံဟောင်းတွေဟာကံဟောင်းတွေခန်း6ရေးအတွက်ကုံခန်းရေးအတွက်ကိုကြတော့ဘယ်လိုလုပ်မလဲအခုနကပြောတဲ့အဝတ်မိုးပဲကျင့်အစာမစားပဲကျင့်မိုးအဲမိုးရပြီးနှင်းနေကြရင်နှင်းထဲမှာသွားပြီးတော့အေးခန်း ဟာနေပူပြီနွေရသည်နေပူပြီဆိုလို့ရှိရင်တခါတည်းအပြင်းပြမှာထွက်မီးလေးပုံဖိုးပြီးတော့အဲ့ထက်မှသွားထိုင်အဲ့ဒီတော့အဲ့ဒီလိုကြင့်ပြီဆိုလို့ရှိရင်အတိတ်ကပါလာတဲ့ကံတွေကိုကိုကဒဏ်ခံလိုက်တာဘာရလဲကုံသွားအောင်လို့ဒဏ်ကိုဘာသာကိုခတ်လိုက်တာဒဏ်ခတ်လိုက်တဲ့ရှေးတုန်းကပါတဲ့ကံဟောင်းတွေကအခုဒဏ်ခြေလိုက်တဲ့ဒဏ်ပေးပြီးကိုဘာသာကိုဒဏ်ပေးပြီးကုံအောင်လုပ်ပလိုက်တာကိုဘာသာကိုဒဏ်ပေးတာအဲ့ဒါကို ဒဏ်ပေးတဲ့အခါကျတော့ဘာဖြစ်တယ်လဲဆိုလို့ရှိရင်နောက်ဘဝမှာအကျိုးပေးမဲ့ကံကတခါတည်းပေးပြီးသားဖြစ်သွားတယ်နောက်ဘဝနောက်ထပ်သွားစရာမလိုတော့ဘူးအဲ့ဒီတော့ဘာဖြစ်တယ်လဲဆိုရင်ဒီရှိပြီးသားကံဟောင်းတွေကိုညှစ်ထုတ်တာနဲ့မတူဘူးလားညှစ်ထုတ်တယ်လို့ပဲအဲ့ဒီတော့ညှစ်ထုတ်တဲ့နေ့ကပင်ပင်ပန်းပန်းခံပင်ပန်းတဲ့တွေ့ပင်ပင်ပန်းပန်းခံရတဲ့တွေ့သူတို့မဆင်းရဲဘူးလားဆင်းရဲတော့သူတို့ယုံကြည်ချက်ကကံဟောင်းတွေကုန်တယ်တဲ့အဲ့ဒီလိုယုံကြည်တာဒါတော့ကံဟောင်းကုန်ဖို့ကိုအစင်းရဲခံပြီးတော့ကျင့်ရတယ်ကံသစ်ကုန်ဖို့ကို မဝင်လာရေးပိတ်ဆို့ရေးနဲ့ရှောင်ကျဉ်ရတယ်အဲ့ဒီနှစ်ခုတန်ဝရကျင့်စဉ်နဲ့နိတိစာကျင့်စဉ်ဒီတို့ရဲ့အဓိကကျင့်စဉ်ကြီးနှစ်ပါးပဲဒါကတို့ယုံကြည်ချက်ဒါပေမဲ့ဘုရားလောင်းဒုက္ခရစရိယာကျင့်တာကိုအဲ့ဒီလိုကံဟောင်းနေကုန်ဖို့ကျင့်တာလားဆိုတော့မဟုတ်ဘူးဘုရားလောင်းကြတော့အဲ့ဒီချိန်ခါတော့ကခက်ကခက်စားနေတဲ့ကျင့်စဉ်ဖြစ်တယ်ဒါတော့တို့တကယ်သူတော်ကောင်းတွေကျင့်စဉ်မှာကာမတုခန္လိကကျင့်စဉ်နဲ့အတ္တကိလမထကျင့်စဉ်မှာ ကာမတုခန္ဓိကကျင့်စဉ်ကတော့မဟုတ်ဘူးဆိုတော့ဒါသိတယ်လေဒါပေမဲ့အတ္တကိလမထာကျင့်စဉ်ကတော့သူတော်ကောင်းတွေကလည်းကျင့်နေတယ်အဲသူတော်ကောင်းလို့ခေါ်တဲ့ဒါကိုကျင့်ရင်လည်းသူတော်ကောင်းလို့ယူဆထားတယ်ကျင့်စဉ်ကိုလည်းမြတ်တယ်လို့ယူဆထားပြီးတော့ကျင့်နိုင်တဲ့ပုဂ္ဂိုလ်ကိုလည်းသူတော်ကောင်းလို့ယူဆထားတဲ့အချိန်ခါမှာဒီကျင့်စဉ်ဟာနိဗ္ဗာန်ရောက်ရေးကျင့်စဉ်ဖြစ်လိမ့်မလားလို့ထင်မှတ်ပြီးတော့ကျင့်တာမြတ်စွာဘုရားအလောင်းကအဲ့ဒီတော့ကိလေသာအဟောင်းကုန်မယ်လို့ထင်ပြီးကျင့်တာမဟုတ်ဘူးနော် ကိုယ်ရည်ရွယ်ခြင်းနဲ့ကိုယ်အဲကြောင့်အဲ့ဒါကိုတော့သွားပြီးတော့မမှားခဲ့စေနဲ့ ဘုရားလောင်းကျင့်တော့ကဘုရားဖြစ်လိမ့်မယ်အတိညာတူးရလိမ့်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့ကျင့်တာဒါကြောင့်မလို့နောက်ဆုံးကြတော့တကယ်ဘုရားဖြစ်ရမယ် point ကိုရောက်တဲ့ချိန်ကမှမဖြစ်တော့ဘုရားအဲ့မှာတခါတည်း abandon လုပ်ပလိုက်တာအာဒါမဟုတ်တော့ဘူးเนาะဒါမဟုတ်တော့ဘူးဆိုပြီးတော့အဲ့ဒီအကျင့်ကိုလွတ်ပြအဲစွန့်ပစ်ခဲ့တာဒါတော့မြတ်စွာဘုရားကဒီအတ္တကိလမထာကျင့်စဉ်ကိုအလောင်းတော်ဘဝတော်ကကျင့်ခဲ့ဘူးတယ် အဲ့တော့ဦးဇင်းတို့ဇတ်တော်ထဲမှာလောမဟန္တဇတ်ဆိုတာရှိတယ်ဘုရားလောင်းတော့ပြီးခဲ့တဲ့60တကဘာထက်လောက်တုန်းကသူအဲ့ဒီအတ္တကိလမထာကျင့်စဉ်ကိုအဲ့ဒီတုန်းကလည်းခက်စားတယ်ဒါကဘယ်ဖျားပွင့်ပွင့်ဘယ်လူဟိုရင်းနဲ့လာလာရှိနေမှာပဲဒီကျင့်စဉ်ကြီးကဒါတော့ဒါကြီးကကောင်းတဲ့ကျင့်စဉ်များဖြစ်လေမလားဆိုသူကို၌ကလည်းပဲအဲ့ဒီအာဇီဝဆိုတဲ့တေကရုံးပေါ့နော်သူတို့လိုအနေထားမျိုးနဲ့အဝတ်မဝတ်တဲ့တေကရုံးကိုကျင့်ဘူးတယ်သူကိုယ်တိုင်လည်းအဝတ်မဝတ်ဘူး အဝတ်မိုးတဲ့ခါကျတော့တခါတဲ့ခန္ဓာကိုယ်မှာဖူနေပေးလိမ့်ကြလို့နော်အဲ့ဒါပြီးတော့မှတခါတဲ့ဘလောက်တိကျင့်တယ်လဲဆိုလို့ရှိရင်ခုနပြောတဲ့အစာငါခံကျင့်တာတွေအပူခံကျင့်တာအေးခံကျင့်တာတွေလုပ်တယ်ကျင့်တော့လဲတောထဲမှာသွားကျင့်တာတောထဲဆိုလို့လူရှိတဲ့တောများမထင်နဲ့လူများတာရှိပြီဆိုရင်တမင်တို့တခါတဲ့ဝင်ပြေးသွားတာလူရှိရင်နေကိုမနေတာအဲ့ဒါလောက်တောထဲမှာကျင့်တာစီနေနေကြရင်လွန်ပြင်မှာသွားထိုင်တယ်နော်ညဘက်ကျတော့တောကြီးခေါင်ခေါင်လေးကိုပြန်ဝင်လာတော့တခါတဲ့အဲ့ဒီအေးအေးဒီထဲမှာနေတယ် နေပူပြီဆိုလို့ရှိရင်အပြင်မှာထွက်နေတယ်အဲ့ဒါလိုမျိုးအဲ့ဒါလိုကျင်ရင်နောက်ဆုံးကြတော့ဘာလဲဆိုရင်နွားကလေးရဲ့ချီးတောင်မှာစားပြီးတော့ကျင့်တယ်သူတို့စားတဲ့နေရာတွေမှာတချို့ကတည်းအစားအသောက်တွေကိုချိုးချမ်းရမယ်လူတွေစားသလိုမျိုးကောင်းကောင်းမွန်မွန်အစီအစိမ့်နဲ့ဤနေတဲ့အမစားဘူးဆိုတော့ဟောနွားကလေးချီးရစားစားတယ်သူတို့ရဲ့ကျင့်စဉ်တွေအဲ့ဒါပါတယ်အဲ့ဒီလိုကျင့်ရင်းကနေနောက်ဆုံးကြတော့သူအသက်သေမဲ့အချိန်ရောက်လာတာရောက်လာတဲ့အခါကျတော့ဒီသေဂာနီးရောက်လို့အားရချိနဲ့လာပြီဆိုတော့ အဲ့ဒီကျင့်စဉ်တွေရဲ့အကျိုးကဘာဖြစ်လာလဲဆိုတော့ငရဲနမိတ်တွေထင်လာဟာငရဲနမိတ်တွေထင်တော့ငရဲမိတွေမြင်တယ်ငရဲအဲ့မှာဖြစ်တယ်ပြစ်ပုံဖြစ်ပြစ်ပုံတွေမြင်လာတဲ့ခါကျမှဟာဟုတ်ပြီငါစမ်းတက်ကြည့်တဲ့ဒီအတ္တကိလမတာကျင့်စဉ်ကြီးကမှားတဲ့အကျင့်ကြီးပဲဆိုပြီးအဲ့ကြမှာဒေဂာနီးလေးမှာကပ်ပြီးတော့စွန့်ပြစ်လိုက်တာစွန့်ပြစ်လိုက်ပြီးခါကျမှသူ့ရဲ့ဒီအကျင့်ကြီးကိုလုံးဝစစ်ကနေစွန့်လွတ်လိုက်ခါကျမှစစ်ကနမိတ်ကောင်းနေထင်ပြီးအဲ့ကြမှာနတ်ပြည်ပြန်ရောက်သွားတယ်ဒါကြောင့်ဦးဇင်းတို့ ဒီတုက္ကတဆိုတဲ့ဂုံတော်မှာအနှစ်ပေးတာလေးနဲ့ပတ်သက်ပြီးတော့နည်းနည်းလေးဦးဇင်းတို့အမှန်တိုင်းလေးတော့နားလည်စီခြင်းတယ်နော်တုက္ကတော်ဒီပင်္ဂရာထွတ်ချတဲ့နေခြေတော်ရင်မှာမှန်ကင်းသည့်ဒီဘောဓိမန္တိုင်ခန့်ဝပိုင်အောင်ဆယ်ကင်ပါရမီစုံပြည့်ညီလေးနော်သုံးလူဘွားမြတ်တတ္တမအာထားပါတော့ဦးဇင်းတော်ရုပ်တင်မိနေတယ်ဒီအဲ့ဒီတုက္ကတဆိုတဲ့ဂုံတော်ထဲမှာဘာပါလဲဆိုရင် မိမယူမိစ္ဆာဟုကဆံမြူတစီမကန့်ညိပဲဆိုတာလေးပါတယ်ဒါတော့မြတ်စွာဘုရားဒီဗျာဒိနိဒဗျာဒိရပြီးတဲ့အချိန်ကစပြီးတော့ဘုရားဖြစ်တည်တဲ့အောင်မိစ္ဆာအယူတဲ့ကိုဆံမြူတလေးတစီလောက်တော့မကတ်ဘူးလို့အဲ့လိုတောင်းမိဆရာတော်အနဲ့ပေးထားတယ်အနဲ့ပေးတော့ဒီအနဲ့ကနော်ဆရာတော်ကြီးအနေနဲ့တော့သိတာပေါ့လေဒါပေမဲ့ဒါတော့ကျမ်းဂန်ထဲမှာရှိတာကိုမသိတဲ့ပုဂ္ဂိုလ်တွေကဘာပြောလိုက်တယ်လဲဆိုရင်ဒီအနှစ်ကိုကြက်ပြီးတော့ ဟာမြတ်စွာဘုရားနိဒဗျာဒိပံရတဲ့ချိန်ကစပြီးတော့ဒီပင်္ဂရာထုတ်ချတဲ့နေချိုတယ်ဆိုတာဒီပင်္ဂရာဘုရားခြေရင်းကတဲလို့လို့ပြောတာနော်ဒါတော့မိမအယူမိစ္ဆာကဆံမြူတစီဆံမြူကလေးလောက်တောင်မှမကတ်ခဲ့ဘူးလို့ပြောတာဒါတော့အဲ့ဒီနေရာမှာတချို့ကဘုရားလောက်နိဒဗျာဒိရတဲ့အချိန်ကစပြီးမိစ္ဆာဒိဋ္ဌိကိုလုံးဝမယူခဲ့ဘူးလို့မလုပ်ခဲ့ဘူးလို့အဲ့လိုပြောကြတာမဟုတ်ဘူးအခုလောမဟန္တဇက်ကပြထားပြီးပြီဘုရားကအဲ့ဒီဒိဋ္ဌိအယူကိုယူခဲ့ဘူးတယ်ဘုရားလောင်းပေါ်တော်မှာ ဒါပေမဲ့ဒီနေရာမှာစာကဆိုတာကယူပင်ယူတော်လဲစမ်းသက်လိုတဲ့အယူအနည်းနဲ့ယူပြီးတော့ဒါကိုအသေးချိတ်ထားတာကတ်ထားတာမဟုတ်ဘူးလို့ဆိုလိုတယ်ပြောချင်တာစာကဘုရားကမိစ္ဆာဒိဋ္ဌိအယူကိုရောက်ချင်ရောက်လိမ့်မယ်ဒါပေမဲ့အဲ့ဒါကြီးကိုအသေးကင်ဆွဲမထားဘူးမှားမှန်းသိတာနဲ့လွတ်ပြစ်လိုက်တယ်ဒါကိုပြောတာမကောင်းမှန်းသိတာနဲ့စွန့်ပြစ်လိုက်တယ်အဲ့ဒီလိုမျိုးကိုပြောတာ လုံးဝကြီးမကတ်ခဲ့တာမဟုတ်ဘူးကတ်ရောက်ခဲ့တယ် မှားတဲ့ယူတွေရောက်တဲ့နေရာတွေရှိခဲ့ဘူးတယ်သို့တော့သူကဒီဖះလောင်းလိုမျိုးဒီမှာဒါကြီးကအသေးကင်ထားတာမဟုတ်ဘူးအဲ့ဒီလိုမျိုးရောက်သွားခဲ့ရင်လည်းပဲသူကအမှားမှန်သိတဲ့သူပြန်စွန့်ပလိုက်တယ်ဒါကြောင့်တချို့နေရာတွေမှာဒီစာပေကပြောတဲ့ခါလေးတွေမှာကိုကပြည့်ပြည့်စုံစုံမလစ်လာမိရင်เนาะအဲ့ဒီလိုမျိုးလေးထင်တတ်တယ်ဒါကြောင့်ဒီမာစီဆရာတော်ဘုရားရဲ့ကျမ်းစာမှာပဲ အဲ့ဒါမကတ်ရောက်တာပြောတာမဟုတ်ဘူးတဲ့ကတ်ကကတ်ရောက်တယ်သို့တော့ကတ်ရောက်တော့လဲစွဲမနေဘူးမှားမှန်းသိတဲ့အတွက်စွန့်ပြစ်လိုက်တယ်အဲ့ဒါလိုပြင်မှတ်ပါတဲ့အဲ့ဒါမှပိုပြည့်စုံလိမ့်မယ်စာပေနဲ့ပိုကတ်လိမ့်မယ်တဲ့နော်ဒါလည်းဦးဇင်းတို့တင်နန်းသားများဒါလေးတွေကိုဟိုအမှန်သိဖို့နော်ဦးဇင်းအဲ့ဒါလေးထည့်ပေးလိုက်တာပါဒါတော့မြတ်စွာဘုရားလောင်းတည်ဟိုလောမဟန္တဇမှာအခုကြီးသူကိုယ်တိုင်ငရဲနမိတ်တွေထင်ငါမှစွန့်ပြစ်လိုက်တာဒါပေမဲ့မကောင်းတာကိုသူကလည်းစောစောတယ်လို့ကောင်းတဲ့အကျင့်လေးလား မကောင်းတဲ့အကျင့်လေလားလို့သိကျင်လို့စုံစမ်းတဲ့အနေနဲ့ကျင့်ကြည့်တာဒါကိုကြိုက်လို့မဟုတ်ဘူးဒါကြောင့်စုံစမ်းတာဖြစ်တဲ့အတွက်မကောင်းတာမှန်လဲသိရောစွန့်ပစ်လိုက်တယ်ဒါကြောင့်နောက်နောက်ဘဝတွေမှာအဲ့ဒီလိုမျိုးတွေ तू ကဒီဒိဋ္ဌိတွေကျင့်တဲ့အကျင့်မျိုးတွေကို तू ကနောက်ပိုင်းတွေမှာမရောက်တော့ဘူးနော်မှန်မှန်သိပြီသိတဲ့အတွက်ရှောင်းရှောင်လာတယ်ကောင်းပြီဒါကြောင့်မလို့ရှေ့ကိုဆက်သွားစို့ဒီအတ္တကိလမထာအကျင့်မှာသူ့ရဲ့အကြောင်းပြအတ္တကိလမထာအကျင့်ဒီဘာကြောင့်မလို့ အစွန်းရောက်တယ်လဲဆိုတော့မြတ်စွာဘုရားအကြောင်းပြ၃ချက်နဲ့ပယ်တယ်စောစောလေးတုန်းကဖတ်တုန်းကဒုက္ခအနာရိယောအနတ္ထတာဟိတောကာမတုခန္လိကတုန်းကဘယ်နှပါးနဲ့ပယ်ခဲ့လဲငါးခုဘာတွေလဲဆိုကြည့်ပါဦးဟိနောဂါမောဘုဒ္ဓဇနိကောအနတ္ထတိုင်းအခုအတ္တကိလေမထာမှာဘယ်နှချက်လဲ၃ချက်ဆိုကြည့်ပါဦးဒုက္ခအနိုင် အဲမတူဘူးနော်အကြောင်းပြခြင်းမတူဘူးအဲ့ဒါလေးကိုကွဲစီခြင်းလို့ဦးဇင်းစောစောဖာခိုင်းတာကာမတုခံလိကကိုဘယ်တော့ကဟီနောယုံညံ့တယ်ဂမ္မောယက်သူရွာသားတွေမြို့သူမြို့သားတွေကျင့်တဲ့အကျင့်နော်ဗဗိဇအနေနဲ့တောထွက်လာတဲ့သူတွေအကျင့်မဟုတ်ဘူးဘောဓုဇနိကောလူအများစုကြီးကကျင့်နေတဲ့အကျင့်နော်အာအနာရိယောမြတ်တဲ့အကျင့်မဟုတ်ဘူးအရိယသူတော်စင်တဲ့အကျင့်မဟုတ်ဘူးနောက်ပြီးတော့မှအနတ္တတန်ဟိတောကိုလိုခြင်းနဲ့ပန်းတိုင်နဲ့ အကျိုးစီးပွားဆက်ဆံမှုမရှိဘူးလို့ပြောတာအကြောင်း၅ချက်နဲ့ပဲတယ်ဒီတစ်ခါကျတော့ဒုက္ခပင်ပန်းဆင်းရဲယုံပဲနော်ဉာဏ်နဲ့နှစ်ချက်ကတူတယ်ဉာဏ်နဲ့နှစ်ချက်ကတူတယ်အနာရိယောအနတ္ထတိုင်းတော့တူတယ်ဒါကြောင့်အတ္တကိလမထာကျင့်သည်မြည်မြပြင်ပင်မအောင်ကျင့်စေကမူတဲ့ကိုလိုချင်တာကအတိညာဏ်ဒုဒါပေမဲ့အတိညာဏ်ဒုမရဘူးဆိုလို့ရှိရင်ဒီကျင့်သည်ကောင်းတဲ့မှန်ကန်တဲ့ကျင့်လို့ဆိုပါမလားနောက်ဆုံးဘာပဲအဖတ်တယ်မလဲ ဆင်းရဲတာပဲအဖတ်တယ်မယ်လို့ပြောချင်တာဒါကြောင့်ဒီကျင့်စဉ်ကြီးကိုဒီကျင့်စဉ်ကြီးဒီအသိဉာဏ်တူးလည်းမရဘူးတန်တရားကလွတ်မြောက်ခြင်းတဲ့ပုဂ္ဂိုလ်အတွက်လွတ်လည်းမလွတ်ဘူးအသိဉာဏ်လည်းမရတန်တရားကလည်းမလွတ်ကိလေသာကလည်းမစင်ကြယ်ဘူးဆိုလို့ရှိရင်အကျိုးဘာရလဲဘာအကျိုးမှမရဘူးဘာကျိုးမှမရပဲနောက်ဆုံးကြရင်ကျင့်ကြံတာပင်ပန်းတာပဲဆင်းရဲတာပဲအဖတ်တင်နေတဲ့ဒါကြောင့်ဒီအတ္တကိလမထာအကျင့်ကြီးကိုမြတ်စွာဘုရားပထမဆုံးအချက်ဒီဒုက္ခလို့ပယ်ချပလိုက်တာအကြောင်းပြခြင်းကဒုက္ခဆိုတာအကြောင်းပြခြင်းလေ ဒါနံပါတ်1ပယ်ချခြင်းပဲဒါလွယ်လွယ်လေးတော့မထင်နဲ့နော်မြတ်စွာဘုရားအဲ့ဒီအချိန်မှာပယ်ချလိုက်တဲ့အချိန်ကမှဦးဇုံတို့ပြိဿကစေကူးရင်နဲ့ပြန်စဉ်းစားကြည့်လောလောဆယ်ရှေ့မှာဘသူရှိလဲဟုတ်တယ်သူတယောက်ပဲအတန်ထွက်တယ်သူများတာမကရင်ကျုပ်တို့သင်တန်းပဲ အကုန်လုံး mute သင်တန်းဖြစ်နေလိမ့်မယ်ဟလား silent သင်တန်းဖြစ်နေလိမ့်မယ်ရှေ့မှာပင်စားဝိကငါးဦးရှိတာမမေ့နေလေဟလားရှေ့မှာမသူမှဖြစ်နေလားခမရတို့ပဲရှိလိုက်တော့ဟလားအခုတော့ရှေ့မှာရှိနေတယ်အဲ့ဒီကအာယုံနဲ့ပြတ်မသွားတဲ့ခါကျတော့ဟလားရှေ့မှာပင်စားဝိကငါးဦးရှိတယ်ဟောဒီပင်စားဝိကငါးဦးကဘာကြောင့်မလို့ဖျောက်ပြက်သွားလဲဒုက္ခစိရိယအကျင့်ကထွက်လို့ဒါကိုမကြိုက်လို့ပယ်သွားတာထွက်သွားတာစွန့်သွားတာ ဒါကြောင့်မလို့မြတ်စွာဘုရားကအလကားပြောနေတာမဟုတ်ဘူးဒါကြောင့်မလို့ဒီဟာလေးကိုအမြဲတမ်းစိတ်ထဲမှာလင့်လောက်တာဟာလားဟောဘက်နဲ့ဒီဘက်နဲ့ပြတ်မသွားစင်နဲ့ရှေ့မှာပင်စာဝိက9ဦးရှိတယ်ပင်စာဝိက9ဦးဥရဝလာဒေါရမနေတော့ကဘုရားလောင်းကိုစွန့်သွားတာကဒီဒုက္ခရစီတဲ့အခြင်းကြီးကထွက်လို့နော်ကောင်းတဲ့အခြင်းကြီးကမြတ်တဲ့အခြင်းကြီးကထွက်ပြီးဘုံကြီးယုံစွန့်ကန်စားသွားပြီးတော့မှခါတဲ့ကျင့်စဉ်လေးလုပ်နေတာဆိုပြီးတော့မှဘုံကြီးအောင်လက်ပေါ်အောင်ဆိုနာမည်ကြီးအောင်လုပ်နေတာဆိုတော့စွန့်သွားတာမဟုတ်လားစွန့်သွားတဲ့ခါကျတော့မင်းတို့ထင်တဲ့အတ္တကိလေသာကျင့်ကြီး နော်တပအကျင့်ကြီးကအသိဉာဏ်တူရကြောင်မဟုတ်ဘူးလို့တစ်ချက်ချင်းထောက်ပြီးဖြုတ်နေတာဒါကိုပြောမလို့အဲ့ဒီကြမှာဘင်းဆောက်ကင်ကားကဟာလားဩဟုတ်ပြီသားပဲဟုတ်ပြီသားပဲကျုပ်ကအလကားကင်တာမဟုတ်သူတို့ကမုတ်စိတ်မရိတ်လို့မုတ်စိတ်ကြီးဆွဲပြီးတော့ဟုတ်ပြီသားပဲပြောတာနော်စပင်လည်းမရိတ်ဘူးလေဒီတိုင်းပဲဆိုတော့အဲ့ကြမှာသူတို့ဩဟုတ်ပြီသားပဲဟုတ်ပြီသားပဲဒါကြောင့်ဖះစွန့်တာကိုသူတို့စိတ်ကဒါမှကျဉ်းတတ်သွားမှာ စိုးစောသူတို့ဖះကျင်နေရလားမကျင်နေလို့တောင်းမှတွေ့တဲ့အချိန်ကျတော့ဗာလဲခရီးဥတော်မကြိုးစိုးဘူးကဲမကြိုးစိုးစကန်းသူတို့ကတခါလဲ agreement ယူထားတာဟေးနော်ဗရာဏအကျင့်ကထွက်သွားတဲ့ဗရာဏအကျင့်ကလဲထွက်သွားတဲ့ဘုံကြီးမဲ့ဘက်ကိုလှည့်ပြီးတော့လိမ့်ဆင်းသွားတဲ့ဂေါရမတော်လာပြီကွာမတို့မကြုံနဲ့အေးကွာလူမှုရေးရရည်ကြီးမှုရသူထိုင်ချင်းထိုင်နေရာလေးတော့ခင်းပေးထားလေဒါပဲလုပ်မယ်ဆိုပြီးတော့အဲ့လောက်တောင် तू ကပြစ်ပယ်တာစွန့်ပြစ်တာ ဒါကြောင့်မလို့မြတ်စွာဘုရားအကြောင်းမဲ့သူတို့ကိုရှိမှရှိနေတဲ့ဟောဒီသူတို့အထင်ကြီးထားတဲ့အတ္တကလိမတာအကျင့်သည်အသိဉာဏ်ဒုရကြောင်းမဟုတ်ဘူးဒါကြောင့်မလို့ငါစွန့်တယ်ဆိုတာကိုမြတ်စွာဘုရားကမင်းတို့ထင်ကြီးတဲ့အကျင့်ကလေပင်ပန်းယုံပဲတဲ့မင်းတို့ရှိတယ်ငါကျင့်တာဒါကိုပြောနေတာကူဒါတော့သူတို့ရှိတယ်ကျင့်တာဖြစ်တဲ့အတွက်သူတို့ကိုတက်တက်ထူစီရထူပြီးသားဖြစ်သွားတယ်မင်းတို့ဒီပဲဒါတော့ဒုက္ခလေးတစ်လုံးကဘလောက်ကျဲသွားတယ်လဲ မင်းတို့ဒီပဲတဲ့မင်းတို့ငါ့ကိုလာပြီးတော့ဝေယဥစ္စာပြုစုပြီးတော့လုပ်နေတာ6နှစ်တောင်ကြာတယ်6နှစ်လုံးလုံးငါကြင့်လာတာနောက်ဆုံးပိန်ချုံပြီးမူးလဲဇင်းကြံထိတ်မှတော့ငါ့ကိုနှက်တရသေပြီဆိုပြီးတော့အဲ့လောက်ပြောထားတာငါခန္ဓာကိုယ်ကလည်းပဲဘက်ကအည်တီကြောရောက်ကြောကင်လည်းဘက်အည်ထိတယ်ဘက်အည်ကင်လည်းကြောအယိုးကြီးကင်မိတယ်မြတုံးဟောက်တော့ဖြစ်ပြီးတော့တခါတည်းမူးလဲဒီဒီကျင့်တာငါလောက်ကျင့်ငါထက်သားတဲ့သူမပြောနဲ့ငါနဲ့ဒန်းတူကျင့်တဲ့လူတောင်မရှိဘူးဒါလည်းမင်းတို့သိဒါတော့ဒီကျင့်ကြီးရဲ့အဆုံးမှာ နောက်ဓာတ်တက်တာဟိုရှေ့ခြေတလန်းတိုးရင်ငါသေုံပဲရှိတော့မယ်ပွင့်ကနောက်ဆုံးပွင့်ရောက်ပြီဒါတော့မင်းတို့ရှိတယ်ငါကျင့်တာဘာပဲဖတ်တင်တယ်လဲငါဖះပင်မနာပဲဖတ်တင်တယ်မဲချောပြီးတော့ဗာတခါတည်းမဲပြာရောင်ဖြစ်သွားတာမဟုတ်လားမဲပြာရောင်ကြီးကိုဖြစ်သွားတာအဲ့ဒါလောက်ဒီမြတ်စွာဘုရားဆိုတာတကယ်မြမမင်းကြီးလိုခန့်ခန့်ညာညာထဲထဲဝါဝါဝုံဝုံဝါဝါကြီးနဲ့အမတန်ကြီးညိုကြည်တည်ရှိလှပတာ အဲ့ဒါတောင်မဲချောက်ပြီးတော့တခါပိန်ချုံသွားတာတခါတကယ်ဟော skeleton တစ်ခုကြီးဖြစ်သွားတာပေါ့နော်အရေးလေးဖုံးလို့ပဲအယိုးကြောက်ကြီးပဲအဲ့ဒါလောက်ဖြစ်သွားတာအဲ့ဒါလည်းမင်းတို့အသိပဲဆိုတော့မင်းတို့အထင်ကြီးတဲ့အတ္တကိလမထာအကျင့်ဟာငါဖရာအနေနဲ့အခုပြန်ပြီးတော့အဖြေထုတ်ရရင်ဒုက္ခပါတယ်လေပင်ပန်းနာနဲ့ဆင်းရဲတာပဲဖတ်တင်တာတဲ့ဒါညာရကြောင့်အတိညာတုရကြောင့်မဟုတ်ဘူးတဲ့အဲ့ဒါကိုပယ်ချနေတာ သူတို့အထင်ကြီးတဲ့အကျင့်ကိုသူတို့ရှေ့တင်ကျင့်ပြပြီးတော့မှဒီစစ်ကြောလာကြီးကိုလည်းပဲတခါတည်းဒီ universe ကိုလည်းပဲကျင်ညာချစ်ထုတ်နေတာဒီကလေးကလောက်နေတာပဲဒါမားတယ်ဆိုတဲ့ကြည့်စဉ်ကြီးကိုနော်တက်သေးထူတာဒီပင်စားဝိကငါ့ကိုသူတို့ရှေ့တင်ကျင့်ပြတယ်ကျင့်ခဲ့တယ်သူတို့အသည်သူတို့တယောက်မှမငင်းတော့နေဘူးဩဟုတ်ပြီသားပဲဒါကြောင့်ဘုရားစွန့်ဒီအကျင့်ကို तू စွန့်လိုက်တာကိုသူတို့လက်ခံသွားပြီတဖြည်းဖြည်းချင်းနဲ့ तू ကလက်ခံလက်ခံလာတာ ဒါတော့ကြံတဲ့သူတွေလူနဲ့ပြမတတ်တော်ဝါတွေကိုတော့အကုန်လုံးကိုတော့ဒါဟာတခါတည်းကြင်ညာချက်ပဲငါဝါဒကတော့မင်းတို့ထင်ကြီးတဲ့အတ္တကလိမထာအကျင့်တပအကျင့်ဒီဒုက္ခဆင်းရဲရုံပဲဖတ်တယ်မယ်ဒါပဲချချက်တစ်ခု နောက်တစ်ခုကတော့အပေါ်ကကာမတုခလိကနဲ့အတူတူပဲအနာရိယောဒီအကျင့်မျိုးကိုပညာရှိသူတော်ကောင်းအရိယာတွေမကျင့်ဘူးတနည်းစင်ကြယ်မြင့်မြတ်တဲ့အကျင့်မျိုးလည်းမဟုတ်ဘူးဒါပထမ အ내အတိတ်ပဲကတော့သူတို့ class နဲ့ခွဲပြောတယ်ဆိုကြပါလူတွေမှာတခါတလေကြလို့ရှင်ဒါကအဆင့်ရှိတဲ့လူတွေမလုပ်ပါဘူးကွာလို့ပြောရင်ဒါလူ standard နဲ့ခွဲတာမဟုတ်လား class နဲ့ခွဲတာအဆင့်ရှိတဲ့လူတွေမလုပ်ဘူးအဆင့်တမ်းမြင့်တဲ့ပုံကိုယ်တွေရင်ကျတဲ့ပုံကိုယ်တွေမလုပ်ဘူးဆိုရင်အနှိမ့်ကျတဲ့ပုံကိုယ်တွေလုပ်တာဆိုတော့ဒါကလူကိုအမျက်ထားပြီးတော့ပြောတဲ့စကားအဲအကျင့်စဉ်အနေနဲ့ကြတော့ဒါကကောင်းတဲ့ကျင့်စဉ်မျိုးမဟုတ်ပါဘူးကွာလို့ပြောရင်ဒါကအကျင့်ကိုပြောတဲ့စကား အတူတူတော့အတူတူပဲเนาะဒါကြောင့်မလို့ပထမစကားဒီမြင့်မြတ်တဲ့သူတော်ကောင်းတွေကျင့်တဲ့အကျင့်မဟုတ်ဘူးတဲ့ဒါကလူကိုပဓာနာထားပြောတာဒုတိယကတော့အကျင့်ကိုပဓာနာထားပြောတယ်စင်ကြယ်ကောင်းမြတ်တဲ့အကျင့်မြင့်မြတ်တဲ့အကျင့်မျိုးမဟုတ်ပါဘူးတဲ့เนาะဒါကိုအနာရိယောဆိုတဲ့ဟာနဲ့ပြောတယ်အနာတ္တတန်ဟိတော့မင်းတို့တောထွက်လာတာရည်ရွယ်ချက်ကဘာလဲဝိမု ക്തി လွတ်မြောက်ရေးကိုလိုချင်လို့ဝိသုဒ္ဓိကိလေသာစင်ကြယ်ရေးကိုလိုချင်လို့သူတို့ရဲ့ပန်းနိုင်ဒီနှစ်ခုပဲ ပါဠိလိုပြောရင်ဝိမု ക്തി နဲ့ဝိသုဒ္ဓိဝိသုဒ္ဓိနဲ့ဝိမု ക്തി ကိလေသာဆင်းလွတ်မြောက်ဖို့နော် purification နဲ့ liberation ဒီနှစ်ခုကိုလိုချင်လို့သူတို့ထွက်လာတာပပ္ပစိတလှုပ်လာတာဒါတော့မင်းတို့ပပ္ပစိတလှုပ်ခြင်းရဲ့ရွယ်ချက် goal သို့မဟုတ်မင်းတို့ရဲ့ရွယ်ချက်ပန်းတိုင် target သည် aim သည်ကိလေသာစင်ကြယ်ရေးနဲ့ဘဝလွတ်မြောက်ရေးသည်မင်းတို့ရွယ်ချက်ပပ္ပစိတရဲ့ရွယ်ချက်ဒါတော့မင်းတို့ပပ္ပစိတရွယ်ချက်နဲ့ အတ္တကိလမထာအကျင့်စဉ်နဲ့ဒီမင်းတို့လိုချင်တဲ့ပန်းတိုင်နဲ့ဒီအတ္တကိလမထာအကျင့်စဉ်သွားမှနေတာတခြားစီပဲတဲ့ဆက်ဆက်လို့မရဘူးပြောတာသူတို့နှစ်ခုဟာအတ္တကိလမထာကျင့်လို့မင်းတို့လိုချင်တဲ့ပန်းနဲ့မရောက်ဘူးမင်းတို့လိုချင်တာကလွတ်မြောက်ရေးနဲ့စင်ကြယ်ရေးဒါတော့မင်းတို့လွတ်မြောက်ရေးအတွက်လုပ်နေတဲ့လုပ်ငန်းကြီးကဒါကိုသာကျင့်ငယ်မယ်ဆိုရင်မင်းတို့လိုချင်တဲ့အစည်းအပွားရည်ရွယ်ချက်မပြည့်ဘူးလို့ဆိုလိုတယ် မင်းတို့လိုချင်တဲ့ပန်းတိုင်ကိုဒါကမရောက်နေစေနိုင်ဘူးဒါကြောင့်မလို့အနတ္ထသာဟိတောဘယ်နှချက်နဲ့ပယ်ချလဲသုံးချက်နဲ့ပယ်ချတယ်ကံကောင်းပြီအတ္တကိလမထာကျင့်စဉ်သည်ပြန်ပြီးတော့ချုပ်လိုက်ရင်ဒုက္ခဆင်းရဲတဲ့အကျင့်မျိုးအနာရိယောမြတ်တဲ့အကျင့်မဟုတ်ဘူးနှိမ့်ကြတဲ့အကျင့်မျိုးပေါ့နော်အနတ္ထသာဟိတောလိုချင်တဲ့ရွေချက်ပန်းတိုင်ကိုမရောက်နိုင်ဘူးဒီသုံးချက်နဲ့ပယ်ချတာ ဒါတော့သူတို့ကိုတစ်ချစ်ချင်းဖြုတ်နေတာမြတ်စွာဘုရားသူတို့ကိုတစ်ချစ်ချင်းဖြုတ်သလိုကြံတဲ့အဲ့ဒီအတ္တကလိမတာအကျင့်ကိုအထင်ကြီးနေတဲ့ပုဂ္ဂိုလ်တွေကိုလည်းတစ်ချစ်ချင်းမေတ္တာပယ်ချနေတာပဲဒါတရားနာပရိသတ်ထဲမှာပါပြီးသားဒါတော့ကောင်းပြီဒီနေရာမှာဦးဇင်းတို့စကလုံးလေးတွေကကာမတုခံလိကာတော့ငါပါခဲ့တဲ့ဟေနောဂါမောပောထုဇဏီကောဆိုတဲ့သုံးပုဂ္ဂိုလ်ဒီအတ္တကလိမတာကျင့်စဉ်မှာသုံးခုကြတော့ထဲ့မဟုတ်ဘူးနော်ဒါတော့ဘာကြောင့်မလို့ထဲ့မဟုတ်တယ်လဲဆိုလို့ရှိရင်ဦးဇင်းတို့ ဒီထက်မှဓမ္မစစ်ကြာရတဲ့လူတွေတော်တော်များမယ်အဲ့ဒီနှစ်ခုမတူဘူးဆိုတာဘယ်သူဘယ်နှယောက်လောက်ရိပ်မိကြလဲရိပ်မိမှာမဟုတ်ဘူးအခုသင်္นานတက်ခါမှာပဲရိပ်မိလို့ထင်တယ်ဟလားမတူဘူးเนาะနှစ်ခုပဲတူတယ်เนาะအပေါ်ကသုံးချက်ကမတူဘူးမတူတာကံကောင်းပြီကာမတုခံလိကမှာပါပြီးတော့အတ္တကိလမထာမှာမပါတာကနှစ်သုံးလုံးရှိတယ်ဟိနောဂါမောပောဒုဇနိကော ဒီနေရာမှာဟီနိုဆိုတာကခုနပြောခဲ့တဲ့ဘုရားမပွင့်မီကအတ္တကိလမတာအိန္ဒိယတိုက်နယ်ကြီးတစ်ခုလုံးမစ္စည်းမတိုင်းတိုက်နယ်ကြီးတစ်ခုလုံးမှာခက်စားနေတယ်လူတွေကလည်းအထင်ကြီးတယ်ဒါအတန်တရားထွံ့မြော်ရေးလမ်းစဉ်ကျင့်ကျင့်တဲ့သူကိုလည်းထင်ကြီးတယ်ကျင့်စဉ်ကိုလည်းအလေးအမြတ်ထားကြတယ်ဒါကြောင့်မလို့လဲကိုရှိမှာနော်မြတ်စွာဘုရားကိုယ်၌သူရှိမှာရောက်နေတဲ့သူအနီးကပင်စားဝေ၅ခုကစလို့ဒါကိုကျင့်မှသာလျင်ဘဝကထွံ့မြောက်မယ်လို့ယုံကြည်ထားတာမဟုတ်လားဒါကြောင့်မလို့ ကိုယ့်ရဲ့တပည့်အရင်ဖြစ်တဲ့ဒီပင်စဟုတ်က၅ဦးဒီပင်လျင်ဘယ်နယ်ကလာတာလဲလို့ပြောရင်ဘယ်နယ်ကလာတယ်ပြောမလဲအတ္တကိလမထာနယ်ဘေးကလာတာအတ္တကိလမထာကိုအထင်ကြီးတဲ့နယ်ဘေးကလာတယ်လို့ပြောတာဒါကြောင့်မလို့ကိုလူတွေကိုနိုင်ကကိုတပည့်တွေလက်ရှိမှာတရားနာနေတဲ့ပင်စဟုတ်က၅ဦးဒီပင်လျင်အတ္တကိလမထာအကျင့်တပအကျင့်ကြီးကို မှန်တဲ့အကျင့်ကောင်းတဲ့အကျင့်ဘဝလွတ်မြောက်ရေးအကျင့်ကိလေသာကုန်ခန့်တဲ့အကျင့်ကိလေသာစင်ကြယ်ရေးအကျင့်လို့ယုံထားတာဒါကြောင့်သူတို့ကိုသူတို့စိတ်ထဲမှာသူတို့ကဓာကြီးကိုအထင်ကြီးပြီးလှုပ်လဲလှုပ်ခဲ့တယ်ဆိုတော့ဓာကြီးကိုနှိမ်ပြီးတော့ဟီနောလို့နှိမ်နှိမ်ချိုးချိုးဖဲ့ဖဲ့ကြီးပြောလိုက်မယ်ဆိုရင်သူတို့စိတ်ထဲမှာတမျိုးတမီဖြစ်သွားနိုင်တယ်ဒါကြောင့်သူတို့စိတ်ကိုစောင့်စည်းဖို့အတွက်မြတ်စွာဘုရားကဒီအတ္တကိလမတအကျင့်ကိုပယ်တဲ့အခါမှာဟီနောဆိုတဲ့စကားလုံးကိုမသုံးဘူး ကိုလူတွေရဲ့စိတ်ဆောင်စည်းဖို့ဟာဒီလောက်ကြီးတော့ချိုးချိုးနိုင်နိုင်ဖွဲ့ပဲချိုးချိုးဖွဲ့ပဲပြောလို့မဖြစ်ဘူးသူတို့တွေလည်းပဲမြတ်တဲ့အမျိုးပညာရှိတဲ့အမျိုးဒီနေ့ခေတ်လိုပြော educated people တွေပဲဒါပေမဲ့ခက်ကြီးကကိုမှအမှန်တရားမပေါ်သေးလို့သာသူတို့ကဒါကိုအမြတ်အနေနဲ့လက်ခံတာဆိုပြီးတော့မြတ်စွာဘုရားကသူတို့ရဲ့စိတ်အနှောက်အယှက်မဖြစ်အောင်လို့လူတွေပြောရတော့သူတို့ရဲ့ feeling အောက်မသွားအောင်လို့ဘုရားကဒီစကလုံးကိုမသုံးဘူးတခါတလေအဲ့ဒီလိုလေးတွေသူတို့ရဲ့ နော်စိတ်ထဲမှာဖြစ်မဲ့ဟာလေးကိုမဖြစ်အောင်လို့ထိန်းပြီးတော့ရှောင်ရတာလည်းရှိတယ်မို့လားလို့ဒီလောက်ကြီးတော့မပြောသင့်ဘူးဆိုတဲ့ဟာမျိုးပြောတာဒါကြောင့်ဟိနဆိုတာကြီးတိတ်နှိမ့်နေနှိမ့်နေချချပြောတာဟိနောဆိုတဲ့စကားလုံးကိုဒါကြောင့်မသုံးပါဘူးတဲ့နောက်တစ်ခုကဒီဂါမောဂါမောဆိုတာကရက်သူရွာသား မြို့သူမြို့သားတွေကျင့်တဲ့အကျင့်မျိုးဆိုတော့စောစောကဦးဇင်ပြီးခဲ့တဲ့ဘတ်တုန်းကပြောခဲ့ပြီးအတ္တကိကာမတုခံလိကအကျင့်ဆိုတာကလူတွေရဲ့ကာမဂုဏ်စည်းစိမ်တွေဆိုတာလူဘဝနဲ့ဒီ စည်းစိမ်တွေကတွဲနေတာပဲဟုတ်တော့မလားကြားကြတယ်တောက်ကြတယ်ဝဲကြတယ်နေကြတယ်ထိုင်ကြတယ်အပျော်ပါးတွေသွားကြတယ်ဟုတ်တော့မလားအစားတောက်တွေစားကြတယ်ကောင်းကောင်းမွန်မွန်တွေစားကြတယ်ကောင်းကောင်းမွန်ရင်ထားတွေစီးတယ်အင်ကြီးခန်းထားတွေနေကြတယ်ဒါကာမဂုဏ်စည်းစိမ်ခေါ်တယ်ဒါတော့လူသားတွေရဲ့အထွတ်ထိပ်ပန်းနိုင်သည်ဇီဝရှာမယ်ရရင်ဒီစည်းစိမ်ကိုခံစားမယ်ဒါပဲဒါတော့လူတွေဘဝနဲ့ကာမစည်းစိမ်တွေကတွဲနေတာ ဒါတော့ကာမတုခန္ဓိကအကျင့်ဒီလူဘဝနဲ့တွဲနေတယ်သို့တော်လည်းပဲအတ္တကိလမထာအကျင့်ကိုလူတွေကျင့်သလားလို့မေးမကျင့်ပါဘူးအလိုကိုတုံးလုံးနေတာမျိုးတွေအစာမစားဘဲနေတာမျိုးတွေတခါတည်းဆောင်းချောင်ကြီးထိုင်နေတာမျိုးတွေတွဲလောင်းချိတ်နေတာမျိုးတွေဒီလိုပင်ပန်းပန်းကျင့်နေအတ္တကိလမထာကျင့်နေလူတွေကျင့်ရလားမကျင့်ဘူးပပ္ပဇိတလို့ခေါ်တဲ့သူတွေပဲတောထွက်ပြီးတော့ကျင့်တာဒါကြောင့်မလို့ကာမတုခန္ဓိကသာလျင်လူတွေရက်တွေရွာတွေမှာနေတဲ့လူတွေကကျင့်တာ အတ္တကိလမထာကိုလူတွေမကျင့်ဘူးမကျင့်တဲ့အတွက်ကြောင့်မလို့ဒီနေရာမှာဂါမောဆိုတဲ့စကားလုံးကိုမသုံးဘူးဘာဖြစ်လဲလူတွေမှမကျင့်မဲ့သုံးစရာမလိုလို့ပြောတာဒီအကျင့်ကိုအထင်အထင်တကြီးတလေးတစားကျင့်တာကပပိစိတာတွေပဲကျင့်တာယသေးတွေယဟန်တွေပရပိုက်တွေတေကရွန်းတွေအဲ့ဒါတွေကျင့်တာလူတွေမကျင့်ဘူးဒါကြောင့်လူတွေကျင့်တဲ့အကျင့်မျိုးမဟုတ်တဲ့အတွက်ရထက်ရွာထဲမှာနေတဲ့သူတွေရဲ့အကျင့်ဆိုတဲ့စကားလုံးအသုံးဖြစ်တဲ့ဂါမောကိုမထည့်ဘူးနောက်တစ်လုံး ဘာတယ်လဲပောထုတ်ဇနိကောပောထုတ်ဇနိကောဆိုတာကစောစောကာမတုခန္လိကအကျင့်ပြောပြီးလူတွေဆိုတာကာမဂုဏ်စည်းစိမ်နဲ့ဘဝနဲ့တွဲရည်ကြီးနတ်ဖြစ်ရင်လည်းနတ်စည်းစိမ်ဗြဟ္မာဖြစ်တော့လည်းဗြဟ္မာစည်းစိမ်ဟောဒါတွေကတ်မနေဘူးလားတွဲမနေဘူးလားဘဝနဲ့တွဲနေတာတွဲနေတဲ့ခါကျတော့သူတို့ဘဝနော်စူးစမ်းသမျှလှုပ်လို့ရရင်ရှာဖွေစုဆောင်းထားသမျှကိုသူတို့ကဒါကာမဂုဏ်စည်းစိမ်ခံစားပြစ်တာပဲ ကောင်းကောင်းနေကောင်းကောင်းစားကောင်းကောင်းဝယ်လှလှပပဝယ်အာအဲ့ဒီကနေပြီးတော့ပို့ပြီးတော့သူ့ထိတ်တခါတည်းပို့ချမ်းသာတဲ့အကြောင်းကိုကောင်းကောင်းမုံမုံတခါတည်းလှလှပပို့ပို့ပို့ပို့ပြီးတော့ဝယ်ပြတယ်အဲ့ဒီလိုဝက်တာစားတာနေတာထိုင်တာဒီလိုကာမဂုဏ်စည်းစိမ်ခံစားတာကိုဒါကလူတွေရဲ့အချက်အနေနဲ့တွဲပါနေပြီးသားဒါတော့ဒီစည်းစိမ်ဒီလူရောနတ်ရောမြမာရောအကုန်လုံးမှာရှိတယ်ဒါကြောင့်မလို့အများစုကျင့်တဲ့အကျင့်ကြီးတဲ့ဘောဓုဇနီကဒါပေမဲ့အတ္တကိလေသာဒီကာမဂုဏ်စည်းစိမ်တွေကိုစွန့်ခွာ ပယ်ပြီးတော့မှလူတွေရဲ့စီးစိမ်တွေကိုစွန့်ပပ္ပစိတလုံစင်စင်ရရပင်မဲ့ပန်းပန်းကျင့်ဆိုတာကကာမဂုဏ်စီးစိမ်ခံစားတဲ့ဘက်နဲ့ဒီဘက်နဲ့ဘယ်ဘက်ကများလဲကာမဂုဏ်စီးစိမ်ဘက်ကပဲများတာအတ္တကလိမထာတပကျင့်ကျင့်တဲ့ဘက်ကများပါမလားအ ਨੇ စုကလေး very minority ဟောက the vast majority အများစုဒါကြောင့်မလို့ဒီအတ္တကလိမထာကျင့်တာလေးကပပ္ပစိတလောက်ပဲရှားရှားပါးပါးခေါင်းခေါင်းပါးပါးကျင့်တာရှိတယ်တဲ့နည်းနည်းပါးပါးလေးပဲရှိတဲ့အတွက်ကြောင့် ပုဒ္ဒဇနီကောမလိုဘူးမထည့်ဖို့မလိုတော့ဘူးဒါကလူနည်းစုလေးကျင့်တဲ့အကျင့်ဖြစ်လို့ဒါကြောင့်စကလုံးသုံးလုံးကိုမထည့်ဘူးဟိနောဂမ္မောပုဒ္ဒဇနီကောကိုအဲ့ဒါကြောင့်မထည့်တာကောင်းပြီအဲ့ဒီနေရာမှာဒီကာမတုခံလိကအဲအကျင့်မှာဒုက္ခဆိုတာကြတော့မထည့်ဘူးကာမတုခံလိကအကျင့်ကိုဟောတော့က ဒုက္ခဆိုတဲ့အတ္တကိလေသာမှာပါတဲ့ဒုက္ခစကလုံးကိုအပေါ်မှာထည့်ရလားမထည့်ဘူးအောက်မှာအတ္တကိလေသာမှာပဲကျင့်တယ်ဒါတော့ဒါကလည်းအကြောင်းရှိတယ်ဒီကေနိယဆိုတဲ့ယသိကဦးဇင်းမိဂရပတ်တော်ကပြောပြီးပြီသူကလူဘွားကကုံတယ်ပဲဟုတ်တယ်မလားအဝယ်တော်ဆိုတော့အယောင်းဝယ်ကျွမ်းကျင်တယ်သူစည်းဘွားတွေကြာကြာရှုံးမဲ့အရေးကြီးတဲ့ခါကျတော့ဘယင်းနဲ့ပေါင်းပြီးတော့အာသူကရည်သိက်ဝက်လာတယ်လေဘယင်းနဲ့ပေါင်းသူအာ ပတ်စံတွေဘာတွေလဲသူကလည်းသူစုတော်လက်တော်တွေဟိုတန်းလုံးမှာပေါ့ဗျာပေးမှာကမ်းမှာပေါ့ဘယင်ကလည်းသူလူချင်းတဲ့မြေတွေပေးလိုက်တယ်အဲ့ဒါပြီးတော့အဲ့မှာရရွာကြီးထောင်ပြီးတော့မှတခါတဲ့ဇနီးမယားသမီးသားတွေနဲ့ရရွာကြီးထောင်ပြီးတော့နေတယ်နောက်ပိုင်းကျတော့မြတ်စွာဘုရားနဲ့တွေ့ပြီးတော့ဖြောရေးတွေပဲလာကတ်လူပါညာဘုရားရှင်ပြန်ရောက်လာတယ်ရောက်လာတဲ့ခါကျတော့ဒီနေရာမှာဒီကာမတုခံလိကဆိုတဲ့စကလုံးနဲ့ပတ်သက်ပြီးပြောရင်ကေနိယကဒီယသိဖြစ်ပါလေနဲ့သူအိမ်ထောင်သားမွေးပြီးတော့နေတာယသိဆိုတဲ့ပပ္ပိစိတဘဝကိုတော့ယူလာတယ် ဒါပေမဲ့သူကပပ္ပစိတအကျင့်ကိုကျင့်တတ်လုံးလုံးမဟုတ်ဘူးသူစည်းဝါးကြမှာဆိုလို့ပြောရမယ်ဆိုရေသက်ဝက်စည်းဝါးပြန်လုံနေတာပဲဒါတော့ तू ကရေသက်ဝက်စည်းဝါးလုံနေတဲ့အတွက်ကာမဂုဏ်စည်းစိမ်မစွန့်နိုင်တဲ့အခါကျတော့ရေသက်မှာချောချောမမချောချောလေးတွေနေ तू ကနေတယ်လေနေလေကြတော့ရေသက်လိုနေတယ်ညကြတော့လူလိုနေတယ်အဲ့ဒါမျိုးဒါတော့နောက်ပိုင်းကျတော့ဘုရားနဲ့တွေ့ဘုရားနဲ့တွေ့တော့ဘုရားရှင်လာတဲ့အခါကျတော့ तू ကလည်းပဲဒါတော့သူ့အနေနဲ့ကဒီကာမဂုဏ်ခံစားတာကလောကီကာမဂုဏ်ခံစားတာလောကနိဗ္ဗာန်ရောက်ကြောင်းရကြောင်းပဲဆိုတော့ तू ကကျင့်လာခဲ့တဲ့ तू ဒါကြောင့်မလို့ဒီသူ့ရဲ့စိတ်ကိုခုနပြောသလိုစောင့်စည်းဖို့အတွက်မြတ်စွာဘုရားကနော်အဲသူ့စိတ်ကိုစောင့်ရှောက်ဖို့ဆိုပြီးတော့ဒုက္ခဆိုတာမထည့်ဘူးတနည်းအားဖြင့်ပြောမယ်ဆိုရင်လေကာမဒုက္ခဆိုတာလေသူ့အတိုင်းအတာလေးနဲ့သူတော့ရှိတယ်နော်သူ့ထက်ချမ်းသာတဲ့ချမ်းသာအကြီးကြီးတွေနဲ့တိုင်းထွာရင်တော့ဘာမှရှိတယ်လို့ကိုမပြောတော့ဘူးဒုက္ခများတယ်ဘူးပါရဘူးဒုက္ခဘူးပါရသာလို့ဟောတာမြတ်စွာဘုရားကာမဒုက္ခမရှိဘူးလို့မဟောဘူးနော် ဟောတဲ့အခါမှာဘုဟုဒုက္ခတဲ့ဆင်းရဲကများတယ်တဲ့ဘုပါယတာပင်ပန်းမှုကများတယ်ဒါတော့ပင်ပန်းဆင်းရဲတာနဲ့ရတဲ့ချမ်းသာနဲ့ဟောဘစ်ဒီဘစ်ချိန်ထိုးရင်ထားပါတော့ဗျာချမ်းသာက100ရာခိုင်နှုန်းကျန်တဲ့90ရာခိုင်နှုန်းကဆင်းရဲပင်ပန်းမှုတွေနဲ့ပြည့်နေတယ်ဆိုလို့ရှိရင်ဆင်းဆင်းရဲကအင်အားများလွန်းတဲ့ခါကျတော့ရှိတယ်လို့တောင်မပြောလောက်တော့ဘူးဖြစ်သွားတာမရှိဘူးလို့တော့မဟုတ်ဘူးเนาะဒါကြောင့်ရှိနေပါတယ်ဆိုတော့လောကလူတွေကဟာရှိတာပဲရှင်ဗျာ ဒါတွေကစည်းစိမ်မဟုတ်ဘူးလားဒါချမ်းသာမဟုတ်ဘူးလားလို့ပြောခဲ့ရင်ဟုတ်တယ်လေဒါရှိတယ်လို့တော့အတိမတ်ပြုတယ်ဒါကြောင့်ဩလောကမှာသူတို့ကာမဂုဏ်စည်းစိမ်ကိုကောင်းတယ်လို့အတိမတ်ပြုတဲ့လောကီလူသားတွေအတွက်ကာမဂုဏ်စည်းစိမ်ဆိုတာလည်းရှိတဲ့တလောက်ကလေးတော့ရှိပါသေးတယ်လေအကန့်အသတ်ကလေးမကြောက်တာပါဆိုတဲ့အနေနဲ့ဘုရားကဒါကိုလည်းပဲဒါအတိမတ်ပြုတဲ့အနေနဲ့ဒုက္ခကိုမထည့်ဘူးဘာဖြစ်လို့လဲကာမဘောဂီလူတွေရဲ့အနေနဲ့ကကာမဂုဏ်စည်းစိမ်ကိုစည်းစိမ်အဖြစ်ချမ်းသာအဖြစ်ကာမတုခအဖြစ်အတိမတ်ပြုထားတာကို ဒါအတိုင်းအတာလေးတစ်ခုတော့ရှိတယ်သို့တော့ဒုက္ခကများလို့ဘုရားကမရှိဘူးလို့ပြောထားတာမရှိဘူးလို့တော့မပြောဘူးဆင်းရဲများတယ်ချမ်းသာကတည်တည်လေးပဲလို့ပြောတာဒီအတွက်ကြောင့်ကာမတုခလေးကအကျင့်ထဲမှာဒုက္ခကိုမထည့်ဘူးဒီအတွက်ကြောင့်ဒုက္ခတစ်လုံးအဲကာမတုခလေးကမှာမပါဘူးလို့မှတ်ထားပါဒါတော့ဟောဘက်ဒီဘက်အထက်နဲ့အောက်ကာမတုခလေးကနဲ့အတ္တကိလေသာနှစ်ခုရှင်ထိုးကြည့်တဲ့အခါမှာစကလုံးနှလုံးတူတာရှိတယ်အနာရိယောအနတ္ထဒါယိတောအဲ့ဒါကတော့ သူသူ့ရဲ့မှတ်ကြောက်ပဲ criteria ပဲခေါ်ကြပါစို့ဒီအကျင့်တစ်ခုသည်အရိယာသူတော်စင်တို့မကျင့်ဘူးမြင့်မြတ်တဲ့ပုဂ္ဂိုလ်တွေကဒါအကျင့်ကို လက်ခံကျင့်သုံးခြင်းမရှိရင်ဒါသည်မကောင်းတဲ့အကျင့်တစ်ခုဟောဒီအကျင့်ဒီကျင့်တဲ့အခါမှာမိမိမျှော်မှန်းတဲ့ပန်းတိုင်ကိုမရဘူးဆိုရင်လည်းဒါမှားယွင်းတဲ့အကျင့်တစ်ခုဒါကြောင့်ကာမတုခာလိကအကျင့်ဒီလည်းပဲအနာရိယောအနာထတန်ဤတော့နှစ်ချက်ပါတယ် အတ္တကိလမထာကိုပယ်ချတဲ့နေရာမှာလည်းအနာရိယောအနတ္တတန်ဟိတောဆိုတော့နှစ်ချက်ပါတယ်ဒါကြောင့်ပပ္ပိစိတတို့အနေနဲ့ကြည့်မယ်ဆိုလို့ရှိရင်မိမိတို့လိုချင်တဲ့ပန်းတိုင်နဲ့ဒီနှစ်ချက်ကနော်မကိုက်တဲ့အတွက်ကြောင့်မလို့အဲ့ဒီနှစ်ချက်ဒီကာမတုခာလိကမှာလည်းပါတယ်အတ္တကိလမထာမှာလည်းပါတယ်ဒါကြောင့်တို့နှလုံးကြတော့အတူတူပဲဒါတော့ဦးဇင်းတို့ဒီနေ့အတ္တကိလမထာဆိုတဲ့စကားလုံးကိုတော်တော်ကလေးသုံးကြပါတယ်အတ္တကိလမထာကိုဘာဖြစ်လာလဲဆိုတော့အခါကြတော့ ဥပမာထားပါတော့လူတွေကနော်ခန္ဓာကိုယ်ကလေးအားဆိုင်ပြီးတော့နော်မိမိတို့ကတော့ကိုယ်စိတ်ကလေးရှိတဲ့အတိုင်းစားရင်စားလိုက်မယ်ကြည်ကျင်သွားလိုက်မယ်နားထောင်ခြင်းတခါတည်းတခြင်းဖွင့်နားထောင်မယ်ဟာဒီမှာရရမရငှားနားထောင်မယ်သွားနားထောင်မယ်ဟုတ်တော့မဟုတ်လားအဲ့လိုမျိုးတွေအမျိုးမျိုးရှိတာပဲတော့ဒီနေ့ခေတ်ကတော့မီဒီယာကလည်းတိတ်လို့တော့တိတ်ပြီးတော့ဟိုဖြစ်နေတယ်လူတွေအတွက်ကပိုးလွယ်နေတာ ဟုတ်လားဟိုတော့ငါမှတခါတည်းကိစ္စနားထောင်ခြင်းဂွေသွားငားရတဲ့ဗီဒီယိုကြည့်ခြင်းဆိုင်သွားငားရတယ်အခုကျတော့မလိုတော့မလဲကိုကွန်ပျူတာနဲ့တခါတည်းလှမ်းပြီးတော့ဟိုတော့ဖြစ်နေတူပီကနေကြည့်မလားဗာလား entertainment နဲ့တိတ်လွယ်နေတာဟုတ်အဲ့ဒါဘာလဲဆိုရင်ဒါအစာကျွေးတာပဲဆိုတဲ့အခါကျတော့အဲ့ဒီလိုကနေပြီးတော့ဘဝကို easy life ကနေပြီးတော့အဲ့ဒီအစာစားခြင်းအစာစားမှုမှာရှောင်ကြံခြင်းဥပုပ်ကိုကျင့်တာတို့ဒါတော့လူတွေ enjoy လုပ်နေတဲ့ခုနက ယူပါအောင်တတ်တာအောင်ကန္တာအောင်တွေမလုပ်ဘဲနဲ့ဘာမှမရှိတဲ့အာယုံ၆ဖြစ်တဲ့တရားထိုင်ရတဲ့အလုံမျိုးတို့ဆိုလို့ရှိရင်လူတွေကဘာပြောလာလဲဆိုမင်းတို့လုပ်တဲ့အလုပ်ကြီးအထိမ်းမရှိပါဘူးကွာတဲ့အလကပင်ပန်းနဲ့အတ္တကိလေသာတွေကျင့်တာပါတယ်သူတော့ဥပုပ်ကလေးတစ်ခါတော့မဆောင်ဘူးသူများရတာသူအဲ့လိုသွားပြောတာအဲ့တော့အဲ့ဒီလိုမျိုးလုပ်ပြီဆိုရင်အတ္တကိလေသာလုတ်တယ်ဆိုပြီးတော့နည်းနည်းပြောတော့တချို့ကလည်းအခြေမခိုင်းတော့ဟုတ်တရားအောင်မှတ်တတ်တယ်ဒါပေမဲ့သူတို့ပြောတဲ့အတ္တကိလေသာကဖျား တတ်မှတ်ချက်နဲ့နော်ဘုရားရဲ့တတ်မှတ်ချက်နဲ့ထားတဲ့အတ္တကလိမတ္ထစံနှုန်းတွေကိုမဝင်ဘူးနော်ဒါတော့ဘုရားဟာမေဇိမပฏิပဒါလမ်းစဉ်ကိုပြောတယ်ဆိုတဲ့အချိန်ခါမှာကာမတုခံလိကဘက်ကလည်းလိုသလောက်ဖဲ့ယူထားတာ ရှိတယ်လက်ခံထားတာရှိတယ်အတ္တကလိမထာလို့ပြောတဲ့အကျင့်ဘက်ကလည်းအသုံးဝင်မဲ့ဟာတွေကိုဖဲ့ပြီးတော့ယူထားတာရှိတယ်ပြောရမယ်ဆိုလို့ရှိရင်တော့ကားတင်ကြိုက်မှာလိုချင်တဲ့အပိုင်းစာလေးတွေသွားဖဲ့ယူသလိုပဲနော်မကောင်းမှုဆိုပေမဲ့သုံးလို့ရတာတော့သုံးလို့ရတာပဲလေ ဟုတ်တယ်မို့လားကားကောင်းမှပြင်သုံးလို့ရရင်တပြင်သုံးတာပဲကားသမားတွေဒီတိုင်းပဲအတ္တကိလေသာထားလို့သမုတ်ပေမဲ့လိုအပ်တဲ့အချက်ကလေးတွေကိုထည့်ပြီးဖဲ့ပြီးယူထားတာရှိသေးတယ်ဒါကြောင့်ဟိုဘက်ဒီဘက်လိုအပ်တဲ့ဟာလေးတွေညံဒူးရရေးနဲ့ပတ်သက်လို့ရမယ်ဆိုရင်ယူထားတာဖြစ်တဲ့အတွက်ကြောင့်အကုန်လုံးမပယ်ဘူးလို့ဆိုလိုတာဒါကိုကိုအတ္တကိလေသာဘလို့စံနှုံးတဲ့ဘယ်ဟာတွေကိုပယ်တယ်လဲအခုနကအချက်တင်နဲ့တိုင်းထွာကြည့်ရမယ်ဒါတော့ဘုရားလက်ထက်ကဒီဘုရားကနေပြီးတော့ပြောတာက အတ္တကိလေသာဆိုတာကအကျိုးမဖြစ်နိုင်တဲ့အလုပ်မျိုးနော်ဒီအပင်ပန်းခံမလုပ်ဖို့တာပြောတာလုပ်ငန်းရဲ့အဆုံးမှာမိမိမျှော်မှန်းတဲ့အသိဉာဏ်တော်လကောင်ပန်းတိုင်တော်လကောင်မရောက်ဘူးမရဘူးဆိုလို့ရှိရင်တော့အဲ့ဒီအလုပ်ဒီပင်ပန်းတဲ့အလုပ်ပဲလို့ပြောတာဒါအတ္တကိလေသာအကျင့်အကျိုးမရှိတဲ့အကျင့်ဆိုရင်တော့အတ္တကိလေသာထဲဝင်သွားတယ်ဒါဆိုစန့်ကျင်ဘက်ကအကျိုးရှိမယ်ဆိုရင်စက်တာလုံး ဘယ်မှညီဘယ်မှမစီဒီတွေပဲမရောက်ဘူးလားအဲအဲ့ဒါမှတ်ထားနော်အဲ့ဒီစကလုံးလေးကကပ်ပြီးတော့ तू ကဘာဘလှော်လှော်လေးနဲ့သွားနေတာကပ်ပြီးတော့သွားနေတာဒါကြောင့်မြတ်စွာဘုရားကအကျိုးရှိတဲ့အလုပ်ဆိုရင်တော့အယိုးကြေကြေအရေးစုပ်စုပ်ပြင်းပြင်းထန်ထန်လုပ်ရမည်ဟုဆို၏စကားလှယုံပြောတာမဟုတ်ဘူးဒါလည်းမှတ်ထားဘုရားဖြစ်ဖို့ နောက်ဆုံးအတ္တကိလမထအကျင့်ကစွန့်ပြီးတော့မှမဟာဗောဓိပင်ကိုရောက်တဲ့အခါမှာထိုင်ပြီးပြီးချင်းပြောတဲ့သူစကားဒီစကားကနော်သဗ္ဗညုဘုရားရှင်အဖြစ်ကိုတော့မရောက်ဘူးဆိုလို့ရှိရင်တဲ့နော်အသားနဲ့အသွေးခန်းချောက်သွားစမ်းပါစေအရေအောက်ကအကျော် အကျော်အောက်ကအယိုးအရေရဲ့အကျော်ရဲ့အယိုးရဲ့သုံးခုပဲကျွန်းပစီဖယားမဖြစ်တဲ့ပြန်ဟောဒီတင်မလင်ခွေငါမဖြုတ်တော့ဘူးငါမထတော့ဘူးဆိုပြီးတော့တေချင်းသေးပစီလို့ပြောတာနဲ့အတူတူဖြစ်မသွားဘူးလားခိုင် ဘာဖြစ်လို့လဲဆိုတော့မေဇိမကို तू မေဇိမပရိပိဒါလမ်းစဉ် तू လက်ခံထားပြီးသားဖြစ်တဲ့အတွက်ဒါစီဖျားဖြစ်ကြောင်းလို့ तू သိသွားပြီဖျားမဖြစ်ခင်ကတည်းလို့အဘိညာဉ်ကလည်းရပြီးပြီဒါတော့အမမှန်လည်းသိနေပြီဆိုတော့ဖျားဖြစ်ဖို့ကိုနိနိကလေးလိုတော့တာဒါတော့ဒီ point လေးကိုရောက်မှတော့နော်ဒီနေရာအထိမြင့်တက်လာပြီဖျားဖြစ်ဖို့ကလက်လက်မတင်လေးလောက်ကတ်ကြံနေတဲ့အချိန်ခါလေးမှာဖျားမဖြစ်လို့တော့တည်သွားစားမေစီလို့ကိုပြောတာဒီဝိရိယအဲ့ဒါမျိုးကိုဦးဇင်းတို့အင်္ဂါ၄ပါးနဲ့ပြည့်စုံတဲ့ဝိရိယတဲ့ အဲ့ဒီစကားလုံးကိုပြောပြီးမှ तू ဖရာဖြစ်ကိုကျင့်တာဒါကြောင့်အဲ့ဒီဝိရိယဟာနော်လမ်းမှန်ကိုရောက်ပြီဆိုတော့အဲ့ဒီဝိရိယမျိုးနဲ့ကိုလောက်အောင်ပါဒါဆိုတော့ဒီနေ့ခေတ်မှာပြောနေတဲ့သူတွေရဲ့ပုံစံဆိုရင်ဖရာတောင်မှအတ္တကိလေသာမလို့ပဲဖြစ်သွားလိမ့်မယ်ဖြစ်မနေဘူးလားသူစကားကဖြစ်နေတယ်ဒါကြောင့်မလို့ဖရာမဖြစ်တဲ့မြန်ငါဒီဒီနေ့တေဘလို့မဖြုတ်တော့မထတော့ဆိုတော့ဖရာရဲ့စကားတော့ဟာဒါသူ့ရဲ့ဟောတယ်မဲ့မှတ်ကြောက်ပဲ လမ်းမှန်ပြီဆိုရင်တော့အယိုးကြည်ကြည်အရေးစုပ်စုပ်မိမိပန်းနဲ့မရောက်မချင်းလောက်ရမယ်လွတ်မလျှော့နဲ့ယောက်ျားကောင်းယောက်ျားကြီးပဲပြောလို့တော့မတရားဘူးမိန်းမကောင်းဟုတ်လားယောက်ျားကောင်းမိန်းမကောင်းတွေဇွဲလုံးလာနဲ့ဆက်ပြီးစူးစမ်းဒါကိုပြောတာဒါတော့ဦးဇင်းတို့စကားတစ်လုံးပြောတဲ့အခါမှာဦးဇင်းတို့ရှင်းနေတယ်ပြောတဲ့စကားမျိုးเนาะတစ်ခါတလေကြလို့ရှိရင်ဒီစကားလုံးပြောရင်ဒီစကားလုံးကပယ်ပြီးသားဖြစ်တာမျိုးတို့ဟိုဘက်ကစကားအတီးပြီးသားဖြစ်တာမျိုးတို့ဒါလေးတွေကြည့်ရမယ်အတ္တကလိမထာလို့သုံးကျင်လို့ရှိရင်အတ္တကလိမထာရဲ့ သူ့ရဲ့စံနှုံးကနော်လှုပ်တဲ့အခါမှာအနာရိယောသူတော်စင်သူတော်မြတ်တယ်မလှုပ်တဲ့လိုမျိုးလည်းဖြစ်ရမယ်အနာထတန်ဤတော်ကိုလိုချင်းနဲ့အကျိုးကိုလည်းမရောက်ဘူးပန်းတိုင်ရောက်ကျင့်စဉ်ဆုံးတော်လဲပန်းတိုင်မရောက်ဘူးဆိုရင်ဒါအတ္တကလိမထကျင့်စဉ်ဆုံးလို့ပန်းတိုင်ရောက်မယ်အသိဉာဏ်ရမယ်ဆိုလို့ရှိရင်တော့ဆက်တာလုံးဒါအတ္တကလိမထရဲ့ဟိုဘက်ဒီဘက်ကလေးသွားပုံပဲအတ္တကလိမထကလွတ်ပုံနဲ့အတ္တကလိမထထဲမှာရောက်နေပုံနော်အဲ့ဒီနှစ်ခုကိုသေသေချာချာမှတ်ခဲ့ပါ ဒါကြောင့်ဦးဇင်းကနည်းနည်းလေးဒါလေးတွေကိုပြန်ပြီးတော့အတီးပြုတ်ပေးခြင်းလို့အဲမူလပဏ္ဏတာထဲမှာမဟာဓမ္မတမာဒါနတုတ်ကနေကောင်းထုတ်ချက်ကလေးတွေရှိတယ်အဲ့ဒါလေးတွေကိုဦးဇင်းတို့ပြိဿတုတ်တန်တဲ့ကဒါဦးဇင်းအချင်းချုပ်ပြီးတော့ကောင်းထုတ်ရာရာလေးကိုကောင်းနှုတ်ချက်ကလေးဖတ်ကြည့်ပါဦးပညာရှိသူသည် Amen.

ရင်းချစ်စကလုံးလေးတွေပဲစုပြီးတော့ဒီမဟာဓမ္မတမ္မာရဏတုတ်ကကောင်းလို့ချစ်ကလေးကိုထည့်ပေးတာဖြစ်ပါတယ်တုတ်တာတော့အရှိကြီးပဲဒါတော့ကောင်းလို့ချစ်ထုတ်လိုက်ဒါလေးပါပဲဒါတော့ပြောချင်တာကဘာလဲဆိုရင်ပညာရှိတဲ့ပုဂ္ဂိုလ်ကကိုယ်ကတွေးခေါ်ဆင်ခြင်စဉ်းစားတတ်တဲ့ပညာဉာဏ်ကအခြေခံရှိထားတဲ့တွေ့တဲ့ဤတရားကိုစောင့်တည်ခြင်းဒီပြစ္ဆုတ်ပန်ဆင်းရဲ၍နော်နောင်ကချမ်းသာမည်ဒီဟာဒီတရားတွေကိုသာစောင့်တည်မယ်ကျင့်သုံးမယ် ကြင်ကြံအားထုတ်မယ်လိုက်နာမယ်ဆိုရင်လောလောဆယ်တော့ဆင်းရဲလိမ့်မယ်ပင်ပန်းလိမ့်မယ်သို့တော့ဒီအကျင့်ရဲ့အကျိုးအဖြစ်နောင်ဆိုရင်ချမ်းသာလိမ့်မယ်လို့ဒါကိုပြောတာအဲ့ဒီလိုကောင်းကောင်းမွန်မွန်တည်တည်ချာချာကိုယ်တိုင်တည်ပြီးတော့တဲ့အဲ့ဒီတရားမျိုးကိုကျင့်သုံးတယ်ဒါကိုလုပ်ရင်တော့ပင်ပန်းမှာပဲဆိုပြီးတော့ရှောင်ထွက်မနေဘူးတဲ့မကျင့်မဲမနေဘူးလို့ပြောတာဒါကြောင့်မလို့တရားစုများဤအကျင့်ကိုကျင့်တဲ့အတွက်အတိညာတူများရတဲ့အတွက်မိမိငကိုယ်တော့ကအတွေးခေါ်မှားလို့နော်တနည်းမသိခဲ့လို့ မှားခဲ့တဲ့အကျင့်တွေနော်မရှိခဲ့တဲ့ကိလေသာတွေလည်းပဲတဖြည်းဖြည်းနဲ့ကုန်ခန်းလာတယ်မာယွန်းတဲ့အကျင့်တွေကနေရှောင်နှိမ်လာတယ်ဒါတော့အဲ့ဒီအကျိုးတွေရလာတယ်ဒီတော့အကျိုးတွေရတဲ့အတွက်ကြောင့်မလို့ပညာရှိသူတော်ကောင်းတွေကဒီလိုနော်ကောင်းတဲ့ကျင့်စဉ်မျိုးဆိုရင်ပင်ပန်းတော်လဲဆင်းရဲတော်လဲနောင်အကျိုးကောင်းရရေးအတွက်ကျင့်ပါတယ်တဲ့ဒါသူတော်ကောင်းတွေရဲ့လမ်းစဉ်ဒါတော့ပန်းတိုင်ကပါလဲကောင်းမြတ်တဲ့အရာတစ်ခုဖြစ်မယ်ဆိုရင် နောင်ချမ်းသာမယ်ဆိုရင်နော်ဒီကျင့်စဉ်ကိုအခုပင်ပန်းတော်လဲဆင်းရဲတော်လဲကျင့်ရမယ်လို့ပြောတာဒါပညာရှိတွေရဲ့ထုံတန်းစင်လာဆိုတာတယောက်တည်းမဟုတ်ဘူးအများကပညာရှိ အများကနေပြီးတော့မှယူဆထားတဲ့လမ်းစဉ်မျိုးဒါကိုဆိုလိုတယ်ပြီးတော့ဤလောကနဲ့အချို့သူသည်ပစ္စုယခုပစ္စုပန်ဆင်းရဲတော်လဲနောင်ကချမ်းသာကြိုးရှိမည်နော်ကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမနောဒုစရိုက်၃ပါးကရှောင်ကျင်၏ ထိုသို့ရှောင်ကျဉ်ရသည်ဖြင့်ကိုယ်စိတ်တို့ဆင်းရဲပင်မမှုကိုခံစားရ၏ဤသို့ပြုကျင့်ခြင်းသည်မှန်၏ဟူ၍လည်းယူဆထား၏ထိုသူသည်ဒေပြင်းတော်၌ပြည်သို့ရောက်ရ၏ဒီစကားလေးကတော့နည်းနည်းလေးချဲ့ပြောမှရမယ်ဒီတိုင်းဖတ်သွားအောင်လည်းအဓိပ္ပာယ်မပေါက်ဘူးပြောချင်တာကဘာလဲဆိုရင်ဒီပစ္စုပန်ဆင်းရဲတော်လဲနောင်ခါချမ်းသာမြတ်အကျိုးကိုမြို့ကို၍တိထား၍ဉာဏ်မြင့်ကြိုမြင်ထားပြီးတော့ လက်ရှိဘဝမှာကာယဒုစရိုက်ဝေစီဒုစရိုက်မနောဒုစရိုက်တွေကိုရှောင်တယ်တဲ့အဲ့တော့ဗာလဲဆိုလို့ရှိရင်ဦးဇင်းတို့အခုဗုဒ္ဓဘာသာတွေပဲเนาะကိုကဗုဒ္ဓဘာသာတွေပဲဗုဒ္ဓဘာသာလူတယောက်ဖြစ်တယ်ဒါတော့မိမိကလူတယောက်ဖြစ်တော့လူတွေအတွက်ယက်တည်ဖို့စီးပွားရေးမလုပ်အောင်လားလုပ်ရတယ်ကိုယက်တည်ဖို့အတွက်ကိုအတွက်အ ਨੇ ဆုံးကိုသားသမီးဇနီးမယားလင်ယောက်ျားဆွေမျိုးထောက်ပံ့ပေးကလူတန်းဖို့သွားနေလာနေစားနေတောက်နေလူနေတန်းနေအောင်ရှာကြရတာမဟုတ်လားရှာဖွေတဲ့အခါမှာ မိမိတို့နံပါတ်1မိမိတို့တတ်သိနားလည်ထားတဲ့ပညာနဲ့ရှာမယ်နော်အဲလွယ်လွယ်ရရင်လွယ်တဲ့အလုပ်နဲ့လုပ်မယ်လွယ်လွယ်မရရင်တော့ရှိတဲ့အလုပ်ကိုပင်ပန်းတော့လဲမလုပ်ရပါဘူးလားလုပ်ရမှာပဲအေးပင်ပင်ပန်းပန်းလုပ်မယ်ငါ့ကိုအလုပ်တာပေးစမ်းမှာဆိုရင်တောင်မှအလုပ်ကမရတော့ဘူးဆိုရင်ဘယ်လိုလုပ်မလဲဘယ်လိုလုပ်မလဲဖြေလေနောက်မှာပင်ပန်းချင်းပင်ပန်းစမ်းမသိလုပ်မယ်ဗျာ အေးကွာတငယ်ချင်းဟာငါမင်းကူညီချင်တယ်အလုပ်ကိုရှာမရဘူးထမင်းကလည်းနေတိုင်းစားနေတာကိုတယောက်ထက်လည်းမဟုတ်ဘူးသားတွေသမီးတွေနဲ့ဇနီးမယားလည်းယောက်ျားတွေနဲ့ဆွေတွေမျိုးတွေနဲ့အမိဖအမိဟိုဖဟိုတွေနဲ့ကင်ဘလို့လုံးမလဲအဲ့ဒီ point ဟာအခက်ပဲနော်အဲ့ဒီ point မှာအခက်ပဲမပြောတော့မပြောကောင်းပြောလည်းမရင်ကျူးသို့တော့နားနဲ့မနာနားနဲ့ပဲနာပေါ့နော်ဖွားနေနိုင်ကြားမှကြားမှမဟုတ်ပဲဟုတ် ဟိုတုန်းကကြားဘူးတာကိုယ်တိုင်မတွေ့ဘူးကလေးမလေးတယောက်အဲ့လိုလိုပြဿနာမျိုးမျိုးဖြစ်တော့သူ့ဘဝကပြည်တစားဘဝတွေကိုအဲ့လိုပဲနောက်ဆုံးရောက်သွားရှာတယ်နော်အခုထမင်းမစားရင်မဖြစ်တဲ့အတွက်နော်သူတို့ရဲ့ဘဝရက်ဒီရဲ့အတွက်သူ့ဘဝကိုစွန့်ပြီးတော့မှညငယ်ဘဝနဲ့သူအလုပ်လုပ်ရတယ်ဒါပေမဲ့သူ့အလုပ်ကညဘက်မှာလောက်တာဖြစ်တဲ့အတွက်တဲ့နေခင်းမှာတီလာလုံအောင်စောင့်တယ်နော်တီလာလုံအောင်စောင့်သေးတယ် အဲ့တော့ညဟာငညလောက်ဟာမကောင်းဘူးဆိုတာဖြစ်တဲ့အတွက်နော်သူဟာမိဘလှုပ်ကြွေးဖို့ကိုရက်တီဖို့ညီကောင်မောင်နှမတွေရက်တီဖို့အတွက်လှုပ်တာဖြစ်တဲ့အတွက်နော်တပားသောယောက်ျားတွေကိုလင်းမယားသားမယားတွေရှိမဲ့သူတို့မှလည်းဒါတော့သူတို့သားမယားတွေကလည်းပဲသူတို့ယောက်ျားတွေဒီလာတာသိရင်ကြိုက်မှာမဟုတ်ဘူးဒါကြောင့်မလို့သူကဘယ်တော့မှမမြူဆွဲဘူးတဲ့သူ့ကိုယူဖို့အတွက်ဒါတော့သူသူ့ရဲ့အကျင့်ကလေးနဲ့တီလာကလေးอ่ะနော် ချီးကျူးစရာကောင်းနေသေးတယ်သူ့ရဲ့ဘဝတချမ်းကမှောင်နေပေမဲ့လင်းတဲ့ဘက်ကတော့လင်းရင်ပဲဓာတုလို့ကမကောင်းပေမဲ့လည်းကောင်းတယ်လို့ပြောလို့ရသေးတယ်ခံယူချက်ကလေးနဲ့သူဒီလားဆောင်မှာဘာဖြစ်လို့လဲဟိုးတော့ကမုတ်ဆိုးတယောက်မုတ်ဆိုးဘဝနဲ့ဒါနဲ့ပဲငငယ်ကကြီးပွားလာတဲ့တွေ့အသက်တရာကြီးလာတော့တငယ်ချင်းကပြောတယ်တငယ်ချင်းဟာမင်းကွာဒီမုတ်ဆိုးနဲ့နေတိုင်းတက်ပြီးတော့အလုံးလုံးနေရတာနော်နေတိုင်းတက်ပြီးတော့အလုံးလုံးနေရတာဒါတော့မင်းတို့မင်းအတွက် နေ့မှတိုက်ညလေးတော့တီလာဆောင်စမ်းပါအဲ့နဲ့တငယ်ချင်းကပြောအေးကောင်းပြီဆိုပြီးတော့ညတော့ဟိုငါမုတ်ဆိုးလည်းမလိုက်ဘူးဆိုအဲ့ဒါနဲ့စောင့်ပြီးတော့အဲ့ဒါနဲ့ပဲသူညပဲညပဲတီလာဆောင်တယ်နေ့ပဲတော့မုတ်ဆိုးလောက်ရတယ်တက်ရတယ်ဖျက်ရတယ်ပေါ့နော်အဲ့ဒါကသူကဘာဖြစ်တယ်လဲဆိုတော့ဘဝတစ်ချမ်းကနေကင်းပြတော့ခံဟိုမကောင်းတာတွေခံရတာပေါ့နော်အဲဆင်းရဲဒုက္ခတွေမျိုးမျိုးခံရတယ်ညပဲကြတော့သူကနတ်ဘုံနတ်နတ်တမြတ်သူခံစားရတယ်နော်ဘဝတွေမှာတစ်ခါတလေမလုတ်ချင်ပဲနဲ့မမြုံမမ်းပဲနဲ့လောရတာမျိုးတွေလည်းရှိတယ်ရှိတယ် ဒါတော့ကိုကစဉ်းစားရမှာကနော်ကိုကစဉ်းစားထားရမှာကအခုပြောချင်တာဒီနေရာမှာဒီ point ကိုရောက်နေတာမိမိဒီပင်ပန်းမဲ့ဆင်းရဲမဲ့ဒုက္ခရောက်မဲ့ဆိုရင်တောင်းပါပဲငါဒီမကောင်းတဲ့ကာယကံဝစီကံမနောကံဒုစရိုက်တွေတော့ငါမလုပ်ဘူးလို့အပင်ပန်းခံပြီးမရရအောင်ကငါအလုပ်ကောင်းတာကိုရှာစားမယ်ဒါကိုပြောတာဟိုကလေးမှတော့သူကနေထားလိုက်တော့သူ့ဘဝသူတချမ်းတော့သူဖြူအောင်ဖြူဖြူအောင်တော့စူးစမ်းသေးတယ်တချမ်းတော့မဲသွားတာပေါ့လေ အဲ့ဒီလိုမျိုးပင်ပန်းနဲ့တွေ့တယ်ဆိုရင်တောင်ဆင်းရဲနဲ့တွေ့တယ်ဆိုရင်တောင်မှငါလိန်နာညာတာခိုးတာတတ်တာဖြတ်တာမျိုးငါမလုပ်ဘူးအဲ့ဒီလိုမျိုးလုပ်တဲ့အခါမှာလွယ်လွယ်ကူကူကလေးနဲ့ဘဝကိုငွေရဖို့မကောင်းတာကလေးလုပ်လိုက်တော့ငွေရဖို့ကခြောင်တာပေါ့နော်ဒါပေမဲ့အခုခြောင်ပေမဲ့နောင်ကိုကြက်သွားနိုင်တယ်ဒါကိုပြောတာအဲ့ဒါကိုလှမ်းမြင်တာအခုဆင်းရဲကနောင်ဆင်းရဲမှနဲ့ဆိုင်ရင်ဟာအခုဆင်းရဲကအသေးလေးပဲငါဒီဆင်းရဲကိုခံမယ် နောက်ငရဲဆင်းရဲပိတ်တာဆင်းရဲကြီးပူကြီးတယ်ဆိုပြီးတော့အခုဆင်းရဲကိုကောင်းကောင်းကြီးရင်ဆိုင်ရဲတယ်ဒါကြောင့်မိမိတို့လည်းပဲဆင်းရဲကိုကြည့်တဲ့အခါမှာလူဆင်းရဲဟာငရဲဆင်းရဲနဲ့ဆိုင်ရင်ပိတ်တာဆင်းရဲနဲ့ဆိုင်အများကြီးတော်သေးတယ်လို့မှတ်ပြီးတော့ဒါကိုစူးစမ်းတာမျိုးကိုပြောတာဒီလိုစူးစမ်းတာမျိုးကိုပြောတာဒါကြောင့်မလို့အဲ့ဒါအရေးကြီးတယ်နော်ဒီ point လေးကဒါကြောင့်မလို့မိမိတို့အသင်မွန်းကြောင့်နေနဲ့ဆိုင်လာပြီးကိုကျင့်သီးလိုက်တယ်ပြတ်တော့မယ်ဆိုလို့ရှိရင်ဟာဒါကအခုပင်ပန်းမိမယ်နောင်ကြရင်ငါတို့ချမ်းသာအောင်ပါပဲ။ ဟာအခုဆင်းရဲကဒီပြင်ဆင်းရဲနဲ့ဆိုင်ငါတို့အသေးလေးပဲရှိသေးတယ်ဆိုပြီးတော့ဒီလိုစိတ်မျိုးနဲ့ကာယကံဝစီကံမနောကာယဒုစရိုက်ဝစီဒုစရိုက်မနောဒုစရိုက်ကိုမလုပ်ဘူးရှောင်တယ်ဒါကိုဆိုလိုတယ်အဲ့ဒီလိုရှောင်မယ်ဆိုတဲ့အဋ္ဌံချက်ကိုဝိရိယကိုနှစ်လောက်တော့ကာယဝိရိယဒါနှုတ်နဲ့ပြောတယ်လည်းပါဒါကောင်းတာလေးကိုထိန်ပြောတာလည်းဒါလည်းဝိရိယပဲစိတ်နဲ့လည်းဒါမနောဝိရိယပဲအဲ့ဒီလိုဝိရိယမျိုးနဲ့စူးစမ်းသွားတာပြောတာဒါကြောင့်အဲ့ဒီလိုမျိုးနဲ့မိမိကပင်ခြင်းပင်မမစေဆင်းခြင်းဆင်းရဲပဲစေ အဲ့ဒီလိုမျိုးနဲ့ဒုစရိုက်ကရှောင်ပြီးတော့ကောင်းတဲ့အလုပ်ကောင်းတဲ့ကာယကာယကံဝစီကံမနောကံနဲ့လှုပ်သွားတာကိုအဲ့ဒီလိုပုံကိုမျိုးကြတော့တဲ့နော်ပင်ပန်းဆင်းရဲဆင်းရဲနဲ့ဘဝကိုသွားပြီမဲ့နောက်ဘဝကြတော့အဲ့ဒီနောက်ဆင်းရဲမဖြစ်တော့ဘဲနဲ့ချမ်းသာတဲ့နတ်ပြည်ဘုနတ်ဘဝကိုရောက်ရတယ်တဲ့အဲ့ဒီတုတ်တံမှာအဲ့လိုပြောထားတယ်အဲ့ဒီဟာမျိုးကိုပြောတာနောက်တစ်ခုကအစွန်းလောက်အောင်နဲ့အစွန်းနှစ်ပါးလောက်အောင်မြတ်စွာဘုရားကဒီနေရာမှာခုနကပြောခဲ့ပြီး ကာမဒုက္ခကိုမမြည်ဝဲရကာမဒုက္ခလိကကိုမမြည်ဝဲရလို့ပြောထားတယ်မို့လားမြတ်စွာဘုရားသည်ကာမဒုက္ခကိုဒါမမြည်ဝဲရဟုဆို၏ဟောအဲ့ဒီနတ်နောင်နောက်မှာတလုံးကြနေကြတယ်သို့တော်ဆိုတာလေးထည့်လိုက်ပါဦးနော်သို့တော်မြတ်စွာဘုရားပြောတာကာမဒုက္ခလိကကိုဒါမမြည်ဝဲမကျင့်တယ်လို့ပြောထားတာဒါပေမဲ့ဘုရားကနက္ခမဒုက္ခဆိုတာကကာမဂုံကကာမဂုံကနေပြီးတော့ ဝေးဝေးရှောင်နေတဲ့အကျင့်မျိုးကာမဂုဏ်အကျင့်တွေကိုမကျင့်မဲရှောင်ကျင်နေတဲ့အကျင့်မျိုးကိုခေါ်တာအဲ့ဒါကိုနက္ခမ္မဒုက္ခလို့ခေါ်တယ်ဒါတော့ကာမဂုဏ်အာယုန်နေနဲ့နေတဲ့အချင်းခါမျိုးတွေမှာပင်ပန်းဆင်းရဲမှုတွေနဲ့တွေ့တဲ့တွေ့ကြအော်ငါဒီလိုရိုးရိုးဘဝလေးနဲ့နေရတာတဲချမ်းသာပါလားဆိုပြီးတော့ဒီကာမဂုဏ်တွေကနေပြီးတော့ရှောင်ကျင်ပြီးတော့ဝေးဝေးကျင့်တဲ့အချင်းမျိုးကိုနက္ခမ္မဒုက္ခနော်ကာမဂုဏ်အာယုန်နေနဲ့နေရတဲ့အချင်းတော့ကပင်ပန်းမှုဆင်းရဲမှုတွေရှိတယ်အခုကြတော့ငါမှာ နော်ချမ်းချမ်းသာသာလေးနေရတယ်ဆိုပြီးတော့နေတဲ့ဒုက္ခမျိုးကိုနက္ခမဒုက္ခလို့ခေါ်တယ်ပြီးတော့ဇာနာဒုက္ခဇံဝင်စားတာဖလားတမပတ်တွေဝင်စားတာဖလားတမပတ်တွေဒုက္ခတွေရှိတယ်နော်និရောဓတမပတ်တွေဒုက္ခမျိုးတွေရှိတယ်ဒါမျိုးတွေကတော့ကောင်းတာကိုသာဖြစ်စေလို့နိဗ္ဗာန်ကိုသာရောက်ဖို့ဥတည်နေတာဖြစ်တဲ့အတွက်ဒါမျိုးကကိလေသာကလည်းလွတ်မြောက်ရေးအတွက်ဥတည်နေလို့ဒီလိုဒုက္ခမျိုးကြတော့ခံကိုခံစားရမယ်တဲ့မရသေးရင်ရအောင်ရပြီးရင်လည်းတိုးပွားအောင်တည်မြဲအောင်ခံစားရမယ်တဲ့ခိုင် ဒါကြောင့်ဒုက္ခဒုက္ခဆိုတဲ့ရှိသမျှအကုန်ပယ်ရမယ်များမထင်နဲ့ဘာပဲပယ်ရမှာလဲဆိုရင်ကာမဒုက္ခကိုပယ်ရမယ်မိဝဲရမိဝဲရမယ်ဒုက္ခဘာတွေလဲဆိုရင်ဆိုကြည့်ပါဒုက္ခဇာနာကံကြည့်လေဒါတော့အဲ့ဒီဒုက္ခမျိုးတွေကြတာဘာလို့ရမလဲဆိုမိဝဲရမယ်တဲ့မရသေးလဲရအောင်ရရင်လည်းပဲဖမှန်ထက်ထက်မိဝဲပါတိုးပွားအောင်ကြီးပွားအောင်နော်မရင်တန်ရင်တန်အောင်ကြီးပွားဒါကျင့်စဉ်ဖြစ်သွားပြီလေ ကောင်းပြီနောက်တစ်ခုအပင်မခံကျင့်တော်လဲအကျိုးမရှိရင်ထိုကျင့်စဉ်မျိုးကိုမကျင့်သင်ဒါအတ္တကိလမထာဆိုလိုတယ်မလိုက်စားသင်အတ္တကိလမထာဟုခေါ်သည်เนาะဒါမျိုးအကျင့်မျိုးကိုဒါတော့ကောင်းပြီဒီလိုအကျင့်မျိုးကိုကျင့်မိမယ်ဆိုအကျိုးမရှိဘူးဆိုတော့စွန့်ပစ်လိုက်သို့တော်လဲတဲ့အကျိုးရှိပြီးတော့လမ်းမှန်ပေါ်သို့ရောက်လာပြီဆိုလျင်ကအယိုးကြည်ကြည်အရေဆုပ်ဆုပ်ယောက်ျားတို့သို့မဟုတ်အမျိုးသမီးကောင်းတို့ပေါ့ဗျာအာဇာနည်မျိုးသမီးယောက်ျားအာဇာနည်မျိုးသားတွေအာဇာနည်မျိုးသမီးတွေပေါ့ မလွတ်တဲ့ဇွဲလုံးလာမျိုးနဲ့မရရအောင်အားထုတ်ရမယ်တဲ့ဒါမျိုးကြတော့အခုနဖရာအလောင်းတော်ပြောတဲ့စကားလိုပဲနော်လမ်းမှန်မကိုရောက်ပြီးမှန်ပြီခဲ့ဆိုလို့ရှိရင်တော့အဲ့ဒါမိကုံရန်ကုန်ကြိုးစားပြီးတော့လို့ဆိုလိုတယ်နော်တခုတော့ရှိတာပေါ့နော်ညံကတော့ထင်းရမယ်ပေါ့အဲ့တော့အဲ့ဒါမျိုးကိုဒီလိုအမျိုးကြတော့မိမိတို့ပန်းတိုင်မရောက်ရင်ရောက်အောင် ကြိုးစားရမယ်တဲ့ဒါတော့ဒီနေရာမှာအစွန်းနှစ်ပါးလွတ်အောင်ဆိုတာက ပထမကာမတုခံလိကမှာကာမတုခံလိကနိယောကကာမတုခဟိုတာပယ်ရမှာနေကမတုခဇာနာတုခတွေပယ်ရမှာလားဆိုတော့မဟုတ်ဘူးမိဝဲရမယ်အေးပင်မပန်းမလုံးနဲ့မလုံးနဲ့ဆိုတာအတ္တကိလေမထာလို့ကိုမလုံးနဲ့ဆိုတာကလောက်ပါလျက်နဲ့အကျိုးမထွက်ဘူးဆိုရင်တော့မကျင့်နဲ့တဲ့ပယ်ပြက်လိုက်စွန့်ပြက်လိုက်ဒီချင်းမျိုးဟာလုံလို့အကျိုးရှိမယ်ကောင်းမယ်နောင်ချမ်းသာရရနိုင်တယ်ဆိုတော့လုံတော့အဲ့ဒါကြတော့ကြိုးစားတော့လို့ဆိုလို့တယ်ဒါကြောင့်အဲ့ဒီလိုအကျင့်မျိုး ဆိုရင်တော့အဲ့ဒီလိုအမျိုးချွန်တော့ပင်ပင်ပန်းပန်းကိုမှအပင်ပန်းခံလောက်ရမယ်လို့ဆိုလိုတယ်။ကဲကောင်းပြီအောက်ကကာမတုခံလိကဘာကြောင့်ရှောင်ရဆိုတာလေးတစ်ချက်လောက်ဖတ်ကြည့်ပါဦး။ကာမအ ဘာကြောင့်ရှောင်အောင်မလဲဆိုတာရဲ့အကြောင်းပြတယ်နော်ဒါတော့ကာမတုခလိကမှာကာမတုခဆိုတာကိုပထမစပြီးတော့ဆွဲလန်းနှုံးကလက်ခံနှုံးကကိုမှအခြေခံကတဏှာဒိဋ္ဌိနဲ့လက်ခံထားတာတဏှာဆိုတဲ့ဇွဲလမ်းမှုတဏှာဒိဋ္ဌိဆိုတဲ့မှားယွင်းတဲ့အယူအဆဒီဥပါဒံတရားနှစ်ပါးမဟုတ်လားတဏှာနဲ့ဒိဋ္ဌိဆိုတာဘာလဲဥပါဒံဒါဇွဲလမ်းကြောင်းဖြစ်တဲ့ဟာတွေဇွဲလမ်းတက်တဲ့တရားတွေ ဒီတဏှာဒိဋ္ဌိဆွဲလန်းတတ်တဲ့တရားတွေကဒီခုနကာမတုခဆိုတဲ့ကာမဂုဏ်အာယုံကိုသူကဆွဲတာဆွဲပြီဆိုတဲ့ခါကျတော့လက်ရှိပိစုပန်ဘွားအနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းပဲဒီတဏှာဒိဋ္ဌိကအဓိကကြိုးကင်နေတာဖြစ်တဲ့အတွက်ဒီကျင့်စဉ်ကြီးကညဉ့်ညူးချောင်းကျင့်စဉ်ကြီးဖြစ်နေတယ်။နောင်တန်တရားမှာလည်းဒီတဏှာဒိဋ္ဌိရဲ့လုပ်ငန်းအဲဆွဲလန်းမှုကြောင့်မလို့ဒီတဏှာဒိဋ္ဌိရဲ့နောက်ကနေကြိုးကင်မှုကြောင့်မလို့သူ့ရဲ့အကျိုးပေးကတန်တရားမှာမကောင်းတဲ့အကျိုးကိုပေးမယ်။ ဒါတော့လိုက်စားမိတဲ့ပုံကိုယ်တွေကလည်းပဲတဏှာတိကြီးနှောင်ကျိုးအဖွဲခံရသဖြင့်နောင်တန်တရားကလည်းလွတ်နိုင်မှာမဟုတ်ဘူးတဲ့ဒါကြောင့်ဒီအချက်တွေကြောင့်ကာမတုခံလိကကိုရှောင်ကျင်ရပါတယ်တဲ့ပြောချင်တာကကာမတုခံလိကအကျင့်ကတဏှာတိတိနှောင်ကျိုးဖွဲ့ထားတဲ့အတွက်ကြောင့်ပိဿုပန်လည်းဆင်းရဲမယ်အဲနာကမှာလည်းမကောင်းတာတွေရောက်နေတယ်မကောင်းတဲ့တန်တရားကိုတန်တရားကထွက်နိုင်မှာမဟုတ်ဘူးလို့ဆိုလိုတယ်နော်ပြောချင်ဒီဒီကာမတုခံလိကကိုပိဿုပန်ဘဝအနေနဲ့ကြည့်မယ်ဆိုလို့ရှိရင် ။ဘာကြောင့်မလို့ညင်ညင်ညမ်းတယ်တလဲဆိုတာကတချို့နော်တချို့နေရာတွေမှာယဉ်ကျေးတဲ့သူတွေလက်ခံလို့မရနိုင်လောက်တဲ့အဆင့်မျိုးတွေကိုပြောတာ။ယဉ်ကျေးတဲ့သူတွေကကိုလက်ခံလို့မရဘူး။မိမိပညာရှိတွေကျင့်သုံးသွားနေတဲ့အဆင့်မျိုးကဒါတော်သေးတယ်ပါလွာတဲ့အဆင့်ပဲ။နောက်တချို့အရေးကြတော့ဒါကပေါ်ပေါ်ထင်ထင်ကြီးလေအရင်တကာဘက်ကပြောသလိုပဲသူတို့နေအော်ရင်ဖြစ်တဲ့ခါကျတော့ကိုတုံးလုံးအဝတ်မဟုတ်ဘဲနေနေတယ်ဆိုတော့ तू လွတ်လပ်တာကတော့ကိစ္စမရှိဘူးဘေးကလူတွေအနှောင့်အယှက်ပြတာသူတို့အထက်မတွေ့ဘူး သူတို့ဘက်ကနေပြီးတော့မှတခါတည်း freedom of expression ဆိုပြီးတော့မှသူတို့ကမျိုးတဲ့ရွာတဲ့လူတကာရှိတဲ့နေရာမျိုးကိုတုံလုံးချွတ်သွားကျင်တာတဲ့ဒါတော့သူတို့ဘက်ကိုကြီးပဲကြည့်တဲ့အခါကျတော့ selfish ဖြစ်တာပေါ့ကျန်တဲ့လူတွေ embarrass ဖြစ်တာလည်းကြည့်ရအောင်မလေနှောက်ရဖြစ်တာလည်းကြည့်ရအောင်မလေဒါမျိုးတွေဒါတော့အဲ့ဒီလိုမျိုးအကျင့်တွေကြတော့နော်ကျန်တဲ့လူအတန်းဝန်းကြီးကလက်ခံလို့ဖြစ်ပါမလားမဖြစ်ဘူးဒီကျင့်စဉ်ကြီးတွေကိုအဲ့ဒါမျိုးတွေကိုတချို့တွေကကျင့်တာရှိတယ်နောင်နာလေးမှာပါလိမ့်မယ်နော်ဒါကြောင့်မလို့ညင်ညူးကြောင့်အကျင့်ဆိုတာက ဒီအကျင့်တွေကအကျင့်တွေကိုနဲ့ကကိုမှဒါလူပညာရှိတွေသူတို့ကောင်းတွေလက်ခံလို့မရတဲ့အကျင့်ဖြစ်လို့ညဉ့်ညူးကြောင့်အကျင့်တန်တရားမှာလည်းမကောင်းတာတွေတန်တရားမှာမထွတ်မြောက်နိုင်လို့မကောင်းတဲ့အကျင့်လို့ဆိုလိုတယ်နောက်တစ်ခုအတ္တကိလမထာကတော့အတ္တကိလမထာအကျင့်ကပစ္စုပန်ဘဝ၌လည်းဒိဋ္ဌိတရားဖြင့်ညဉ့်ညူးသောဆင်းရဲဖြစ်သောကြောင့်၎င်းဒီကြတော့တဏှာပါသေးရဲ့လားအပါတော့နော်ဒိဋ္ဌိနဲ့ညဉ့်ညူးသောအကျင့် နောင်တန်တရားနဲ့လည်းဒိဋ္ဌိတို့ဆင်းရဲသောအကျိုးကိုပေးတတ်သောကြောင့်၎င်းဒိဋ္ဌိကိုလိုက်စားမိသူတို့ဟာဒိဋ္ဌိကျိုးဖြင့်အခြေခံထားရသည်ဖြင့်တန်တရားကမလွတ်မြောက်နိုင်သောကြောင့်၎င်းအတ္တကိလမထာကိုကျင့်ရပါသည်တဲ့အပေါ်တော့ကတဏှာနဲ့ဒိဋ္ဌိကြောင့်အောက်ဟာကြတော့ဒိဋ္ဌိကြောင့်မှားယွင်းတဲ့အယူကြောင့်ဖြစ်တာကောင်းပြီနောက်တစ်ခုကနောက်တစ်ခုကဝဇိရဗုဒ္ဓတီကာဆိုတာဝိနိတီကာကြီးမှာပြထားတာရှိသေးတယ် သူကတော့တဏှာကြီးအစွမ်းကြောင့်ကာမတုခန္ဓိကနိယောကအကျင့်ကိုလိုက်စားကြတဲ့ပုံကိုယ်တွေတွေ့ပေါ့နော်အဲမိမဲတဲ့သူတွေလိုပဲပြောကြပါစို့အဲ့ဒီလိုပုံကိုယ်တွေတွေ့ဆိုလို့ရှိရင်တမထကျင့်စဉ်တွေကိုထိကိုက်စေနိုင်တယ်အနှောင့်အယှက်ဖြစ်စေနိုင်တယ်ဆုပ်ယုပ်စေနိုင်တယ်တဲ့ဒါတော့နိဝရဏတရား၅ပါးထဲမှာကာမိဆန္ဒနိဝရဏမပါဘူးလားပါတယ်ဒါတော့နိဝရဏ၅ပါးထဲမှာကာမိဆန္ဒနိဝရဏပါနေတဲ့အတွက်ကြောင့်တမထလုပ်ငန်းကျင့်စဉ်မှာအနှောင့်အယှက်အကြီးအကျယ်ဖြစ်ပြီးတော့ အဲ့ဒါတွေကိုဒါလိုက်စားမိပြီဟေးဆိုတော့မင်းတို့ကျင့်စဉ်မတက်တော့ဘူးလို့ပြောတာပြီးတော့နောက်အဝိဇ္ဇာကြောင့်အတ္တကိလမထာကိုကျင့်တဲ့ပုံကိုယ်တွေတွေ့ကြတော့ဝိပဿနာလုပ်ငန်းမှာသွားပြီးတော့အကြီးကျယ်ထိခိုက်တယ်အနှောက်အယှက်ဖြစ်တယ်ဆိုတော့အဝိဇ္ဇာကမတိတာအဝိဇ္ဇာလည်းនិဝရဏပဲဖုံးကွယ်မိပြီဆိုလို့ရှိရင်ဝိပဿနာဆိုတာကယုံ nant တရားတွေကိုမြင်ရမယ်ဒါတော့ယုံ nant တရားတွေကိုမြင်ဖို့အတွက်အဝိဇ္ဇာကဖုံးပြီဆိုတော့ဝိပဿနာဉာဏ်ဖြစ်ပါအောင်မလားဝိပဿနာဉာဏ်ဖြစ်ဖို့ ဝိပဿနာဉာဏ်မှမဖြစ်ဘူးဆိုတော့မဲ့ဉာဏ်ဖွဉာဏ်အဝေးကြီးပဲနော်ဒါကြောင့်မလို့အဲ့ဒီအကျင့်စဉ်တွေကိုမှားတယ်ဆိုပြီးတော့မှပယ်ထားတာဖြစ်ပါတယ်ဒါကြောင့်ကောင်းပြီဒီနေရာမှာတချို့ကတရားထိုင်တဲ့နေရာလေးတွေမှာဘာပြောသလဲဆိုတော့ဒုက္ခချမ်းသာတဲ့အောင်လည်းပဲချမ်းသာရင်ချမ်းသာတယ်လို့မရှိရဘူးဒုက္ခဆင်းရဲတဲ့ဝေဒနာပေါ်ရင်လည်းဆင်းရဲတယ်လို့မရှိရဘူးဆိုပြီးတော့မှ အဲ့ဒီလိုမျိုးပြောကြတာရှိတယ်ဒါတော့ဒီစာပေကျမ်းဂန်နဲ့ကြက်အောင်ပြတဲ့ဒီတရားပြဆရာတွေကတော့ဒါကိုဒါလက်မခံပါဘူးနော်မြတ်စွာဘုရားကမာတိပဒံတုတ်တန်ကြီးမှာရောဒီပြင်တုတ်တန်မောင်ထူထူမြောင်များစွာမှာချမ်းသာရင်လည်းချမ်းသာတယ်လို့မှတ်ရမယ်ဆင်းရဲတာပေါ်လာရင်လည်းဆင်းရဲတယ်လို့မှတ်ရမယ်ဒါတည်တည်ချာချာကိုညွှန်ပြထားတာရှိတယ် နော်ဒုက္ခံဝဝေဒနာဝေဒယမနောဒုက္ခံဝေဒနာဒုက္ခံဝေဒနာဝေဒယမိတိပဇာနာတိဒုက္ခံဝဝေဒနာဝေဒယမနောဒုက္ခဝေဒနာဝေဒနာဒုက္ခဝေဒနာဝေဒယာမိတိပဇာနာတိဥပ္ပခံဝဝေဒနာဝေဒယမနောဥပ္ပခံဝေဒနာဝေဒယမိတိပဇာနာတိဒါသိသိချာချာကြီးဝေဒနာ၃ပါးလုံးပေါ်လာရင်ရှုမှတ်ရမယ်လို့မြတ်စွာဘုရားတုတ်တာနေအများကြီးမှာပဲဟောတာလားဒါတော့ဒီဒုက္ခနဲ့ဒုက္ခဝေဒနာပေါ်ရင်မရှုကောင်းဘူးဆိုပြီးတော့တချို့တချို့နေရာလေးတွေမှာပြောတာရှိတယ် နော်ဘာဖြစ်လို့လဲဆိုလို့ရှင်ဒါအဲတချို့ကဆရာသမားကတခုနဲ့တခုနည်းနည်းလေးသူတို့ချင်းအတိုက်ခိုက်ရှိလို့ပြောတဲ့သဘောလဲတွေ့ရတယ်တချို့ကြတော့လည်းပဲဒါဟာမှားတယ်မှန်တယ်ကိုမသိလို့စာပေကျွမ်းကျင်မှုအားနည်းလို့ပြောတာတွေလည်းရှိတယ်နော်ဒါကမှစီဆရာတော်ကြီးကသူ့လက်ထက်မှာစာပေကျမ်းဂန်နဲ့တခါတည်းအထောက်အထားခံခံလုံလုံနဲ့အဲ့ဒါတွေကိုပယ်ချတယ် ပါဠိတော်တွေမှာတက်ရကြီးပဲတဲ့မြတ်စွာဘုရားဟောထားတယ်တုတ်တန်ကတတုတ်ထဲတောင်မဟုတ်တုတ်တန်မမြောက်များစွာမှာဒုက္ခရောဒုက္ခရောဥပိ္ပခာရောဝေဒနာပေါ်ရင်ပေါ်တဲ့ဝေဒနာကိုရှုရမယ်ဆိုပြီးတော့မှဟောထားတာအများကြီးပဲဆိုပြီးတော့မြတ်စွာဒီမြတ်စွာဘုရားရဲ့တုတ်တန်တွေကိုဟောရင်ဖြစ်ပြီးတော့မှပေါ့နော်ပယ်ထားတာရှိတယ်။ဘာဖြစ်လို့လဲဆိုရင်ဒုက္ခဝေဒနာကိုရှုရင်ကာမဒုက္ခလေးကဖြစ်လိမ့်မယ်ဒုက္ခဝေဒနာကိုရှုမယ်ဆိုရင်အတ္တကိလေသာဖြစ်လိမ့်မယ်ဆိုပြီးတော့မှအဲ့ဒီလိုတွေသူတို့ကပြောကြတာပေါ့လေဒါကြောင့်ဒါဘုရားရဲ့ ဟိုတဲ့နဲ့မတူဘူးဟိုဘုရားရဲ့ဟောထားတဲ့တုတ်တန်နဲ့မညီဘူးဆိုပြီးတော့ပယ်ချထားတယ်။နော်ဒါတော့မိမိတို့လည်းပဲဘယ်ဆရာနီးနေပဲကျင့်သည်ဖြစ်စေဘုရားရဲ့နီးကတော့ရှင်းရှင်းလေးပဲ။နော်ဝေဒနာပေါ်ရင်ပေါ်တဲ့ဒုက္ခဝေဒနာကိုလည်းပဲလောဘမဖြစ်အောင်တဏှာမဖြစ်အောင်ရှုရတယ်။ပေါ်လာတဲ့ဆင်းရဲကိုလည်းပဲဒေါသဒေါမနတနောက်ကိုမလိုက်မိအောင်ရှုရတယ်။ဒါကြောင့်မလို့မာသီပဒံတုတ်တန်ဏိဒန်းကြီးမှာတခါတည်းပါတာပဲ။နော်ဒီဒီ ဒုက္ခဒေါမနတဏံအထင်ကမာယဆိုတဲ့စကားလုံးနေအဲ့တော့ဒီထားပါတော့နော်ဒီဒုက္ခဝေဒနာကိုရှုလို့ကာမတုခလေးကမဖြစ်ဘူးအဲ့ဒီလိုမဖြစ်အောင်လို့ကိုမှရှုရတာဒါတော့မရှုဘဲနေရင်တော့ဖြစ်မယ်အဲ့ဒါကြတော့ဘာဖြစ်လို့လဲဆိုမရှုဘဲနေပြီဆိုအထူးသဖြင့်ထားပါတော့နော်ဒီဥပဒနာအခိုက်အတန့်ပြောမယ်ဆိုလို့ရှိရင်တော်တော်လေးကောင်းလာပေါ်ပါလားဘာဖြစ်လားညာဖြစ်လားတူးတူးဆန်းဆန်းနဲ့တွေ့လားမြင်လား အဲ့လိုလို့ဆိုရင်ကိုကကြိုက်ပြီးတော့ယောဂီတော့မရှိတော့ဟာကောင်းလိုက်တာကောင်းလိုက်တာအဲ့ဒီလောက်ကိုအနောက်ကိုလိုက်ပြီးမျောပြီးတော့ပါသွားတာအဲ့ဒီခါကျတော့ကြိုက်မှုကပေါ်မလာဘူးလား ပေါ်လာပြီဗျအဲ့ဒီကျအဲ့ကျမှတဏှာဖြစ်တာအဲ့ဒါလေးကို enjoy လုပ်နေတာတဏှာဖြစ်သွားရောဒါကြောင့်အဲ့ဒီလိုတဏှာမဖြစ်အောင်တဏှာအဆင့်ကိုမရောက်အောင်အော်ပေါ်လာတဲ့ကိုပေါ်လာချင်းချင်းမှတ်ပေးရတာဟာဆင်းရဲတဲ့ဝေဒနာပေါ်တော့လေဟာငါပေါ်ရပြန်ပြီ မနေ့ကလည်းပေါ့အခုလည်းပေါ့နောက်နေ့လည်းပေါ့မှလားမသိဘူးမကြိုက်ပါဘူးဆိုမှတရားကောင်းကောင်းထိုင်နေပါတယ်ဆိုမှစိတ်ဖြောင်းဖြောင်းထားခြင်းပါတယ်ဆိုမှ तू ကလာပြန်ပြီကိုကိုကို complain တဲ့ကိုကိုကို blame လုပ်ဆိုတဲ့ခါကျတော့ကိုကိုကိုမကျင်တတ်တာရောစိတ်ကမဖြစ်ဘူးလားအောက်ကနာတာကလည်းပဲဟိုနာဒီနာတောင်းတာတခဲတာလည်းတခါမနှိမ့်စက်ဘူးလားအဲအဲ့ဒါကျတော့ကာယိကဒုက္ခစေတသိကဒုက္ခစုကနှစ်ချောင်းတခါလည်းပြိုင်စုတော့အဲ့ကြမှာဒေါသဖြစ်မလာဘူးလားလို့ဖြစ်လာတော့အဲ့ကြမှာအဲ့ဒီဒေါသဖြစ်တာ ဒါကြောင့်မလို့အဲ့ဒီဒေါသရောဒေါမနတာဒေါသရောလောဘရောမဖြစ်အောင်လို့ရှုမှတ်ရင်ဖြစ်တယ်လို့အဲ့ဒါလေးတော့မှတ်ထားကြနော်။ကောင်းပြီဒါကြောင့်နာရာရှုနာရာကျင်နာကိုရှုမယ်ဆိုလို့ရှိရင်လေတဲ့အတ္တကိလမတာဖြစ်တယ်ဆိုပြီးတော့မှတခါလာပြန်တယ်။နာရာကျင်နာမရှုကောင်းဘူးတဲ့။နာရာကျင်နာပေါ်တာနဲ့ပြင်ပလိုက်ရမယ်။မနာအောင်ရှုမနာမတက်တက်တာတာလေးရှုနော်ကိုကိုကိုတင့်တော်အောင်လျှောက်ပတ်အောင်နေပေါ်ပေါ်ပါပါလေးသွားရမယ်။ ဒါတော့ကိုင်ခမရတို့အဲသူတို့မေးပုံကမဆိုတော့မဆိုပါကဲတက်တက်သာသာလေးပေါ့ပေါ့ပါပါလေးနဲ့နိဗ္ဗာန်ကိုသွားရတာနဲ့အာပင်ပင်ပန်းပန်းစင်စင်ရဲရဲနာနာကျင်ကြီးကြီးကျင်ပြီးမှနိဗ္ဗာန်ကိုသွားရတဲ့ဒုက္ခပရိပဒါကျင့်စဉ်နဲ့ဘယ်ဟာကြိုက်တယ်လဲဆိုရင်ဘသူပြောပြောဘသူမေးမေးပေါ့ပေါ့ပါပါလေးချမ်းချမ်းသာသာသွားရတာကြိုက်ပါတယ်ဖရာပဲလျှောက်တော်မူမှာပဲလေဟုတ်တယ်မို့လားလို့ ဒါတော့ဒုက္ခပရိပိဒါခိဗ္ဗပညာလမ်းစဉ်ရှိပါတယ်ဒါဘုရားချပြထားတာပရိပိဒါ၄၄မျိုးရှိတာပဲစင်စင်ရဲရဲကျင့်ပြီးနှင်းနှေးကိုကိုသိတဲ့ပုဂ္ဂိုလ်စင်စင်ရဲရဲကျင့်ရတော့လဲမြန်မြန်ထက်ထက်သိတဲ့ပုဂ္ဂိုလ်ချမ်းချမ်းသာသာကျင့်ရတော့လဲပဲနှင်းနှေးကိုကိုသိတဲ့ပုဂ္ဂိုလ်ချမ်းချမ်းသာသာလဲကျင့်မြန်မြန်ဆန်ဆန်လဲသိတဲ့ပုဂ္ဂိုလ်လို့ပရိပိဒါ၄မျိုးရှိတယ်၄မျိုးရှိပါတယ်ဒါတော့ပြောရင်၄မျိုးလုံးပြည့်အောင်ပြောကိုလိုချင်တဲ့အကွက်ကလေးတကူတည်းထည့်မပြောနဲ့ဒါတော့အဲ့ဒါလိုလေးကိုပြောတဲ့အခါကျတော့လူတွေကဟော ဒီဘုန်းကြီးပြတာမှတရားဒီဘုန်းကြီးပြတာမှတကယ်အဆက်ဆိုပြီးတော့မှဟာကြိုက်ပါလေတော့တတိပြုအဲ့ကြမှာဒါတော့အဲ့ဒါဟာအဲ့ဒီလိုမျိုးပြသခြင်းဒီဥစဉ်ထင်တယ်ကို့အတွက်အာယုံညွတ်အောင်လို့နီးသက်ထွင်ပြတယ်လို့ဖြစ်တဲ့အတွက်ဒါမပြကောင်းဘူးဒါမလို့ကောင်းဘုရားတရားတွေကိုဖြစ်စည်းတာနဲ့အတူတူပဲနိမန်လမ်းမှန်ပြနေတဲ့သရောသမတော်ကြီးတွေကိုလည်းပဲပြမရသည်ကြားတယ်နော်ဒါကြောင့်ဒါမျိုးတွေကမလို့အပ်တဲ့ဟာမျိုးတွေဒါကြောင့်ကောင်းပြီဒီ ဒီတတကတံပဇင်ညင်ထဲမှာတံပဇင်ညင်၄မျိုးတွေကတပ္ပရတတကတံပဇင်ညင်အရာပြောထားတာတော့ရှိပါတယ်တို့မိမိကျင့်စဉ်တရားကျင့်စဉ်နဲ့ပတ်သက်ပြီးတော့အနှောက်အယှက်ဖြစ်လို့ရှင်ဒါပြင်ရပြုရတာမျိုးရှိပါတယ်နော်ဒါတော့ပြင်တယ်ပြုတယ်ဆိုတဲ့အခါမှာဒီမိမိအနေနဲ့ကတော်ယုံတန်ယုံကလေးကိုတီးခံပြီးတော့ရှုနေလို့ရှိရင်တဖြည်းဖြည်းနဲ့နားရကျင်တဲ့ဝေဒနာဆိုတာလည်းပဲတီးခံနေလို့ရှိရင်တဖြည်းဖြည်းနဲ့သူကကိုယ့်ရဲ့ဘာခေါ်မလဲတီးခံနေမှု စွန့်ရည်အောက်မှာနေသွားတာပဲ under control ဖြစ်သွားတာပဲသူဘာသာသူလေးပဲသူကတမင်္ဂလာကြီးသိခံနေရတာမဟုတ်တော့ဘူးเนาะဒါတဘာဝပဲအေးဒါပေမဲ့ဟာတော်ကြပြင်းလိုက်တော်ကြပြင်းလိုက်ဆိုရင်နောင်လည်းပဲထိုင်နေတဲ့စွမ်းရည်မတက်သလိုတမာဒီလည်းမဖြစ်တော့ဘူးနှစ်ဖက်လုံးရှုံးတာထင်တာကတော့ပျော့ပျော့ကလေးပေါ့ပေါ့ကလေးနဲ့နေလဲရတာဟာကောင်းတယ်လို့ထင်ပေမဲ့တကယ်တမ်းစီစီပေါ့စီစီလေးနဲ့တွေးကြည့်ရင်အဲ့ဒီအကျင့်ဒီနော် ထိုင်နိုင်မှုစွမ်းရည်လည်းတက်မလာဘူးတမာရီအားလည်းတက်မလာဘူးနှစ်ဖက်လုံးကြတယ်ဒါတော့မိမိမှာတော်ယုံတန်ယုံဒုက္ခကလေးတွေဆိုတာဟာတိခံပြီးတော့ရှုရတယ်ဒါကိုပဲခံတိခံရင်နိဗ္ဗာန်ရောက်ပါတယ်လေတိခံရင်နိဗ္ဗာန်ရောက်အဲ့တော့ထို့ကြောင့်ဒုက္ခဝေဒနာဖြစ်ရင်စွန့်နေသမျှတိခံရှုရမည်တဲ့ဆိုတော့ကြီးကနော်ထို့သောတိခံခြင်းသည်ခန္တီတံဝရလို့ခေါ်တယ်ပါတယ်လေ တန်ဝရ၅မျိုးရှိတဲ့တမခန္တီတန်ဝရလို့ခေါ်တယ်အတ္တကိလေသာမဖြစ်ပါဘူးတဲ့ဒီလိုဟာမျိုးတရားအားထုတ်တဲ့အခါမျိုးမှာတိခံပြီးတော့ရှုတာဒီအတ္တကိလေသာမဖြစ်ဘူးတိခံပြီးရှုနေခြင်းအတွက်တမာရီလည်းအဲထိုင်နိုင်မှုစွမ်းရည်လည်းပဲပေါ့နော်တက်လာတယ်ပြီးတော့မှတမာရီလည်းတက်ပါတယ်မြတ်စွာဘုရားကအတ္တကိလေသာဖြစ်တယ်ဆိုတာက criteria ကဘာလဲဆိုရင်အနာရိယောအနတ္ထအဲ့ဒီနှစ်ချက်နဲ့ တိုင်းထွာရမယ်ဒီမှတ်ကြောက်နဲ့တင်ကြည့်ရမယ်မိမိအားထုတ်နေတဲ့အကျင့်ဒီအနာရိယောလားအာအနာရိယောလားလို့မေးနေတာမဟုတ်ဘူးဘုရားကိုယ်နဲ့ကချမှတ်ပြီးကျင့်ကြတာအရိယာတွေကျင့်နေတဲ့အကျင့်ဒါအနာရိယောဟုတ်ရဲ့လားဟုတ်ဘူးရဲရဲတာကျင့်ဘုရားလည်းချမှတ်တယ်အရိယာတွေလည်းကျင့်နေတယ်ဖြစ်သွားတဲ့အရိယာတွေလည်းမရွတ်နိုင်တော့အနာထတန်ဤတော်လားအကျိုးမရှိဘူးလားဆိုတော့လေမဟုတ်ဘူး စ조사ရင်အဖြေရှိတယ်အကျိုးရှိတယ်ညံတူးဖြစ်နိုင်တယ်ပန်းနိုင်ရှိတယ်ဒါဒီ criteria နှစ်ခုထဲမှာမဝင်ဘူးမဝင်တဲ့အတွက်ကြောင့်အတ္တကိလမထာမဖြစ်ဘူးဒါပြောတာဒါကြောင့်မလို့မြတ်စွာဘုရားတောင်မှာဒီအတ္တကိလမထာဒီဒုက္ခရစီရဲ့ကျင့်တော့ကတခုပြောထားတာရှိတယ်မို့လားငါဘုရားတောင်မှာလေးသိချင်းတဲ့ကဘာတသိမ်းဖြီထားတာတောင်ဒီလိုတော့ကျင့်ရသေးတယ်မင်းတို့နောက်နောက်သားတွေလည်းကျင့်ဖို့ကိုမပြင်းကြနဲ့မပေါ့ကြနဲ့ဆိုတဲ့သဘောကို ပညာပေးခြင်းလို့သင်ခန်းစာပေးခြင်းလို့ကျင့်ပြတာလို့ဦးဇင်းရှိရပြောကြတယ်မဟုတ်လားအဲ့ဒီဟာကိုအတူယူစေအောင်လို့လို့ပြောတာအကျိုးရှိမဲ့လို့ဆိုရင်ကြည်ဘုရားတောင်ကျင့်ရသေးတာပဲတို့ဘာလို့မကျင့်ရမှာလဲဒီစိတ်ပေါ်စေခြင်းတာဆိုတော့မြတ်စွာဘုရားကတောင်ဒါကိုဒီ legacy လေးပေါ့နော် legacy လေးကိုခြံခဲ့ခြင်းတာဒီကောင်းတဲ့တမိုင်းကြောင်းလေးကိုခြံခဲ့ခြင်းလို့ तू ကရှိရကျင့်ပြတာဒါတော့အဲ့ဒီဘုရားကစောစောကထားခဲ့ခြင်းနဲ့ အမတန်ကောင်းတဲ့အစဉ်လာကောင်းတွေကိုလည်းပဲခုနကပြောတဲ့ပုံကိုယ်တွေတွေ့ဆိုရင်ပယ်ရသည်မကြဘူးလားပယ်ရသည်ကြတယ်ဒါကြောင့်ဦးဇင်းတို့ပြိတ္တာများအနေနဲ့အဲ့ဒီလိုမျိုးပြောခဲ့တယ်ဆိုရင်တော့နားတော့ထောင်လိုက်ပေါ့ဗျာဆန့်ကျင်ပဲလှုပ်ရှားမလို့ပါဘူးကိုတိထားပြီးသားဆိုရင်မလိုက်ဝင်မရှိတာပဲဟုတ်တယ်မလားဒီကျင့်စဉ်မျိုးကိုမကျင့်ရုံပဲရှိတာပဲကို့အတွက်ဆင်ခြင်မှုရတယ်ရံဖြစ်ဖို့ဦးဇင်းကတိုက်ပေးတာမဟုတ်ဘူးနော်တော့ကြဥဩဒရာဒီလိုပြောတယ်သူတင်တဲ့ကောင်ကကြားပြီးတယ်အရှင်မြတ်ပြောတာမှားတယ်လို့ကက်ကက်လောင်မြတ်သွားရံမတွေ့ကြနဲ့ဥဩဒရာပါအဆက်ပါနေဦးမယ် ဟုတ်လားဘိုင်ဝမ်ခါဝါနဲ့ပါသွားလိမ့်မယ်ကိုသိထားဖို့ကိုလိုက်နာဖို့ကိုရှောင်ခြင်းဖို့ပြောပြတာကောင်းပြီဒါတော့မိမိတို့အတ္တကလိမတ်ထာရဲ့ standard ကိုလည်းမိမိဘလို့နဲ့တတ်မှတ်တယ်လဲဆိုတာသိပြီဒါကြောင့်အောက်ကတပ်ပါသဝတုံမှာခန္တီတံဝရအတိုင်းအပိုင်းကလေးရှိတယ်တိခံရခြင်းနဲ့ပတ်သက်ပြီးတော့အဲ့ဒါလေးကိုမြန်မာပြန်လေးပြိဿဖတ်ကြည့်ပါဦးရဟန်းတို့ À ah, ma fille, combien hein? within ခုနကဟိုဟိုစလုံးမှားနေအဖြစ်ကုန်ပြန်မဖြစ်ကုန်လို့ပြင်လိုက်ပါနော်။ကောင်းပြီဒါတဗ္ဗသဝတုတ်ထရမေဇိမနိကေထဲမှာပါတယ်နော်။အဲ့တော့မေဇိမပါဏတာထဲမှာပါတယ်တဗ္ဗသဝတုတ်ဆိုတာရှိတယ်။အဲ့ဒီထဲမှာခန္တီတံဝရအကြောင်းတွေပါတယ်။ဒါတော့ဦးဇင်းတို့ဒီဘဝလွတ်မြောက်ရေးအတွက်ကိုကလေးလေးနက်နက်ကျင့်တော့မယ်ဆိုရင်မိမိတို့ကျင့်စဉ်ကိုတွန်းအားဖြစ်စေမဲ့ခွန်အားဖြစ်စေမဲ့ ဒီလိုတုတ်တန်မျိုးဒီလိုတရားမျိုးကိုနာကြပါနော်ကိုယ့်ဘာသာကိုလည်းမသွားခင်ကတည်းကလို့ဒါ preparation အနေနဲ့နားထောင်ထားတဲ့နဲ့သိထားတဲ့နဲ့ဖတ်ထားတဲ့နဲ့ဓမ္မတာငါတို့ဝိရိယကိုဘယ်လောက်တင်ရမှာလဲဆိုတာသိတာဒါမှမဟုတ်ဆိုရင်ဟမ်လုံငါမစားသေးဘူးဟွာလေးဖြစ်တာဒီဟာလေးဖြစ်တာနဲ့တခါတည်းဟိုဘာလို့ခေါမလဲနောက်ကိုလှည့်ခြင်းနေပြီစတောင်းမစားတာတောင်းမထွက်ရသေးဘူးနော်ဒါတော့ဒီမှာဒီ ဦးဇုံတို့ဒီဟာလေးကိုမပြောခင်မှာတခါပြောဘူးလို့ထင်ပါတယ်မကြသေးခင်ပြီးခဲ့တဲ့အောင်လေးငါလအဝါလေလောက်ကဆိုတော့အဲ့လောက်ရှိပါပြီထားပါတော့နော်ဒီဇူလိုင်လလောက်ကလည်းအောင်းမိတယ်ဘာမှပြည့်စရာတော့နှစ်ပါလာတော့သူဦးဇင်းနဲ့လည်းရင်းနေတော့ဒီပဲရောက်လာအဲဦးဇင်းဟိုနာဒီနာလေးလိုက်ပို့စကားပြောပြတော့သူဘာပြောလဲဆိုရင်သူ့အတွေ့အကြုံပြောတယ်သူကတေးမလောက်ယောဂဖြစ်တယ် တင်မလောက်ယောဂဖြစ်တယ်ဆိုတော့ तू ကစာချနေတဲ့စာချဘုန်းကြီးပေါ့နော်ကြောင်းတယ်လည်းရှိတယ်ဒီမန္တလေးသာသနာတက္ကသိုလ်မှာလည်းဘာဘာရုပ်တွေပါတယ်လို့နောက်တော့အဲ့ဒီကနေအနားယူပြီးတော့အခုစာချတဲ့လုံလက်ခတ်ကြော်ရင်ပေါ့လေစာချတဲ့လုံပဲပြန်လုံတယ်သို့တော်လည်းပဲ तू အတိုင်းဒါလေးနဲ့ तू ကဘာလုံလာတယ်လဲဆိုရင် तू သေးပြီးလို့ထားတဲ့ယောဂတခုဖြစ်တဲ့အခါမှာဟာသူ့ကိုယ်ကို तू တိလိုက်တာဘာမှမပြင်မထားသေးဘူးလို့သိတာရန်တပအနေနဲ့သာသနာမှာဒီလောက်နေပြီးတော့မှစာရိပတ်တွေချနေတယ်ဆိုရင် ကိုကိုကိုတော့အားကိုလောက်เสียရှိတယ်ရေလို့ထင်ကြတာပဲဒါဦးဇင်းတို့ဘက်ကပြောပြနေတာနော်ဒါတကယ်ကိုမှဒါစာချတယ်ဆိုတဲ့အလုပ်ကလည်းအမတန်ပင်ပန်းတာအမတန်ဆင်းရဲပါတယ်နော်အမတန်သိခံရပါတယ်ဒါအဲ့ဒါလိုလှုပ်ထားတဲ့အခါမှာဒီကုသိုလ်လောက်ကတော့ तू အားရပြီရလောက်ပြီငါတော့တည်ရဲပြီရေလို့မဖြစ်ခင်တော့ကတော့ तू လည်းပဲဒီလိုယူဆထားမှာပေါ့နော်ဒါပေမဲ့တကယ်တည်တော့မဲ့အချိန်ကမှဘာမှရှာမရဘူးလေကိုဆွဲဆုပ်လိုက်တယ်လို့ အားရလောက်တာမရှိဘူးပေါ့ဗျာသူထိတ်လိုက်မှုဖြစ်တာအဲ့ဒီချက်မှာငါတော့လိုသေးတယ်တေရဲလောက်အောင်ကတတ်တိမကောင်းသေးဘူးဆိုပြီးတော့ပြန်ပြီးတော့နေကောင်းတဲ့အချိန်ကမှနော်တရားချက်တရားထုတ်တော့တာပဲတရားထုတ်တော့သူ့ရဲ့ခန္ဓာကိုယ်ကလည်းအားနေတဲ့ခါထိုင်အားထုတ်တာလမ်းလျှောက်အားထုတ်တာသိမလုံနိုင်ဘူးမလုံနိုင်တော့တင့်တော်သလောက်ပေါ့နော်လမ်းလျှောက်တာလေးလုံဒါပေမဲ့ထိုင်ရတဲ့အချိန်ရသလောက်ထိုင်တယ်မရတဲ့အချိန်ပြက်လက်လန်အားထုတ်တာအားထုတ်တော့နည်းနည်းလေးအားထုတ်လာတာလဲကြာပြီ ဆိုတဲ့အခါကျတော့တနေ့မှနွေရာသီလည်းဖြစ်တဲ့အခါကျတော့ तू ကဒီလိုဖြာလေးမှာပေါ့နော်တင်ဖြာလေးမှာ तू ကသင်္ကန်းပါပါလေးဟိုရင်လုံးပြီးတော့ခေါင်းလေးဟိုရင်လည်းပက်လေးလေးလှမ်းရင်းနဲ့အားထုတ်တာဒါတော့ तू ကြော့လက်ပြင်နှစ်ခုကြာကြော့မှ तू မီးစားနဲ့ထိုးတယ်လို့ပူးလာတာဒါတော့ तू ကစောစောတယ်လို့စက်ကလည်းတင်ပြီးသားဆိုတော့နော်မင်းဖြစ်လို့တော့ငါမသေးနိုင်ဘူးသေရင်လည်းငါတို့ကအားထုတ်လို့ပဲသေမယ်ဆိုတော့လုံးဝမလှုပ်ဘူးဖြုတ်လည်းမဖြုတ်ဘူးတဲ့ အရှင်ကလည်းရနေတာအဲ့တော့ပထမပူတာဟာမိသားနဲ့ထိတ်နဲ့ကိုထိုးသလိုကိုအသားထဲကိုရောက်တဲ့လောက်ထိပူတာနောက်တော့အဲ့ဒီဒီလက်သီးစိုးလောက်ရှိတဲ့ဝမ်းဝမ်းကြီးမိစာကြီးထိုးသလိုကတဖြည်းဖြည်းတဖြည်းဖြည်းနဲ့သူကပယုတ်စီများပူပြီးလို့ရှိရင်အပူကျသွားရင်ဘာဖြစ်သွားလဲအဲအဲ့ဒါလိုဖြစ်သွားတာတဖြည်းဖြည်းနဲ့အပူကခွာသွားတာနော်ခွာသွားပြီးတော့အဲ့ဒီအကြီးလည်းပဲသူကဝမ်းဝမ်းအကွင်းကြီးဒီနားတဝက်ကြီးကအေးအေးကြံနေခဲ့ပြီးတော့စစ်အားထုတ်တာ မလုပ်ဘူးအဲ့ဒါတော့ပျောက်သွားတော့ तू ဖောင်းပင်လေးပေါ်တော့ထွက်လေဝင်လေးလေးပေါ့နော် तू ကထွက်လေဝင်လေးလေးဖြန်းပြီးတော့ရှူတယ်ရှူပြီးတော့ तू နိုင်လေးစီးလို့ကြည့်လိုက်တဲ့အခါကျတော့ तू ကြောအောင်မှာပြည့်စိတ်ပုံအပုံကြီးဖြစ်နေတာပြည့်စိတ်အပုံကြီးဘာဖြစ်လို့လဲနွေရာကြီးဆိုတော့အိုက်တဲ့အခါကျအဆိုတက်ရှိတဲ့နေရာပြည့်စုံတယ်ရောက်လာဖြာအောက်ကနေတက်လာပြီသူ့ကိုကြိုက်တာအဝိုင်းကြီးတယ်မုံပြတဲ့လက်လောက်ကြီးရှိတယ်ဒါပေမဲ့သူ့စိတ်ထဲမှာတော့ဒီဒိုးလောက်ပဲသွားထင်တာအပူထင်းစာဒီဇိုင်းထိတ်လောက်ဆိုတော့ကန်ကြီး ထောက်သူသိခန္ဓာနော်နဲတာမဟုတ်ဘူးဒါပေမဲ့အလကားသိခန္ဓာမဟုတ်ဘူး तू ကစောစောတုန်းကသေဘဝကိုရောက်ထားတဲ့သူမကြောက်သေဘဝကိုရောက်တယ်မယ်ဆိုတော့ဒုက္ခအကြီးကြီးကိုတွေးပြီးတဲ့အခါမှာပြုစိတ်မုံပြတဲ့လက်လောက်အပုံကြီးလာကြိုက်တာကိုကယုကိုမဆိုင်တော့တာဒါကြောင့်ခင်ဗျားတို့တရားထုတ်မယ်ဆိုရင်ဒါကိုကိုကလည်းဒီလိုပဲဆုံးပါတယ်နော်အားထုတ်တော့မယ်ဆိုလို့ရှိရင်တော့အဲ့ဒီလိုလေးတင်းပြီးမှအားထုတ်မှသာလဲတင့်ကတင်းမဲ့အကျိုးလည်းရှိမယ်ဘာမှမပြန်ရသေးမဆင်ရသေးဘူး အေးတာနဲ့ပြန်ခြင်းပြီးနှာလေးစီးတာနဲ့ပြန်ခြင်းပြီးချောင်းလေးဆိုရင်ပြန်ခြင်းပြီးနော်အမ်ဘာမှမဖြစ်သေးပြန်ခြင်းပြီးကပြန်မှုကခြေတလန်းကအပြင်ဘက်ထွက်ပြီးအမ်ဖုံးကလည်းပါတော့ညချင်ခေါ်မလားနားထောင်လည်းပြန်ပြီးမမြင်ကြောင်ဆောင်းနေရအေးလေးအိမ်မာနေနေတဲ့နဲ့ဆောင်းကြောင်းလာတာပဲတော်ပါသေးတယ်ဒါတော့ယောဂီကစက်ခုံတွေမချဘူးဘုန်းကြီးကပြန်ချနေရတယ်ဘာဖြစ်လို့လဲသူတို့လောက်တာမြင်ပါဆိုလို့အဲ့လိုပြန်ဖြစ်တယ်ဆိုတော့စိတ်ဆိုတဲ့အမျိုးကဒီလောက်ပြေးနေကမှတော့ နော်ကို့ဘာသာကိုတောင်းမအောင်မအခုမှဖင်တနွေးမထိုင်သေးဘူးတခါတည်းပြေးဖို့ကပြင်းနေပြီတယ်လီဖုန်းကဆင်းနေပြီဆိုဘလို့လို့ဒီစိတ်ကငြိမ်မလို့ဘယ်လိုလုပ်တမာရီရရမလို့ဒါကြောင့်မလို့စိတ်မပြတ်ရင်တရားလည်းမရဘူးနော်ဖောင်ဖြစ်ရတယ်ယတိပြတ်ရတယ်ဒါဥစဉ်ပြောတယ်ခမရတို့တရားအထုတ်မယ်ဆိုရင်အင်္ဂါအကြောင်းတွေကိုအကြောင်းဘောက်မှာချိတ်ပြစ်ခဲ့ပြန်မပြန်ဖြုတ်ယူသွားလို့ပြောတာဒါလည်းမရပါဘူးအထုတ်အင်္ဂါအထုတ်တော့ဖြေထားပြစ်ခဲ့ပါတယ်ပါတာတယ်လီဖုန်းလေးပါတာပါကြံတာတော့မပါပါဘူးဘယ်လိုလုပ်တရားရမလဲ ဒါကြောင့်တရားထုတ်တယ်ဆိုတာခန္တီတံဝရတိခါမှာဖြစ်တယ်ဆိုတာသိစေခြင်းလို့နော်ဦးဇင်းကဒါကိုပြောပြတာတင်းတယ်လျောက်ပအောင်ဆင်ခြင်၍အချမ်းအဘူးဟောလာပြီကဲအချမ်းဘူးလည်းတိခံရမယ်စာရာကိုလည်းတိခံရမယ်မြစ်ဒေးချင်းတွေလေပူဓာတွေနေပူဓာတွေမွေတွေကင်းနေတန်းနေတွေ့လည်းတိခံရမယ်တဲ့မြတ်စွာဘုရားတရားရဖို့အတွက်ဆိုရင်သူတစ်ပါးတွေကအပြစ်ဆိုကဲ့ရဲ့လို့ရှိရင်လည်းပဲတိခံရမယ်မဲလာသေးတဲ့ယောဂီတွေကရှင်ဘုရားဟိုယောဂီကဒီလိုမျက်စောင်းထိုးကြည့်တယ်ဘုရား။အိုးကို ကိုကသူ့ကြည့်လို့မြင်တာမကြည့်ဘဲနဲ့စက်ခုံတွေချမှတ်နေပါလားလို့မြင်လဲမြင်နေမှတ်ပါလားဆိုအဲ့ဒါကြတော့လူဘာမှမပြောအေးလေကိုလို့ကိုလို့ပေါ့ဒါကြောင့်သူများဆဲဆိုရင်တောင်မှတီးခံဖို့မြတ်စွာဘုရားပြောတာပြစ်တင်ဆွဆွဲဆဲရသောစကားကိုလည်းပဲတီးခံရမယ်ခင်ဗျားတို့အဲ့ဒါရသိခြင်းလို့ဖာခိုင်းတာအလကားမဟုတ်ဘူးနော်ပေါ်လာသည့်ကိုဆင်းရဲကြမ်းတမ်းသည့်ခက်တမ်းသည့်ဒုက္ခဝေဒနာနဲ့အသက်ကိုပင်စစ်ဖတ်လေอืม ခမရတို့ဒါအဝေးကြီးရှိသေးတယ်အဲ့ဒါနဲ့ဆိုင်ဟုတ်တယ်မလားထိတ်ဆုံးကအပူအေးနေကိုပြေးတာဘာဖြစ်လဲလဲမသူပြန်တော့မယ်ပြောပဲနှာစီးလို့တဲ့ဩတရားတော်တော်ရတော့မယ်နှာစီးတိုင်းနဲ့တောင်ပြန်ပြေးပြီချောင်းဆိုးလို့ဘုရားတင်မြကူမှဆိုလို့အေးကောင်းပါတယ်လေဟုတ်လားကူးတတ်တဲ့ယောဂဆိုတော့ပြန်တာပါဘာဖြစ်မပြန်နဲ့လို့ပြောလဲနေမှာမဟုတ်တာဟုတ်အဲ့တော့ကောင်းပါတယ်လေဒီကောင်အိမ်ကြမစေးတော့တာပေါ့ဘိုးသက်တာအဲ့လိုပဲပြောလဲရတာပဲဒါပေမဲ့နော်တကယ်အထုတ်တော်မယ်ဆိုလို့ရှိရင်ဒါကိုပြောပြတာ ယင်းတို့ကိုတိမခံနိုင်သောယဟန်သည်ယင်းတို့ကိုတိမခံနိုင်သောယောဂီသည်ကိလေသာအာသောတရားများဖြစ်ပွားကုန်၏တင့်တင့်လျောက်ပတ်စွာဆင်ခြင်နိုင်သောယဟန်အားယောဂီအားမဖြစ်ပုံနဲ့ဟုတ်တယ်မို့လားဤသို့အာသောတို့ကိုတိခံခြင်းတိခံခြင်းခန္တီတံဝရဖြင့်ပယ်အပ်ကုန်၏တဲ့ဖြစ်ပေါ်လာရင်အဲ့လိုအခက်အခဲမျိုးတွေဆိုလို့ရှိရင်ကိုယ့်ရဲ့ဒီတိခံမှုဝိရိယနဲ့နော်ဒါဝိရိယမျိုးပယ်ရမယ်တဲ့ကိုသွားမဲ့လမ်းစဉ်ကိုဒါတွေကိုဖြောင်းဖြောင်းကြော်ဖြတ်သွားရမှာ ဒီလိုခက်ခက်ခဲခဲကိုကြော်ဖြတ်သွားမှသာလေအဲ့ဒီလိုကြော်ဖြတ်မှုကိုအောင်မြင်မှုပန်းတိုင်လို့ခေါ်တာစူးစမ်းမှုမရှိဘဲရတဲ့ဟာကပန်းတိုင်လို့ခေါ်ပါမလားခေါ်ဘူးလုံလဝိရိယမဆိုင်မထုတ်မလို့ရဘဲနဲ့ရတဲ့ဟာက အလကားအချောင်သမားဝါဒဒါကိုပန်းတိုင်လို့မခေါ်ဘူးပန်းတိုင်ဆိုတာစူးစမ်းမှုအခက်အခဲဖြတ်ကျော်မှုတစ်ခုရှိကိုရှိရမယ်အခက်အခဲစူးအခက်အခဲမဖြတ်ကျော်ဘဲနဲ့မကြိုးစားဘဲနဲ့ဝိရိယမစိုက်တော့ဘဲနဲ့ရတဲ့ဟာအလကားအဲ့ဒါအချောင်ပန်းနိုင်မယ်ဘယ်တော့မှအဆက်မဖြစ်နိုင်ဘူးနော် ကောင်းပြီဒါတော့အခုနကစကားလေးကမဆုံးသေးဘူးဒီဘုရားလက်ထက်တုန်းကဂေါသင်ကအင်ဂျင်တော်ကြီးတွေမှာနေတဲ့အခါတုန်းကနော်ဂေါသင်ကတုတ်တန်လေးတခုရှိတယ်တုတ်တန်တခုရှိတယ်အဲဒီတုတ်တန်နဲ့အကြောင်းကဘာလဲဆိုရင်မြတ်စွာဘုရားနဲ့တကွဘယ်သူရှိလဲရှင်သာတိဗုဒ္ဓရာရှိတယ်ရှင်မောက္ကလရှိတယ်ရှင်မကတ္တပရှိတယ်ရှင်နုရုဒ္ဓရှိတယ်ရှင်ယေဝရရှိတယ်ရှင်အာနန္ဒာရှိတယ်နော်အဲ့ဒီပုဂ္ဂိုလ်တွေကသူတို့အဲ့ဒီအင်ဂျင်တော်ကြီးတွေမှာအမတန်လှတဲ့အင်ဂျင်တော်ကြီး အင်ဂျင်တို့ရတခါတည်းပွင့်ပြီးအပင်တွေလည်းလှအရွတ်တွေကလည်းတခါတည်းစိမ့်ဆိုးပြီးအပင်တွေကပွင့်ပြီးတော့ခါတည်းအင်ဂျင်တို့ကြီးဆိုတာခါတည်းရဲနဲ့ဒါလက်ပံပွင့်ကြီးတွေလို့အဲ့တော့အပင်တွေကလည်းပဲအရွတ်ဒီအပင်လုံးကြီးတွေရောအရွတ်တွေရောအပွင့်တွေရောလှနေတဲ့ခါတို့အဲ့တို့ကြီးတွေမှာသွားတရားထိုင်နေကြတာညနေပိုင်းလေးကြတော့ဒီဒါပါတော့နော်ဒီရှင်မောကလန်ကြီးကရှင်မကတ္တပကြီးခေါ်ပြီးတော့ရှင်သာတိဗုဒ္ဓရှင်သွားကြစို့ညနေပိုင်းလေးဆိုတော့တရားထိုင်ပြီးလို့နေဝင်ရုပ်ရည်နေမှာပေါ့ သူ့ရှိသွားရင်တရားနာလိမ့်မယ်အကုန်လုံးသူတို့ကြံတဲ့ရဟန္တာတွေလည်းပဲလိုက်သွားကြတယ်အဲ့တော့အဲ့ရှင်သာရိပုတ္တရာရှင်းမှာထိုင်ပြီးတော့ဒီအင်ဂျင်တော်ကြီးကိုဘယ်လိုရဟမျိုးများအလှဆင်နိုင်မလဲပင်ကောကတော့လှနေပြီးသားပိုလှအောင်ဘယ်သူဆင်နိုင်မလဲဆိုတော့အဲ့ဒီမှာတဘာချင်းမေးတဲ့ခါကျတော့တူတူပြောကြပါစို့ဗျာရှင်အနန္ဒာမေးတော့ရှင်အနန္ဒာကပိရိကသုံးဖို့နဲ့အလုံးစုံကျွမ်းကျင်တဲ့ယဟန်တွေကဒီအ내အတိတ်ပဲတွေကိုဆင်ကျင်ပြီးတော့မှနေလို့ရှိရင်ဒိအင်ဂျင်တော်ကြီးပိုလှလိမ့်မယ်ဒါသူ့ရဲ့ထင်မြင်ကြီးသူကပိရိကသုံးဖို့ဆောင်ကိုအဲနောက်တော့ ရှင်ယေဝရမေးတော့ရှင်ယေဝရဆိုတာကတဘာတဲ့နေတဲ့နေရာမှာ तू ကအမတနှစ်သက်တော့ဟာတဘာတဲ့ကိန်းအောင်မွေးလျော်ပြီးတော့ဇန်နေဝင်စားနေရရင်ဒါတီအိမ်ချင်းတို့ရပိုတင့်တယ်လိမ့်မယ်ဒါ तू ကတဘာတဲ့နေတာကြိုက်တဲ့လူရှင်နုဒ္ဒတာကြတော့ဟာဒိဗစိကုအဘိညာဉ် तू ကဒိဗစိကုအဘိညာဉ်ရထားတာဒိဗစိကုဘိညာဉ်ကိုဝင်စားလောကလောကကြီးတစ်ထောင်ရှိသည်မြတ်အကုန်လုံးကြည်ပြီးတော့နေရင်ပို့ပြီးတော့မှလှလိမ့်မယ်အာရှင်မကတ္တပကြတော့ तू ကဘာပြောလဲရှင်မကတ္တပကြတော့ဒူးတင်အရာမှာအေဒီတဲ့ဆောင်ဆိုတော့ ဒုတင်73ပါးကိုကျင့်ပြီးတော့သီလသမာဓိပညာအကျင့်စဉ်နဲ့ကျင့်ကိလေသာအတော်ကင်းအောင်လုံနိုင်ရင်ဒီအင်ဂျင်တော်ကြီးပိုတင့်တယ်လိမ့်မယ်ဒါသူကဒုတင်ဆောင်မကြောက်ရှင်မောကလန်ကြတော့အော်သမပတ်တွေဝင်စားပြီးတော့နေရင်ပို့ပြီးတော့တင့်တယ်လိမ့်မယ်မော်နော်အဲရှင်မောအဲ့ဒါတော့ကျန်တဲ့ပုဂ္ဂိုလ်တွေကဖြည်ပြီးပြန်ရတာတပြိုအရှင်ဘုရားကရောရှင်သာရိပုတ္တရာကြီးပြန်ပြီးတော့အေးတဲ့စိတ်အလိုကိုမလိုက်ဖဲနဲ့ကိုကစိတ်ကိုထိန်ချုပ်ပြီးတော့သမပတ်တွေဝင်စားပြီးတော့နေရရင် အကောင်းဆုံးဖြစ်လိမ့်မယ်ထင်တယ်ပို့ပြီးတော့အင်ဂျင်တော်ကြီးလှပတင့်တယ်သွားလိမ့်မယ်ဆိုတော့အဖြေကတယောက်နဲ့တယောက်တစ်ပါးနဲ့တစ်ပါးမတူဘူးမတူတော့ကိုင်းတာဆိုဘုရားရှေ့သွားကြစို့ဆိုတော့ဘုရားရှေ့သွားတာဘုရားရှေ့သွားတဲ့ခါကျတော့ဘုရားကနေပြီးတော့မှပြောတဲ့စကားလေးခမရတို့ဖတ်ကြည့်အဲ့ဒီမှာသာရိပုတ္တရာအဲ့ဒီကဖတ်ရ တော်ပါပြီအောက်ကကတော့နော်ဒါမြတ်စွာဘုရားပြောတဲ့စကားပဲဒါတော့မြတ်စွာဘုရားကဘယ်လိုယဟန်မျိုးကအလှဆင်နိုင်လိမ့်မလဲဆိုတော့အရင်ရန်တာကြီးတွေပြောသွားတာကိုလည်းလက်ခံပါတယ်အေးမင်းတို့ဟာလည်းမင်းတို့နီးနေမင်းတို့မှန်ပါတယ်တဲ့ဒါပေမဲ့မြတ်စွာဘုရားပြောတာကတော့သူတို့တို့ကတော့ရန်တာပြောသွားတော့ကိစ္စမရှိဘူးလေဒါတော့ကြံတဲ့ပုံကိုယ်တွေရန်တာဖြစ်ဖို့ဘဝကလွတ်မြောက်ဖို့ကျင့်ကြတဲ့ပုံကိုယ်တွေအတွက်ကိုနီးပေးတာအဲ့ဒါကြောင့်မလို့အဲ့ဒါကခင်ဗျားတို့ကျုပ်တို့နဲ့ဆိုင်နေတယ် ဟုတ်တယ်မို့လားဆိုင်တဲ့အတွက်ကြောင့်မလို့ဒါသိစေခြင်းလို့ပြောတာဖះပြောတဲ့စကားထဲမှာတေချာစဉ်းစားကြည့်နော်မိမိရဲ့စိတ်ကကိလေသာအသောကနေမလွတ်သေးသမျှကာလပတ်လုံးနဲ့ဆိုလိုတာကတော့ရန်တပအနေနဲ့ပြောတာဗောလေဆွမ်းခံရာကပြန်လာပြီးလို့ရှိရင်တပည့်ကလေးပါလေးစိတ်နေရာထိုင်ခဲ့ပြုပြင်ပြီးလို့ရှိရင်ကမ္မထမ်းကြောင့်ဝင်ထိုင်ထိုင်ပြီးလို့ရှိရင်ထိုင်ကာနီးလေးမှာအဋိဋ္ဌာန်သာပြောတာထိုင်ကာနီးလေးမှာနော်အာနာပါနာလေးလုပ်တော့မယ်ဆိုရင်ကြာကြာနာနာထိုင်ပြီးတာနဲ့ gain ဟောဒီတထိုင်အတွင်းမှာကိလေသာမစင်ရင်အာသောကင်းကငါ အာသောတရားကငါစိတ်မလွတ်သေးရင်တော့ငါဒီတင်မလဲခွင့်မဖြုတ်တော့ဘူးဆိုတဲ့ဇွဲနှစ်ဘက်ဝိရိယမျိုးပြောတာဒီလိုစိတ်မျိုးနဲ့လှုပ်လှုပ်လို့ရှိရင်အဲ့ဒီလိုရဟန်းမျိုးများဒီအင်ဂျင်တော်ထဲမှာရှိခဲ့မှဆိုရင်ပို့ပြီးတော့တင့်တယ်ပါတယ်တဲ့ခိုင်အဲ့ဒါခင်ဗျားတို့ကျုပ်တို့တွေပြောတာနော်ဒါတော့ခင်ဗျားတို့ကျုပ်တို့လောရမယ်ဝိရိယကအခုနာကနာစီတာနဲ့ချောင်းဆိုတာနဲ့ပြန်ဖို့ဟုတ်ရလားဘုရားအလိုတော်ကြားရင်တော့အဲ့ဒီအတိုင်းပဲဒါခင်ဗျားထိုးထိုးတုတ်တာနေတဲ့မှာညွန်ပြလို့ကျုပ်ကထည့်ပြထားတာ သုံးဖို့ဆိုရင်နည်းနည်းလေးဖြစ်တာနဲ့ပြန်ပြေးဖို့ပဲရှိတော့တယ်ဘယ်လွယ်မလဲဟုတ်တော့မဟုတ်လားကောင်းပြီဒါကြောင့်ဦးဇင်းအောက်ကနေအပိုထည့်ပေးလိုက်တယ်ဤသုတ်တန်နဲ့အဲ့ဒါလည်းဖတ်ကြည့်ပါဦးအ ကဲခမရတို့ကျုပ်တို့လို့ဆိုရင်တော့ဒီအင်ဂျင်တော့တဲ့အလှဆဲမိုးနေတဲ့သာသာအနာတောင်မကတ်တဲ့တော့ဟမ်ဘာဖြစ်လို့လဲလာကြရတယ်လို့ရွေးချယ်ကိုမှမပါဘူးဟုတ်တော့မလားဘုရားပြောတဲ့ရွေးချယ်ကတထိုင်တဲ့ကိလေသာမလွတ်မထတော့ဘူးဆိုပြီးတော့အဲ့ဒါလောက်ကိုတင်ခိုင်းထားတာဒါတော့အဲ့ဒါလိုတင်ခိုင်းတာဟာနော်အခုနက ပြောတဲ့ပုဂ္ဂိုလ်တွေရဲ့စကားအရဆိုရင်အတ္တကိလေသာထားတယ်ဝင်မသွားဘူးလားဝင်သွားတယ်ဒါပေမဲ့ဘုရားပြောတာကနိမန်ပြီဟေ့လမ်းမှန်တွေးပြီဟေ့ဆိုတော့လုံတော်တယ် တေခြင်းတေးပြစီလို့ကိုပြောထားတာဗျာနော်ဒါလေးတွေကိုမိမိတို့ကအော်ဘုရားကဒီလိုနဲ့ပြောထားတာရှိပါလားဆိုပြီးတော့သိစေခြင်းနဲ့နော်မိမိလှုပ်တော့လဲဒီဇွဲမျိုးလေးနဲ့ပြင်ပြီးတော့လှုပ်စေခြင်းနဲ့ဘာဖြစ်လို့လဲဆိုရင်ဘုရားတို့ကြို့တို့ခန္ဓာကိုယ်လေးဆိုတာကဒီနေ့ဖြစ်ပေမဲ့မနေ့ဖြစ်ဘာမှမသိဘူးနော်ဘာမှမသိဘူးအဲဒီနေ့ဖြစ်တယ်ဆိုမနေ့ဖြစ်ဘာဖြစ်မှမသိဘူးဒါကြောင့်ဒီနိုင်ငံလူတွေကတော့တို့ကတော့ဒီရုပ်ဝါဒ orange ဆိုတဲ့နိုင်ငံတွေဆိုတို့ရဲ့ဇာကပုံတွေကမှဘာလဲ အာ enjoy your life သူတို့အများအားပြောတယ်မဟုတ်လား because uh we don't know what is going to happen tomorrow တဲ့နော်မနေ့ပြန်ဘာဖြစ်မလဲဆိုတော့မသိဘူးဆိုတော့မင်းဒီနေ့စားနေတာစားတောက်နေတာတောက်ထားတယ်နော်သူတို့အဲ့လိုပြောတာဆိုတော့ enjoy your life ဆိုတော့ကိုကသူတို့ကကာမဂုဏ်စည်းစိမ်ခံစားဖို့ပဲတောင်းနေနေတောက်တာစားနေလို့တားတာမနစ်ဖြစ်ဆိုတာမင်းသိမယ်ဘာဖြစ်မယ်ဘာမှမသိဘူးသူတို့ကဒီလိုဒါတော့ဦးဇင်းတို့ကတော့တရားဘက်ကကြည့်ရင်လုံနေတုံးလှုပ်တာမနစ်ဖြစ်ဘာဖြစ်မှမသိဘူး နော်ငါငယ်သေးတယ်ကျမ်းမာသေးတယ်ဆိုတာကကိုကျမ်းမာရင်းနဲ့အသက်ကို guarantee နဲ့လာတာဘယ်သူရှိလဲဘယ်သူမရှိဘူးနော်မရှိဘူးငါမနေ့ပြင်ကြမှာလုံးမယ်ဆိုတော့တခါတည်း tomorrow tomorrow tomorrow tomorrow ကမပြီးဘူးလေယနေ့အကျွေးမရောက်မှာဆိုတော့ဆန်းပုတ်လို့ tomorrow ကတခါတည်းပြတ်သွားတာမှမဟုတ်တာ哦ဆိုတော့ tomorrow ရွှေရွှေရင်ကနေရုံငနဲ့ gain ဖြစ်ပါပြီတဲ့ခဏလေးနေပါဦးတရားလေးအထုတ်ပြရစင်အောင်ရပါမလား it's too late ကုသိုလ်တွေအများကြီးပေးပြီးတော့လူဘောရပါလေအခွင့်ကောင်းကြုံပါလေဆရာသမားကောင်းတွေတွေ့ပါလေရဲ့သင်တန်းတွေတက်ပါလေနဲ့ tomorrow တွေရွှေ့ပါများတဲ့အတွက်ကြောင့်ကိုယ့်အတွက်အရှုံးတွေရင်ဆိုင်ရလိမ့်မယ်ဒါကြောင့်မလို့လုံးမဲ့ဟာကိုလည်းပဲကိုယ့်ဘဝထဲမှာအချိန်စရာထဲမှာခင်ဗျားတို့ to do list ကိုရေးသလိုပဲ live ထဲမှာလည်းအဲ့ဒီထဲမှာငါ to practice ဆိုတာလေး live live ထဲမှာထည့်ထားเนาะအချိန်တော့ရွှေ့မယ်မကြမ်းနဲ့တိတ်မရှိဘူးကံကောင်းပြီဦးဇင်းတို့နောက်တစ်ခုသွားမယ်အောက်ကပါဠိလေးဖတ်လိုက်ပါအောင်အေတေခော မြန်မာလို ကြည့်တဲ့အခါမှာအမ်ဒီစကလုံးတွေဟာအမတန်ကြစ်လက်သိပ်သေးတယ်ကြစ်လက်သိပ်သေးပြီးတော့မှနီးစနစ်လည်းအမတန်ကြတယ်လို့ပြောရလိမ့်မယ်ဒီဓမ္မစစ်ကြာကိုဝေဖန်မယ်ဆိုလို့ရှိရင်ဒီဝေဖန်စရာတွေအများကြီးပဲပြောမယ်ဆိုလို့ရှိရင်လူတွေဟာဝါရတစ်ခုဝါဒဝါရတစ်ခုကိုချမှတ်တဲ့အခါမှာဒီဝါရရဲ့စကလုံးအသုံးနှုံး ကလည်းပြီးပြည့်စုံရမယ်ကြစ်လက်သိသိရမယ်ပယ်စရာနှုတ်စရာမရှိစရာဘူးမပယ်နှုတ်စရာလည်းမရှိစရာဘူးနောက်ထပ်စကလုံးအစားထိုးစရာလည်းမရှိစရာဘူးအပိုလိုမရှိအတိအကျဖြစ်ရမယ်မှန်ကန်ရမယ်ငင်းချစ်ထုတ်စရာမရှိရဘူးစောရကတက်စရာမရှိရဘူးပြီးတော့မှမိမိဝါဒကိုဖတ်လိုက်တာနဲ့သူတို့ဘာသဘောပေါက်ပြီးသားဖြစ်ရမယ် instruction လို့ပဲဒါနားလည်ပြီးလက်ခံနိုင်ရမယ်ပြီးတော့မှမိမိဒီကျင့်စဉ်ကိုလုပ်တဲ့အခါမှာလည်းဘလို့အကျိုးကျေးဇူးရမလဲ လူဆိုတာကဒါလုပ်မယ်ဆိုရင်ဘာရမလဲကနေအရင်လာတာမဟုတ်လားလို့ခင်ဗျားတို့လှုပ်လှုပ်လေလှုပ်တယ်မဆိုလာကဘယ်လောက်ရမလဲဘယ်နှစ်ဖက်ဘယ်လောက်ရမလဲဒါမမေးဘူးလားမေးတာပဲနောက်ဒါလုပ်ပြီးလို့ရှိရင်ငါနောက်ကျရင်ဘယ်နှစ်နှစ်ကျရင်ငါယာရုက promotion ဘယ်လောက်ပေးမှာလဲခင်ဗျားတို့လှုပ်တယ်မမေးဘူးလားမေးတယ်ခင်ဗျားတို့ရမှာကိုကြိုမေးပြီးမှခင်ဗျားတို့ဒီအလုပ်ကိုလုပ်တာလက်ခံတာဟုတ်တယ်မဟုတ်လားဒါတော့လူဟာဒီတိုင်းပဲကိုလုံးရတော့မှကျင့်ရတော့မှဆိုရင်ဒီအကျင့်ကျင့်ဘာရမလဲဒါပြောတာ ဒါတော့အဲ့ဒီလိုဘာရမလဲလို့မေးမဲ့သူကိုမေးစရာမရှိအောင်ဘုရားတခါတည်းထည့်ပြောတာတခါတည်းထည့်ပြောပါပြီအဲ့တော့အောက်ကတရားနာနေတဲ့သူတွေကလည်းပဲဘယ်နှယောက်လဲ9ယောက်ရှိတယ်ဒီတခါတော့မှန်တယ်အောက်ကတရားနာနေတဲ့ပုဂ္ဂိုလ်တွေကလည်းအော်ဒါအလကားကျင့်စဉ်မဟုတ်ဘူးကနော်ဘုရားကဒီအကျိုးတွေလည်း तू ရနေပါလားဆိုတာသိအောင်လို့ဘုရားထုတ်ပြောတာကောင်းပြီပထမကအစွန်းနှစ်ပေါက်ကိုပယ်ခဲ့ပြီးပြီနော် ပယ်ပြီးပြီဆိုလို့ရှိရင်ကောင်းပြီအရှင်ဘုရားတော့အစွန်းနှစ်ပါပယ်ပယ်ဆိုပြီးတော့မှဒါကကာမတုကံလေးကအတ္တကလေးမှတော့ပယ်ပါတယ်ဒါဆိုအရှင်ဘုရားလက်သင်ကဘာတော့ what is your own way ဒါမေးတော့မှလေသူသူကိုကိုမေးပြီပဲဘာတော့မဲရဲ့မေတ္တာကလာမလေဒါတဘာဘာပြောတယောက်ကပြောရင်ခမရတော့သူများပြောတာတွေခေစားနေတယ်တော့ပယ်ချလိုက်ပြီးဟိုကြောင့်ဒီကြောင့်ဆိုအကြောင်းပြနေတယ်ခံလုံပါတဲ့အကြောင်းပြဒါဆိုရင်ဘာလဲခမရရဲ့လမ်းစဉ်ကဆိုတော့ဘုရားကအဲ့ဒီလိုလာတော့မယ်ဆိုတာကိုသိလို့တနည်းအဲ့ဒီလိုလာစရာမရှိအောင်အစဉ်တိုင်း ပထမခက်စားနေတဲ့အတ္တကလိမထာနဲ့ကာမတုခံလိကကိုဓာကြီးကိုရက်ဖို့အတွက်လောလောဆယ်တော့ရက်လိုက်ဒါကိုဘုရားစာပြောတယ်။ဘာကြောင့်ဘာကြောင့်ဘာကြောင့်ပယ်ပြစ်လိုက်ပြီ။ကြောင်းပြခြင်းနဲ့။ကောင်းပြီငါတွေ့တဲ့လမ်းစဉ်ကတော့ဟောဒီမှာဒါချတာ။ဆိုတော့ order မကိုက်နေဘူးလား။သူ့ရဲ့ order သွားနေတဲ့အစင်လေးอ่ะကိုက်နေတယ်။သူများလည်းပြောစရာမလို။သူများကိုပယ်ချပြီးရင်ကိုယ့်ဟာတင်ပြနေရမယ်။သူများအကြံပြုချက်သူများ proposal ကိုပယ်တယ်ဆိုရင် main proposal ပါလေ။ဒါလာရမယ်လေ။ ဒါတော့ဘုရားကအဲ့ဒီလိုနင်းနေသွားတာစကားပြောတဲ့အခါမှာဒါကြောင့်မလို့သူကတဂုံထဲမှာဘုရားစကားပြောကျွမ်းကျင်တယ်ပါတယ်ဆိုတာဒီတုတ်တန်တွေကိုဖတ်ကြည့်မှာနော်ဒါအော်ဒီလောက်အထိတိကျနေပါလားလို့သိတာဒါမှမဟုတ်ဆိုရင်တော့နော်ရိုးရွတာနေပဲစက္ခုကရဏီညာနာကရဏီဒါနေပဲအတန်ဘလူထားမှမသိအဲ့ဒီအထာအတန်ဒါနေပဲပြီးနေတော့တာဒါကြောင့်တစ်ခါတလေကျမဟုတ်ဆရာတို့ပြောတာမှားတော့မမှားဘူးနော်ဘက်နဲ့ကျင့်ရမယ့်ဟာတွေကိုဇေယျထဲကဥပုသ္တတွေရွတ်ထားနေပဲလမ်းကဆုံးနေတော့တာတို့တရားကုံရော့ပေါ့ကွာ ဟုတ်တယ်လေအတန်ထုတ်ရွတ်တာလေးနေပဲလမ်းကဆုံးနေတော့ဘုရားကကြင့်မှုအတွက်အဲ့ဒီထိမြင့်ရမှာဘူးအဲ့ဒီထိမရောက်တော့ဘူး။ကိုင်းရင်ကောင်းပြီသွားကြစို့နော်။မြတ်စွာဘုရားကအစွန်းနှပါတို့ကိုမကတ်ရောက်မှုရဆိုတာပယ်ပြီးပြီအဲ့ဒါကိုပယ်လိုက်တော့ငါဘုရားဒီအထူးသဖြင့်တိတော်မူအပ်သောသူများသိတာလားသူသိတာလားသူသိဒါကိုလက်မှတ်ထား second hand knowledge မဟုတ်ဘူးအဲ့ဒါလက်မှတ်ထားနော်ကျုပ်ကဘယ်သူပြောလို့သိတယ်ဆိုရင်သူများလက်ခံမှာမလား မဟုတ်ဘူးဒါ self experience နဲ့ self knowledge ကိုပြောနေတာ second hand knowledge မဟုတ်ဘူးဒါလည်းမှတ်ထားအောင်သူများကိုပြောမယ်ဆိုရင်ကိုယ်တိုင် experience ရှိပြီးမှပြောရမယ်ဒါကြောင့်အလုပ်လုပ်တဲ့ဆိုမင်း experience ဘယ်လောက်ရှိလဲမမေးဘူးလားဟာကျုပ်ဖေကဗျာဒီမှာအနှစ်30လောက်လာတာကျုပ်လည်းလာအလုပ်လျှောက်တယ်ကို experience မေးပါဆိုကိုဖေအသက်အနှစ်30လောက်တာပြောလို့ရပါမလားလို့မရဘူးအဲ့ဒါ second experience ပဲကိုနဲ့မဆိုင်ဘူးသူ့ဖေပြောတာတော့ကြောက်ဘူးမဟုတ်ဘူးတကယ်လုပ်ငန်းခွင် experience ရှိရလား ဒါဘုရား self experience ပြောနေတာဒါစကလုံးဘလောက်တိတ်သေးတယ်လဲအဲ့ဒါကိုခင်ဗျားတို့သတိထားဖို့အထူးသဖြင့်ဒီငါဘုရားသည်တဲ့ကိုယ်တိုင်သည်ပြောခြင်းလို့ငါဘုရားသည်လို့ကိုကိုကိုခံတာနော်ငါဘုရားသည်အထူးသဖြင့်သိတော်မူသောနော်အဲပညာမျက်စိကိုပြုတတ်သောဉာဏ်ပညာအပြင်ကိုပြုတတ်သောအလေအလတ်ဖြစ်သောအကျင့်သည်ကိလေသာငြိမ်းရန်အလုံးငါဖြစ်၏ပြောချင်တာကိလေသာငြိမ်းနိုင်တဲ့ င်းတို့လိုချင်တဲ့ပန်းနဲ့ရောက်တယ်လို့ပြောတာထူးသောဉာဏ်ဖြင့်သိရန်အလွန်ငါဖြစ်၏မင်းတို့ရှာတာလဲဉာဏ်တူရဖို့ဒါကိုပြောတာကြိုက်နေတယ်လို့ဆိုလို့ချင်တယ်သစ္စာလေးပါးကိုသိရန်အလွန်ငါဖြစ်၏မင်းတို့လည်းပဲဒီသစ္စာတွေသိချင်လို့ရှာနေတာငါလမ်းစဉ်နဲ့အကြိုက်ပဲရမယ်မင်းတို့လိုချင်ဒါကိုပြောတာနိဗ္ဗာန်ကိုမျက်မှောက်ပြုရန်ဖြစ်၏ဒုက္ခကသိမ်းချုပ်ခြင်းနိဗ္ဗာန်ကိုလိုချင်လို့ကျင့်တာငါလမ်းစဉ်နဲ့မင်းတို့လိုချင်တာနဲ့အကြိုက်ပဲကြိုက်ဒါကိုပြောတာကွတ်တိပဲတဲ့နော်ဒါတော့တစ်ဖက်ကလည်းအောက်ကနားထောင်တာအလကားနားထောင်တာမဟုတ်ဘူး နော် ကောင်းပြီဖះတော့ပယ်လိုက်ပြီငါတို့ကဒါကိုသွားခြင်းနဲ့သူကျင့်စဉ်နဲ့ကြိုက်ပါမလားကြိုက်တယ်မပူနဲ့ဒါကိုပြောတာကဲကောင်းပြီဒါတော့အောက်ကလေးဆက်သွားစို့နော်ဒီနေရာမှာဦးဇင်းတို့ကကာမတုခံအစွန်းနှစ်ပါးအစွန်းနှစ်ပါးဆိုတော့ပြောခဲ့တယ်ဒီအစွန်းနှစ်ပါးအကြောင်းလေးဆက်ပြောလိုက်ကြအောင်စို့နော်နည်းနည်းလေးဖတ်လိုက်ပါဦးမြာပရမဘိုင် ကောင်းပြီဗျာရော့တဲ့အကျင့်နဲ့တင်းလွန်းတဲ့အကျင့်ရော့လွန်းတဲ့အကျင့်နဲ့တင်းလွန်းတဲ့အကျင့်လို့ဒါကြောင့်မလို့ပြောကြတာဟိုကတော့စိတ်ကိုအထင်ကွမရှိပဲခံစားခြင်းတည်းမြခံစားလိုက် enjoy your life ဒါပဲမသေးခင်လေးဒါခံစားလို့ရတာမင်းမင်းဘဝရှာတာတည်းမြစီစေဥစ္စာတွေကသေပြီးရင်ပြီးပြီဘာမှမရှိဘူးမင်းမပိုင်တော့ဘူးမသေးခင်စားထားတောက်ထားဒါကိုပြောတာဒါတော့စိတ်ကိုအထင်ကွမရှိလွတ်တဲ့ဝါဒကာမတုခန္ဓိကဝါဒအစွန်းတပါဟိုကတော့တခါတည်းပိတ်ခါဆုံးခါချုပ်ခါညှက်ခါထုတ်ခါနဲ့ အတင်းတခါတဲ့အတ္တထွေရေးကိလေသာ6ရေးဆိုပြီးတော့အဘိမငံကျင့်တော့တင်းလွန်းတယ်အကျဉ်တဲ့အဲ့ဒီနှစ်ခုကိုအဲ့ဒါကိုပြောပြတာဒါကြောင့်အစွန်းနှစ်ဖက်ကိုထွက်သွားတယ်နောက်ဒီနေ့ကတော့ဥစဉ်မဖတ်လိုက်ပါမယ်နော်ကာမတုခံလေးကနိယောဂသည်ကာမတဏအလိုကြိုက်ရသဖြင့်အလိုကြိုက်လိုက်ရသဖြင့်လောဘအစွန်းကိုထွက်တယ်နော်လောဘကိုလိုက်တာကိုအတ္တကလိမထာအကျင့်ကြတော့ဒုက္ခဒေါမနတကိုများဒုက္ခဒေါမနတတွေနဲ့ပြည့်နေတဲ့အကျင့်ဖြစ်လို့ဒေါသအစွန်းဒါတော့လောဘအစွန်းဒေါသအစွန်းစောစောလေးတုန်းကတော့ယောလုံးတဲ့အစွန်း တင်းလွန်းတဲ့အစွန်းနော်စကလုံးပြောင်းသုံးတာပါပဲနောက်တစ်ခုကတော့အာယုံ၅ပါးနဲ့မိမိဟူသောပုဂ္ဂိုလ်တ attva ကိုခိုင်မြဲသောအားဖြင့်ထင်မှတ်တတ်သောတတ္တဒိဋ္ဌိအစွန်းတစ်ပါးနော်ဒါကပြောချင်တာကာမဂုဏ်ကိုခံစားတဲ့အခါမှာငါကခံစားတယ်ဆိုတဲ့အစွဲလေးကမရှိဘူးလားရှိတယ်ရှိတဲ့အခါကျတော့အဲ့ဒီရှိတဲ့ထက်မှာငါဆိုတဲ့အစွဲလေးပါရင်ငါဒီဒီအဲတက္ကရာဒိဋ္ဌိလဲဆိုပါတော့နော် ငါဒီခံစားနေတယ်ငါဒီခံစားအောင်မယ်ဆိုတဲ့မျှော်လင့်ခြင်းနဲ့ကုသိုလ်လုပ်တယ်ငါဒီခံစားတယ်ဆိုတဲ့ဟာနဲ့တက်ကာနဲ့ခံစားတယ်ဆိုတော့တတ္တရာဒိဋ္ဌိအစွန်းတစ်ဖက်ထွက်တယ်တဲ့တတ္တတတ္တရာဒိဋ္ဌိအစွန်းဘက်ကိုရောက်တယ်နောက်အစွန်းတစ်ဖက်ကတော့တေးပြီးရင်ပြတ်ပြီရှိဘူးဒါပဲမင်းတို့မသေးခင်လှုပ်ထားစားထားတောက်ထားပျော်ထားပါထားသူကြတော့ဘယ်ဘက်ရောက်သွားလဲဥစ္စေတာဒါကြောင့်တတ္တတာအစွန်းဥစ္စေတာအစွန်းသူတို့နှစ်ခုကအစွန်းတစ်ခုဖြစ်သွားတယ်ဒါတော့အဲ့ဒီအစွန်းတွေကနေမဇ္ဈိမပฏิပဒါဆိုတဲ့အဲ့ဒါကိုပြောတာဒါကြောင့် ထိုရော်လွန်းသောအကျဉ်လက်မဟုတ်တင်းလွန်းသောအကျဉ်လက်မဟုတ်တဏှာဖြင့်ညင်ညူးတဲ့ညင်ညူးသောချမ်းသာသောအကျဉ်လက်မဟုတ်ဒိဋ္ဌိဖြင့်ညင်ညူးသောဆင်းရဲလက်မဟုတ်တတတဒိဋ္ဌိအစွန်းလက်မဟုတ်ဥစ္စေတဒိဋ္ဌိအစွန်းလက်မဟုတ်အဲ့ဒီအလယ်မှာဖြစ်တဲ့အရိယာမက်တရားသည် ထိုအစွန်းတရားနှစ်ပါးတို့အလယ်၌ကြသဖြင့်ဘာလို့ခေါ်မေဇိမာလို့ခေါ်ထိုမေဇိမာဟုသောအရိယာမက်တရားသည်ဝတ်မှထွံ့မြောက်လိုသူတို့ကျင့်အပ်သောကြောင့်ဗါတယ်လေ ฏิပဒါဆိုတာကျင့်စဉ်လမ်းပြောတာနော်ဝေးဆိုတဲ့စကားလုံးနဲ့အတူတူပဲနော်ဒါကိုဒီလမ်းစဉ်ကိုအရိယာတွေကျင့်လို့ဒါပฏิပဒါခေါ်တယ်အလယ်လက်လမ်းစဉ်ဖြစ်သောမေခင်၈ပါးအကျင့်တရားဒီပင်မေဇိမပฏิပဒါချုပ်လိုက်မယ်ဆိုရင်မြတ်စွာဘုရားလမ်းစဉ်ကဘာလမ်းစဉ်လဲအေးမေဇိမပฏิပဒါလမ်းစဉ်မေခင်၈ပါးလမ်းစဉ်ပြောတာဒါမြတ်စွာဘုရားရဲ့အနှစ်တကယ်အနာကိုဒါအကျင့်စဉ်အနှစ်အချုပ်ပဲဗုဒ္ဓဘာသာရဲ့လမ်းစဉ်ဒါပဲပြောတာ ဒါတော့အောက်ကဟာနဲ့နှစ်ခုလေးကိုဆက်ပြီးတော့ဦးဇင်းအချင်းချင်းရှင်းပြလိုက်ပါမယ်သူတို့နှစ်ခုကဘာလဲဆိုရင်တဲ့အစွန်းနှစ်ပါးနှစ်ခုဟာတစ်ခုနဲ့တစ်ခုမှာအစွန်းကတစ်ခုကလည်းသူ့ရဲ့အစွန်းဘက်ကိုရောက်နေတဲ့များရောက်အောင်နောက်တစ်ဖက်ကလည်းဟိုဘက်ကိုရောက်နေတဲ့များရောက်အောင်သူတို့နှစ်ခုကဘယ်တော့မှပြန်ပြီးတော့မစုံစည်းနိုင်တဲ့ extreme နေပဲနော်ဟိုလူကလည်းပဲဟိုဘက်ကိုတိုးနေတဲ့များတိုးတယ်အဖျားရောက်နေတဲ့များရောက်အောင်ဒီဘက်ကလည်းအဖျားရောက်နေတဲ့များရောက်အောင်ကာမဂုဏ်ခံစားတယ်လို့လည်းမောင်းကုန်မိကုန်ရမ်းကုန် အတ္တကလိမထာကျင့်တဲ့ပုဂ္ဂိုလ်ကလည်းတခါတည်းမိကိုရန်ကိုပြားဒီပိန်ချောင်းနေအောင်အစာမစားဘက်ကိုကျင့်တာဆိုတော့သူတို့နှစ်ခုကသူ့အစွန့်ကိုအစွန့်အတင်းဟိုဘက်ကိုရုန်းကန်ပြီးတော့ထွက်မနေဘူးလားထွက်နေတယ်ဒါကြောင့်မလို့တစ်ခုနဲ့တစ်ခုသူတို့ဆန့်ကျင်နေတယ်တဲ့တစ်ဖက်ကလေးမလျှော့လိုက်နဲ့လျှော့လိုက်တာနဲ့ဟိုဘက်ကိုရောက်သွားမယ်လို့ဆိုလိုတယ်ဒါကြောင့်အဲ့ဒီမှာဗာလဲဆိုတော့အခုနကေနိယဆိုတဲ့ရေသေးတို့လိုပေါ့နော်တမနာပြမနာတွေကကာမဂုဏ်ချမ်းသာကိုအပြည့်အဝခံစားမှလောကနိဗ္ဗာန်ရမယ် ဒိဋ္ဌာဓမ္မနိဗ္ဗာန်ကိုရောက်မယ်ဒါတော့လောက လောကကြီးကတဲ့ဆင်းရဲတွေနဲ့ပြည်နေတာပဲကွာဦးဇင်းတို့ပြောလို့လောကကြီးကဒုက္ခသစ္စာကြီးပါကွာလို့ပြောသလိုမျိုးဆင်းရဲနဲ့ပြည်နေတာကြီးကိုညှဉ်းညူနေဖို့မလိုဘူးတဲ့နော်မိမိတို့ရှိနေတဲ့စီးစိမ်တွေကိုရှိတဲ့လောက်နဲ့ကိုခံစားလို့ပြောတာအဲ့တော့အဲ့ဒီလိုအတွင်းမျိုးဒီလောကစီစဉ်ခံစားလို့သူတို့အတွက်နော်ညှဉ်းညူနေမယ်ဆင်းရဲနေတယ်မကောင်းပါဘူးကွာမမြဲပါဘူးကွာဆင်းရဲပါတယ်ကွာလို့အနေစာဒုက္ခအနတ္တတွေရုပ်တင်တယ်ပြောနေမယ်ဆိုရင်သူတို့ အာယုံခံစားမှုအနောက်ရှစ်ဖြစ်တယ်တဲ့နော်အာယုံခံစားမှုတွေနှိကွေးတယ်အနောက်ရှစ်ဖြစ်တယ်အချင်းကုန်တယ်လို့ဆိုလိုတယ်ဒါကြောင့်အကျိုးရှိမယ်တာဆိုလို့ရှိရင်အဖေတောင်တတ်ခိုင်းတတ်တတ်ရဲရမယ်တဲ့ကဲဘလောက်ကြောက်စရာကောင်းလဲနော်အကျိုးရှိမယ်ဆိုရင်ဗါတယ်လေအဖေတတ်မယ်ဆိုအမေလည်းတတ်တယ်အကုန်လုံးပေါ့ဗျာမောင်နှမကြီးလည်းလူမယ်ပစ္စည်းရမယ်ဆိုရင်လှုပ်ဟာဘာမှလှုပ်မနေနဲ့အညီကိုမောင်နှမတွေတွေးတွေသားတွေလှုပ်မနေနဲ့ဆိုတဲ့အခါကျတော့ကြောက်စရာကြီးဖြစ်လာတာဘာဖြစ်လို့လဲ သူ့ရဲ့ကာမဂုဏ်စည်းစိမ်ကိုသူရပိုင်ခွင့်ကိုယာရည်အတွက်တရားဒီဖြစ်စေမတရားဒီဖြစ်စေလှုပ်ရဲလာတယ်အဲ့ဒါကကာမတုခလိကဘက်ကနေပြီးတော့ပြောတဲ့လူတွေရဲ့နောက်စကားဒါတော့ကောင်းပြီတမလွန်လောကဆိုတာမရှိဘူးတဲ့ဒီမကောင်းမှုလှုပ်လှုပ်လွယ်လဲနောက်ဘဝငရဲဆိုတာခံစားမလို့ဘူးဒီဘဝမှာလှုပ်ပြီးလို့ဓမြတိုက်လို့တတ်လို့ဖြတ်လို့စည်းစိမ်ကိုခံစဲလဲရရင် enjoy လုပ်လိုက်ရရင်တန်ဤသူတို့ဒါနဲ့တွေ့တာ တို့လှုပ်ရှင်တာကိုလှုပ်ပြီးခံစားလိုက်ရင်တန်ဤနောက်ဝမရှိဘူးပူဇာမလိုဘူးဥပဒေနဲ့ညင်ညင်မညင်ညင်အစိုးရကမမိရင်သူ့အတွက်ကဒါဟုတ်နေတာပဲဒါလက်ရှိခန္ဓာသေးပြီးရင်ဘာမှမရှိတော့ဘူးဆိုပြီးတော့တို့အဲ့ဒီလိုမျိုးနေတယ်ဒါတော့အနာဂတ်ဘဝအတွက်တို့ဘာမှစဉ်းစားမနေတော့ဘူးကာမဂုဏ်စည်းစိမ်ခံစားရမယ်ဆိုလို့ရှိရင်ရသမျှရသလောက်တိုးနေသမျှတိုးခံစားဒါကတို့အစွန်းတစ်ပါးနောက်တစ်ခုကျတော့ဟာနော်လောကကြီးဆိုတာကဒီ ဆင်းရဲတွေနဲ့ပြည်နေတယ်တဲ့ဒါကြောင့်ဟိုဒီဆင်းရဲတွေကလွတ်ဖို့မလွယ်ဘူးမလွယ်တော့ပို့ပို့ရော့ရော့ကလေးစားကာတောက်ကာပြောကာပါကာနေတာနေလို့ကတော့ဒီဘယ်လိုမှဒီတဏှာကလွတ်မှာမဟုတ်ဘူးဘယ်လိုမှဒီအတ္တကလည်းထွက်မှာမဟုတ်ဘူးသူတို့အတ္တရှိတယ်တွတ်ထားတာမဟုတ်လားအတ္တကလည်းလွတ်မှာမဟုတ်ဘူးတဏှာလည်းလွတ်မှာမဟုတ်ဒါကြောင့်မလို့ဒီအတ္တတဏှာကိလေသာနဲ့အတ္တထွက်ရေးအတွက်ကိုဒီကောင်းနေမနေနဲ့အောင်မောင်းထုတ်ရမယ်နှင်ထုတ်ရမယ်ပင်ပန်းပန်းကြည့်ရမယ်ဆိုတာအတင်းအာရမအပြင်းထန် ဒါကြတဲ့အသေးလဲကျင့်တာအဲ့ဒီလိုတွေကျင့်တဲ့ခါကျတော့အဝတ်မွေးထားတွေအစာမတောက်မတောက်ထားတွေစူပေါ်တွေမှာအိတ်ထားတွေကိုပင်မအောင်ကျင့်တာတွေအဲ့ဒီလိုတွေကျင့်တယ်ဒါကြောင့်မလို့နော်သူတို့အဲ့ဒါတွေမဟုတ်သေးဘူးဟာရိုးရိုးလူတွေလိုကျင့်လို့မဖြစ်ဘူးခွေးလိုနွားလိုကျင့်ရမယ်သူတို့မှာပိုကိလေသာနေတာသူတို့ဘာများအပူစရာရှိလဲဟုတ်တယ်မဟုတ်လားစိတ်ထဲရှိတဲ့အတိုင်းနေတာပဲဆိုတော့ခွေးလိုနွားလိုကျင့်တဲ့လူတွေလည်းရှိတယ်ဒါကြောင့်မလို့အဲ့ဒီလိုပုံကိုယ်တွေကြတော့လည်းပဲမှားယွင်းတဲ့ပြင်းထန်လွန်းတဲ့နော်အစွန်းတစ်ဖက်ကိုရောက်တယ် ဒါတော့သူတို့ကဘလို့အချင်းချင်းဆန့်ကျင်တယ်လဲဆိုရင်နော်ဒီအခုနကအတ္တကိလမထာသမားတွေကြတော့အဝတ်မို့တာတွေအစာမစားတာတွေဖြစ်တယ်တကယ်လို့မြအဝတ်ဝတ်လိုက်မယ်ဆိုလို့ရှိရင်အဝတ်ဝတ်လိုက်တယ်အစာစားလိုက်တယ်တင့်တယ်လျောက်ပေါက်နေလိုက်မယ်ဆိုလို့ရှိရင် तू ကဒီကောင်ကာမတုခလိကခံစားပြီဒီလိုမပြောဘူးလားအချင်းချင်းကဒီလိုဖြစ်သွားတာ ဒါတော့ကာမတုခလေးကခံစားတဲ့ပုဂ္ဂိုလ်လည်းနည်းနည်းလေးမလှုပ်လိုက်နဲ့အရှင်လေးတင်လိုက်ဒီကောင်အတက်ကလေးမထားတဲ့ကျင့်နေတာပါလောကကိုတခါတည်း enjoy လုပ်အောင်ပါကိုဘာမှမဟုတ်တာဥပုသ်ဆောင်လည်းကဟိုဟာတွေကျင့်ဒီဟာတွေကျင့်ပင်ပန်းတာဖတ်တင်တာရှိတဲ့ဟာစည်းစိမ်မခံစားနောက်ဘဝရှိတယ်လည်းမမြင်အောင်နှက်ဆိုတော့ဘယ်တော့မှမြင်ဘူးလို့လည်းနောက်ဘဝရှိတယ်ဘယ်သူပြောလဲမင်းလှူလို့ရနှက်ပြစ်မယ်ပြမပြစ်မယ်ဘယ်သူပြောလဲမင်းရှိတာတွေလှူလို့ရှိရင်လကအဲ့ဒါလဲတဲ့သူတွေကနောက်ဘဝရှိတယ်လို့ပြောပြောပြီးအလူခံတာအဲ့ဒါမသိတဲ့လူတွေလှူလဲတဲ့သူတွေကအလူခံစားတာဆိုလို့ပြောတာ ကိုကမစားလိုက်ရဘူးသူများစားသွားတယ်လို့ပြောတာဒါတော့နည်းနည်းလေးရှော့တင်းလိုက်တယ်ဆိုရင်ကာမတုခလိကကသမားတွေအတ္တကလိမထာဘက်ကိုရောက်ပြီလို့ပြောတယ်အတ္တကလိမထာကျင့်တဲ့ကောင်တွေအဝယ်စားလေးနည်းနည်းဝက်လိုက်ပြီးစားလိုက်ပြီးနည်းနည်းလေးဖြစ်ပြီးဒီကောင်ကာမတုခလိကသမားဒါကြောင့်တို့နှစ်ခုကနည်းနည်းလေးရော့လိုက်တာနဲ့နေကကြော်သွားရောအဲ့ဒီလိုမျိုးဖြစ်တာဒါကြောင့်တို့ကတို့နှစ်ခုဒီတစ်ခုနဲ့တစ်ခုကအစွန်းကုန်နေကံပြီးတော့အချင်းချင်းကြောချင်းကပ်ပြီးတော့ကျင့်နေတာတို့နှစ်ခုဘယ်တော့မှထိတ်တိုင်မတွေ့နိုင် နော်တယောက်ကတလန်းတယောက်ကတလန်းသွားနေတာအဲကြောင့်အဲ့ဒီအဲ့ဒါမျိုးအကျင့်စင်မှားကိုနီးမှားယူမိတဲ့ဘယင်တစ်ပါးကြောင့်တိုင်းပြည်ဒုက္ခရောက်တာရှိခဲ့ဘူးတယ်နော်ဇာကြီးဆယ်ဘွဲ့ရကြသေးလားဒီဇာသူနေမဘူစံဒါဝိဝေဘူစံနာမဟုတ်ဘူးလား နာရဒဇတ်လေနာရဒဇတ်မှာရှိတယ်နော်အဲ့ဒီတိုင်းပြအုပ်ချုပ်တဲ့ဘယင်ကအင်္ဂတိမင်းနဲ့နော်အင်္ဂတိမင်းကသူကသူကတနေ့မှာဒီရာသီဥတုတာရလို့ဒီနေ့ဘယ်ဘယ်ဘယ်ဘယ်ဆရာကြီးရှိသွားရင်ကောင်းမလဲဘယ်ဘာသာရေးသွားရင်ကောင်းမလဲဟာတခါတည်းသူ့ရဲ့အမတ်ကြီးတယ်လဲဆွဲလိုက်တာပြောမနေနောက်ဆုံးကျတော့အဆွဲကောင်းတဲ့ဒီကတ္တပအနွယ်ရှိတဲ့ဂုဏဆိုတဲ့တေကရုံကြီးရဲ့အကြောင်းကိုရောက်သွားတယ်ဆိုပါတော့နော်အဆွဲကောင်းတဲ့ဘေးရောက်တော့အဲ့ဒါနဲ့ကောင်းပြီ သူကဒီခုနတက်ကရုံးကြီးရှိကိုသူကချင်ကပ်ပြီးတော့သူတို့သူ့ဘယင်တပားအနေနဲ့မိဘဆရာသမားတွေပေါ်မှာဘလို့ဝတရားတွေနဲ့ကျင့်တဲ့တယ်လဲသားတွေသမီးတွေဘလို့ကျင့်တဲ့တယ်လဲနော်တိုင်းသူပြည်သားတွေပေါ်မှာဘလို့ကျင့်တဲ့တယ်လဲရဟန်းတွေပေါ်မှာဘလို့ကျင့်တဲ့တယ်လဲပညာရှိသူတို့ကောင်းတွေပေါ်မှာဘလို့ကျင့်တဲ့တယ်လဲဘလို့ပေးလူတဲ့တယ်လဲနောက်ဘဝဘဝကောင်းရောက်ရေးဘာတွေများကျင့်တဲ့တယ်လဲလို့ဘယင်တပားကျင့်တဲ့အကျင့်ကိုမေးတာနီးခံတာဒါပေမဲ့အဲ့ဒီဒီခုနကပြောတဲ့တေကရုံကြီးခုနတေကရုံကြီးကသူကနတ္ထိကဝါရသမား နတ္တိကဝါဒဆိုဘာမှမရှိဘူးလို့ယုံကြည်ထားတာဒါတော့ तू ကဘာပြောတယ်လဲမေးတာတခြားဖြေတာတခြား तू ဖြေတာကိုမှတခါတည်းဖြေလိုက်တာ ਨੇ ဒီအားတဲ့ဘယင်ကြီးတဲ့ကောင်းကျိုးမကောင်းကျိုးကုသိုလ်အကုသိုလ်အကျိုးဆိုတာမရှိဘူးတဲ့မိဘဆရာသမားတွေအပေါ်မှာလှုပ်ကြွရတဲ့အကျိုးတရားဆိုတာမရှိဘူးတဲ့အယုဒေပြုရတဲ့အကျိုးဆိုတာလည်းမရှိဘူးအချိန်တန်ရင်လူမိုက်ရောလူလိမ်မာရောတပြိုင်တည်းကျွတ်ကြမှာလူလိမ်မာတွေလည်းသူတော်ကောင်းတွေကျင့်လို့သူတို့လည်းနှာတပြားနဲ့အရင်မကျွတ်ဘူးလူမိုက်တွေလည်းပေတေဆိုးကံငါးပါးပြစ်လို့လည်းနောက်ကျမကြည့်တော့ပြန် ကြံပြီးမကျွတ်ဘူးတပြိုင်တည်းပန်းတိုင်ကိုအတူတူဝင်มาတဲ့ခိုင်သူအဲ့လိုပြောတာဒါတော့နော်အဲ့ဒီလမ်းစဉ်ကိုပြောလိုက်တော့အင်္ဂတိမင်းကသဘောကျဟာသဘောကျပြီးတော့လာတော့ကတော့ဒါဘာသာရေးခိုင်းဆရာကြီးပဲဆိုပြီးတမနာကြီးပဲနော်ပပ္ပစိတကြီးပဲဆိုတော့ရိုးသေးသေးရှစ်ခိုးလက်အုပ်ချီမိုးပြီးတော့လာတယ်ပြန်ကြတော့ရှစ်ခိုးရခြင်းအယိုသေးပေးရခြင်းအကျိုးလဲမရှိဘူးဆိုရင်ပေးစရာလိုသေးလားမလိုတော့ဘူး သူလည်းရှစ်မခိုးဘူးဟာဒီကောင်ငါလည်းရှစ်မခိုးတော့ပါလားဟာပါလာတဲ့အထုပ်ကလေးလည်းငါမလူတော့ဘူးနော်အထုပ်လူဖို့နေနေတာရှစ်တောင်ခိုးမခါတော့သူတရားနဲ့သူမိသွားတယ်လေလူတာလည်းအကျိုးမရှိတန်းတာလည်းအကျိုးမရှိအလိုဘာလဲအယုသေးပြတာလည်းအကျိုးမရှိဆိုတော့သူတရားသူထုပြီးတော့တခါတည်းသူရှစ်တောင်မခိုးတော့ဒီတိုင်းဖိန်လက်ခါပြီးတော့ပြန်သွားတယ်အဲ့ဒါပြန်နန်းတော်ကြတာတခါတည်းနန်းတော်ထဲမှာရှိသမျှဝင်ကြီးတွေအကုန်မီတင်လုပ်ကိုင်းမီတင်လုပ်ပြီးတော့သူကဘာပြောလဲအမကြီးတွေတဲ့အခုအသီးအသီးအသေးကအသက်ကလိုအပ်တဲ့နေရာတွေမှာ ဝန်ကြီးတွေအသီးသီးခံထားတာနော်လိုအပ်ရင်ဝန်ကြီးတွေမှာတခါတည်းတချို့နေရာတွေမှာဝန်ကြီးဌာနတစ်ခုတည်းနဲ့ဝန်ကြီးတက်ဝန်ကြီးနဲ့ဝန်ကြီးသုံးဗမာပြည်လိုဟုတ်ပါအောင်ခန့်ပြစ်တာဝန်ကြီးကိုဖော်ချင်းတော်ချင်းကိုခန့်တာမင်းတို့လက်ထိုက်တဲ့နဲ့ယာတုတွေငါပေးပြီးပြီတဲ့ဒါတော့နော်မင်းတို့လိုအပ်တဲ့များတွေကိုငါဘာမှလာမမင်းနဲ့တရားရေးသမားတရားရေးမှန်အောင်ဆုံးဖြတ်နော်ရောက်မဝင်မသူရသူကာကွယ်ရေးစီးပွားရေးပညာရေးဝန်ကြီးတွေအတီးတီကိုပါတာကိုလောက်ကြ ငါကတော့ကာမဂုဏ်ခံစားအေးဆေးနေတော့မယ်တဲ့ငါဘာမှလာမမင်းနဲ့တူတူပြောတာအဲ့ဒီပြင်မှာမှ तू ကဘာပြောသေးတယ်လဲဆိုတော့မင်းတို့လည်း तू ကြီးပဲမဟုတ်ဘူးเนาะမင်းတို့လည်းပဲတဲ့ तू ကအဲနောက်ထပ်ဘာတွေပိတ်သေးတယ်လဲဆိုရင်ငကိုတော့ကလုံနေကြเนาะငကိုတော့ကဘယင်တွေထုံးတန်ဆိုတာရက်အခြားရွာတွေကနေလာရင်တဲသူခိုသူမရှိရင်အလူမန်းတက်ကြီးတွေမှာသွားပြီးတော့မှစားလို့ရအောင်လို့ဒီလိုမန်းတက်ကြီးတွေလည်းရှိတယ်เนาะတဲခုကတဲခုဆောင်ကြီးတွေရှိတယ်ရှိတော့ကဇေယျတွေဆိုတာ ဒါကြောင့်မလို့အဲ့ဒီလိုမျိုးနော်ဒီပြင်ဒီရက်ရွာကလာတဲ့ဧည့်သည်တောင်တွေတွေအတိမိတ်ဆွေမရှိရင်သွားပြီးတော့အလူခံစားလို့ရတယ်ဒီအစားတောက်တွေပေးနေတဲ့မန်တက်ကြီးတွေအဲ့ဒါလည်းပိတ်ပြလိုက်တော့နော်အခုနာကတဲကူကနေလည်းပိတ်ပြလိုက်တော့မရှိတဲ့သူတွေတန်းစီစားနေတဲ့ food stamp တွေလည်းပိတ်လိုက်တော့တခါတည်းကိုပိတ်ပြီးဘာမှလုပ်မနေနဲ့ပေးတာအလူမအကျိုးမမရှိပိတ်တာပိတ်လိုက်တော့ဟုတ်တယ်မဟုတ်လားအဲ့တော့ငကတော့ကရနေတဲ့အခုနာက benefit တွေလည်းရှုံးရောတခါတယ်သွားလေရောနော် အဲ့ဒီတော့ဘာဖြစ်တယ်လဲဆိုရင်ဘာပြောသေးလဲထို့နောက်တဲ့အခြားသူများကိုလည်းအလိုရှိရင်သူတစ်ပါးတို့ဤသားမယားကို၎င်းဘလောက်ကြောက်စရာကောင်းလဲနော်သူတစ်ပါးတို့ဤသားမယားကို၎င်းမိဘအုပ်ထိန်သူရှိသည်ဖြစ်စေမရှိသည်ဖြစ်စေဒါပြိုသမီးကိုလိုချင်ရင်အနိုင်အထက်ယူလို့ရတယ်တဲ့ကဲတိုင်းပြည်လူဘဝကနေခွေးဘဝရအောင် လုပ်တော့တာပဲတခါတယ်တလိษံနေဖြစ်ကုန်ရောနော်ဒါတော့အယူတစ်ခုမှားသွားရင် အဲ့ဒီတိုင်းပြည်မှာအုပ်ချုပ်တဲ့ပုဂ္ဂိုလ်အယူမသွားရင်အဲ့ဒီတိုင်းပြည်အားတစ်ခါတည်းလှင့်ခံရတော့တာပဲအဲ့ဒါကြောင့်မလို့အင်္ဂတိမင်းကြီးကမိမိတူတည်းပဲနှောင်ကြိုးမဲ့နော်ကာမဂုဏ်ကို စီးမရှိ ကာမရှိနှောင်ကြိုးမဲ့လူ ethic ကိုမရှိတော့လူတွေဆောင်စည်းရမဲ့ကိုကျင့်တရားကိုမရှိတော့ဘဲနဲ့ဥပဒေမဲ့ကိုကာမတုခံလေးကောက်ခံစားပြီးတော့မှတိုင်းပြည်ကိုပါဒိဋ္ဌိအယူတဲ့ကိုလည်းရအောင်ဆွဲထည့်တယ်ကာမတုခံလေးကတော့ရအောင်လည်းဆွဲထည့်တယ်လူအကျင့်မရှိတော့လူတွေကုံ၌ကဘာဖြစ်ကုန်လဲ တိလိษံနေဖြစ်ကုန်တာဒါအင်္ဂတိမင်းအင်္ဂတိမင်းကလည်းသွားပြီးတော့အခုနာကခုနာတက်ကရုံးကြီးကိုသွားစီကပ်မိတာကိုဒါကြောင့်အယူတစ်ခုမှားပြီဆိုလို့ရှိရင်တော့အဲ့ဒါအကုန်လုံးဒုက္ခရောက်တတ်တယ်နော်ဒါကြောင့်ဒီအင်္ဂတိမင်းကြီးကဒီအကြောင်းနဲ့အပြည့်စုံဖတ်ခြင်းတော့နာရဒဇတ်ထက်ပါတယ်ပေါ့နော်ဒါအခုတော့သိအချိန်များတော့မပြောတော့ပါဘူးဒီလောက်ဒါကြောင့်ကျင့်စဉ်တွေမှာအဲ့ဒီလိုမျိုးအစွန်းရောက်ပြီဆိုလို့ရှိရင် မိမိအတွက်တည်းမကဘူးအခြားသူဆက်ဆက်သူတွေအတွက်လည်းရှိတယ်အာနာရှိရင်ရှိသလောက်ကြောက်စရာကောင်းတယ်နော်အတိုင်းဝိုင်းရှိရင်ရှိသလောက်ကြောက်စရာကောင်းတယ်မိမိတို့ဒီဒီလိုအစွန်းရောက်တဲ့အကျင့်မျိုးတွေကိုမရောက်ဖဲနဲ့မှန်ကန်တဲ့အကျင့်တွေကိုငါတို့ကြင်ကြံလိုက်နာခွင့်ရတယ်ဆိုတာမတမ်းမှကုသိုလ်ကံထူးလို့လို့မှတ်ပြီးတော့ဂိုင်းဒီညဒီညမှာပဲအဆုံးသတ်ပြီးတော့ဂိုင်းသာတို့ခေါ်ကြစို့ Kai, que te mi daré me guenshi en viva. Mm-hmm. အဲ့ဒါကိုပဲတာဝတိယဥရောဘာသာစီစီပေါက်ပေါက်အမျိုးသမီးတွေဘုန်းကြီးဝတ်တယ်ဆိုတော့ခရကြီးရဲ့ပေါ့ဒါတော့ကြည်ရတာကဏိကန်ထဂိုင်းမှာအမျိုးသမီးဘုန်းကြီးရှိပုံမပေါက်ဘူးเนาะရှိပုံမပေါက်ဘူးအခုထိလဲပဲရှိတယ်လို့မကြဘူးပေါ့เนาะအဲမရှိမရှိတော့ဘူးဘာဖြစ်လဲဆိုအခုသူတို့ကျင့်စဉ်ကျင့်ပြီးတော့တောတွေထဲမှာကျင့်ပါ냐ဆိုမြို့ပြန်လဲသူတို့ဟိုဒီယောက်ျားဘုန်းကြီးတွေပဲရှိတယ်ပေါ့လေအမျိုးသမီးဘုန်းကြီးဟို အဲ့ဒါကိုပဲပြောတာပေါ့မြို့သမီးဘုန်းကြီးများရှင်သူခရကြီးရဲ့ပေါ့လေသူပြောထားတာလေးကနောက်ပြီးတော့မှသူတို့ကျင့်စဉ်အရဆိုလို့ရှင်လဲမောကဟုတ်ကတွေကိုလည်းထူထောင်းကျင့်ရတာဆိုတော့သူတို့ကြရင်ဘာနဲ့သွားကျင့်မှာနတ်တွေဘာနဲ့သွားကျင့်မှာနော်အဲ့ဒါမျိုးတွေလည်းပါတယ်ဒါတော့သူရည်စရာလဲဟုတ်တယ်လို့တခါကြီးလို့စီစီပေါက်ပေါက်စဉ်းစားတဲ့လူတွေလည်းစဉ်းစားစရာပေါ့နော်အဲ့ဒါတွေဆိုတော့ဒါတော့သူတို့ကျင့်စဉ်ကြီးဟာဟိုပြောမှဆိုရင်ဟိုယောက်ျားတွေအတွက်ပဲ တီးသန့်ပေးတယ်ဆိုတော့တီးသန့်ကျင့်ရမယ့်အကျင့်မျိုးဖြစ်ရင်ဒီနေ့ခေတ်လို့ပြောရင် discrimination ဖြစ်တာပေါ့မိမတွေကျင့်လို့မရတဲ့အကျင့်မျိုးနတ်တွေဂျမားတွေကျင့်လို့မရတဲ့အကျင့်မျိုးဖြစ်နေတဲ့အခါကျကျင့်စဉ်တစ်ခုအားလုံးနဲ့ဆိုင်ရမှာမဟုတ်လားဒါကြောင့်သူထောက်ပြချင်တာကတော့ရည်စရာဆိုပေမဲ့ဩမှန်လဲမှန်တယ်လေကျင့်စဉ်တစ်ခုကမှန်တယ်ဆိုရင်လူတိုင်းကျင့်လို့ဖြစ်ရမယ်လေလူတိုင်းလွတ်မြောက်မှုသွားနိုင်ရမှာပေါ့နော်ဒါမျိုးဒီအကျင့်ကိုယောက်ျားတင်ကျင့်လို့ရတယ်ဆိုတာမဟုတ်သေးဘူးဒါဟုတ်သူကထောက်ပြတာပါဒါတော့အမျိုးသမီးယဟန်ရှိတယ်လို့တော့မကြားဘူးသေးဘူးတခါကြီးရဲ့ မရှိတာပဲကောင်းမှနဲ့တူပါတယ်嗯。 ရင်ပါနေပြီอืมอืมအဲ့ပေါ်အဲ့ဒါလေးတွေကို မသိသေးရင်လည်းသိအောင်သိပြင်လည်းပို့ပြီးတော့ခိုင်ခိုင်မြဲမြဲပေါ့နော်တပားသူတွေကနေအဲ့ဒီလိုမျိုးမှန်ကန်တဲ့နိလန်တွေကိုဆွဆွဲပြောဆိုတာမျိုးပဲဖြစ်ဖြစ်မသိလို့ပြောဆိုတာမျိုးပဲဖြစ်ဖြစ်အဲဦးဇင်းတို့ကအမှန်တည်းပြောရမယ်ဆိုရင်ဘုန်းကြီးဆိုတာကကျောင်းကိုလာမှနော်အဲကိုကိုလာပြီးတော့ပြောမှတာရှင်းပြခွင့်ရတာဒါပေမဲ့လူတွေလိုကြောင်ကြကြောင်ကြမိဖို့မိဖို့ထိသွားပြီးတော့ပြောလို့မရတဲ့ခါကျတော့အဲ့ဒီလိုမျိုးနဲ့တွေ့ကြရင်မိမိတို့ကရှင်းပြလို့ရတာပေါ့နော်ဒါဒီပင်လင်းဒါသာသနာပြုတာပဲ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 ဒုက္ခဘေဒံယမအပေါင်းမကောင်းဟုသမျှမတွေ့ရပဲတဗ္ဗဣစ္ဆာမင်္ဂလာကိုရွယ်ကာတာတိုင်းရစေတော်ယနေ့ယခု ပြုပြုသမျှမြတ်ဘာဂကိုမိဘဆရာမျိုးသဟာနှင့်ကိုမာဆောင်ချက်ကိုဆောင်နှက်ကအရင်စာ၍ ရှိသမျှလုံးစုံဘုံ30တည်းဖြစ်ဖြစ်သမျှဝေနေရတုရကြပါစေဘေငါဝေသည်မြာထွေသာတုခေါ်စီတော်အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြ ယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုဟော now 2013ဟောဘက်ထဲကြရင်ဦးဇင်းတို့တန်တန်းပြီးရင် break လေးခဏပေးပြီး 15မိနစ်နဲ့နာရီဝက်ကြားလောက်เนาะတရားပြန်ထိုင်မယ်တဲ့အဲဒါကြောင့်2000တာတင့်ကြလို့ရှင်တော့တရားထိုင်တာလေးတွေထပ်ပြန်ပြီးတော့ပါလာမယ်ပေါ့เนาะဒါဒီနေ့တော့ကျွန်တော်ဒီနေ့ easy စီဝဲကနေပြီးတော့မှပြန်ပြီးတော့ဒါလေးတောင်းဆိုလို့နောက်နေ့ထဲမှာနောက်တစ်ပတ်ကိုပြန်စရင်ပေါ့เนาะဒါလေးတွေပြန်ပါပါပါလိမ့်မယ်